2012ခုနှစ်မတ်လ၄ရက်နေ့နော်ကလန်ဒါရက်ကလွန်နေပြီဒီမှာမရှိတော့ဆိုတော့မတ်လ၄ရက်လို့မှတ်ထားပေါ့အဲဒီတော့ညီစင်တို့တမ္မာပရိပ္ပဇနီယတုတ်ကြီးကိုအခုဆက်လက်ပြီးလေ့လာကြဖို့ အချိန်အချိန်ကြည့်ပြီးတော့မှဦးဇင်းတချို့ဟာတွေကြတော့နည်းနည်းခြုံတန်းတင်တာတိတ်အရေးမကြီးရတွေကြတော့ခြုံပြီးတော့သွားပါမယ်ရှေ့မှာဖွင့်ဆိုပြီးသားတွေရှိခဲ့ရင်လည်းပဲနည်းနည်းခြုံပြောသွားပါမယ်ပြောမယ်ဆိုရင်တော့ဦးဇင်းတို့ဒီတမ္မာပရိပါဇဏီယတုတ်ရဲ့ပထမဆုံးလောကီအယူအဆတွေနဲ့ပတ်သက်ပြီးပယ်ရမယ်ဆိုတဲ့နေရာပြောမယ်ဆိုရင်ပြောစရာတွေအများကြီးကြံခဲ့ဦးဇင်းတိတ်အချိန်စားမှဆိုလို့မပြောခဲ့ဘူး ။ဘာဖြစ်လဲလဲဆိုတော့ရည်စရာတွေကလည်းအများကြီးတွေ့ခဲ့ရသလိုနော်။ဟောနေတိုင်းလည်းခဏခဏလည်းနေတိုင်းလိုပဲကြုံနေရတာ။ဒါတော့ဦးဇင်းတို့ဆိုရင်ဘုန်းကြီးဆိုတော့ရှေးတုန်းကဘုန်းကြီးတွေကတော့ဒီဗေဒင်ရဲ့အခြေခံသဘောတရားလက္ခဏာတွေကိုတက်လက်တက်ကြပါတယ်။နော်ဦးဇင်းတို့လက်ထက်ရောက်တော့မတက်တော့ဘူး။ဦးဇင်းတို့ဆရာတွေလည်းမတက်ဘူး။ဆိုတော့ဘုန်းကြီးမြင်ဗေဒင်တက်တယ်ယူထင်တာ။ခဏခဏမေးခံရတယ် ဒီရောက်လည်းမေးတာပဲရန်ကုန်နေတော့ကဗမာပြည်နေတော့ကလည်းမေးတာပဲဆိုတော့ဦးဇင်းကစဉ်းစားတယ်ဒီဟာတွေကအခုမှမဟုတ်ဘူးမြတ်စွာဘုရားရှင်လက်ထက်တုန်းကရှင်သာရိပုတ္တရာကိုရောကြီးလည်းအမေးခံရတာပဲသူမေးတာတော့တစ်မျိုးပေါ့နော်သူကရာဇကြုံမျိုးထဲမှာဆွမ်းခံပြီးတော့ဇေယျတစ်ခုဆိုတော့ရှေးတုန်းကတော့မြို့တွင်းမှာလည်းဇေယျရှိတယ်မြို့အပြင်မှာလည်းဇေယျရှိတယ် ဆိုတော့ဆုံးခံပြီးရင်ကိုကြောင်းဒီမပြန်တော့ပဲနဲ့အဲ့ဒီဇေယျမှာဘုန်းကြီးတွေဆွန်းစားလို့ရအောင်နေရာထိုင်ခဲဟိုအကုန်လုံးတောက်ရည်ဆေးရည်အကုန်အပြည့်စုံလုပ်ပေးထားတယ်ဆိုတော့အဲ့ဒီမှာဝင်ပြီးတော့ဆွန်းစားကြတော့ရှင်သာရိပုတ္တရာကိုရောမြတ်ကြီးဆွန်းစားနေတော့ကတက္ကတယောက်ကနေလာပြီးတော့မေးတယ်ရှင်ဘုရားဘယ်အရမျက်နှာကြည့်ပြီးတော့စားနေတယ်လဲတဲ့အဲ့ဒါနော်ဒါရှိတော့ကအနေနဲ့ဆိုတာဘေရင်လာမေးတာပဲရှင်ဘုရားဘေရင်တက်သလားအင်္ဂါဝိဇ္ဇာတက်သလားစသည်မေးတာ ရှင်သာရိပုတ္တရာကိုရောမြတ်ကြီးတော့ဗာပြန်ပြောလဲဆိုငါဘယ်ရမှကြည်မစားဘူးငါဘာသာငါဆုံးခံပြီးတော့မှန်မှန်ကန်ကန်စားတယ်လေဒီတိုင်းဖြေလိုက်တယ်နော်ဆိုတော့သူတို့ချင်းကတော့ပြီးသွားပြီကိစ္စဘာဖြစ်လဲလဲဆိုတော့မေးတဲ့သူကလည်းသူ့အထာနဲ့သူမေးတာဖြေတဲ့သူကလည်းပဲအဲ့ဒီအထာကိုတီးပြီးတော့မှအဲ့ဒီခက်အဲ့ဒီခါတော့မှဒီတလုံးနဲ့ပြီးသွားတယ်ဆိုတော့ပြောချင်တာကဘယ်အရမျက်နှာကြည်စားတယ်လဲလို့မေးတာကအပေါ်ကိုကြည့်နေတဲ့ပုံကိုများကြည့်နှက်ခတ်ပေးတယ်ဟောတဲ့ပုဂ္ဂိုလ်ပြောတာနော် astrologer တွေပြောတာနေမှာပေါ့နက်ခတ်ကြည့်တယ်လူတကယ်လို့အောက်ကိုငုံစားတယ်လို့ဖြေခဲ့မယ်ဆိုရင်မြေရဲ့ကြံရင်လက္ခဏာကိုကြည့်တာဒီမြေဟာဒီမှာနေရင်ကြီးပွားမလားမကြီးပွားဘူးလားဘာဖြစ်သလားညာဖြစ်သလားပေါ့ဗျာနော်ဒါတော့ဒီဒီမှာတော့ဒါ geologist တွေလို့ပြောမယ်ဟိုမှာဟိုအခက်ကက geologist ကိုမေးတာမဟုတ်ဘူးနော်ဒီမြေမျိုးကြောက်ရှိသလားမရှိဘူးလားမေးတာလည်းမဟုတ်ဘူးဘာမေးတာလဲဆိုရင်ဒီမြေမှာနေကြီးပွားမလားမကြီးပွားဘူးလားအောင်မြေဟုတ်မဟုတ် ဒါမျိုးတွေကိုပြောတဲ့ဟာကအဲ့ဒါသူတို့ရဲ့အထာကအောက်ကုံကုံစားတယ်လို့ပြောတာမဖြစ်လို့လဲလာမေးတဲ့သူကမြေကြီးကြည့်ခိုင်းတယ်သူအများနဲ့အောက်ပဲကြည့်နေရတာနော်ဟိုတယောက်ကတော့စောစောလာမေးတိုင်းမေးတဲ့နက်ခတ်ကောင်းမကောင်းအပေါ်ကြီးကြည့်နေအပေါ်မော်စားတဲ့သူတဲ့မြေကြီးကြည့်စားမြေကြီးကြိုင်လက္ခဏာကြည့်တဲ့ပုဂ္ဂိုလ်ကျတော့အောက်ငုံစားတဲ့သူတဲ့အရာလေးမျက်နှာတောင်တောင်မြောက်မြောက်ကြည့်တဲ့ပုဂ္ဂိုလ်ကျတော့သူဟာသူများရဲ့အစေတမန်လှုပ်ရှားတာဒီနေ့ခေတ်ဆိုတော့ messenger ခေါ်မလားမသိဘူး ဟိုသတင်းပို့လိုက်ဒီသတင်းပို့လိုက်နေဟိုတော့ကတော့လူကိုယ်တိုင်သွားမှာပေါ့ဗျာဒီနေ့ကိစ္စနဲ့ internet တလို့ရှိရင်ကိုယ်စလဲလှုပ်ရှားလို့ရနေတာပေါ့လားအဲ့ဒါဟိုဟိုဒီဒီကြည်စားမယ်ဆိုရင်အရက်လေးမျက်နှာကြည်စားရင်ဒီလူကသတင်းပို့ပေးတာတမန်ဆိုလိုတယ်နော်ဒီဒီမဟုတ်ဘူးဘုန်းကြီးဒါတကယ်လို့အရက်လေးမျက်နှာကိုတဲ့တဲ့တူယူအရက်မဟုတ်ဘဲနဲ့တောင်းအရက်ကိုဟိုတောင်းဒီတောင်းကြည့်မယ်ဆိုရင်တော့တဲ့အဲ့ဒါကြတော့အင်္ဂါဝိဇ္ဇာသမားတဲ့ ဘာလို့ခြေခံပြောလို့တော့မသိဘူးဦးဇင်းနဲ့လည်းဘေးတဲ့လက္ခဏာတစ်လုံးမှမသိဘူးဘေးတဲ့လက္ခဏာနဲ့ပတ်သက်ဦးဇင်းကတီလည်းမသိဘူးမကြည့်ဘူးလို့တော့မပြောချင်ဘူးအပြောပါဦးဇင်းတငယ်ချင်းနေတော့ကြည်ပါတယ်ဒါပေမဲ့မသိတဲ့အတွက် superstition လည်းနဲတယ်သူများကခရီးထွက်မှကျရင်အရှိကငကလှက်တဲ့ရလားဝမ်ဘိုက်ဖောက်တာတွေဘာတွေညာတွေရှုပ်ပွေနေတာဦးဇင်းကတော့ဖောက်ခြင်းတဲ့ဘက်ကဖောက်ဝင်ခြင်းတဲ့ဘက်ကဝင်ထွက်ခြင်းတဲ့ဘက်ကထွက်ယထာလက်မှကားလက်မှလင်းမြလက်မှရရင်အဲ့ဒီနေ့ဦးဇင်းရေးရစားပဲအဲ့လိုပဲသွားတာ သူများတော့ဗာညာနဲ့ဒါဘုန်းကြီးတွေလည်းရှိတာပဲဆိုရယ်အဲ့ဒီလိုမျိုးတခါခတ်ဆန်ဆန်ဘာနောက်ထပ်ရှိသေးတယ်လဲဆိုရင်လူတွေမှာဒီလောကီအယူတွေနဲ့ပတ်သက်ပြီးဦးဇင်းတို့ဘုန်းကြီးကျောင်းသားကျောင်းသားကဏ္ဍမှာဖြစ်တတ်တာကတချို့လူကပစ္စည်းတစ်ခုကိုအဲအခုလိုတရားလေးပါလေးနာပြီးဒီမှာလေးသင်တာဘာသူတို့ကြားဖို့တည်းဇနေတိတတိတံပါကံဆိုတာရှိတယ်ဗါတယ်လေ တော်တော်ကြားဘူးပါတယ်ဇနေတိသတိတံပါကံအဘိဓမ္မာတက်ဖို့ရင်သိမှာတူသောအကျိုးကိုပေး၏တဲ့ဘာလဲလဲတူသောအကျိုးကိုပေး၏ဒါလေးအဘိဓမ္မာထဲမှာရှိတယ်ဇနေတိသတိတံပါကံတူသောအကျိုးကိုပေး၏အဲ့ဒီတော့သူတို့ကဘာတွက်တယ်လဲဆိုရင်ကိုလူတဲ့ပစ္စည်းသည်နှိမ့်ကြနေတဲ့ပစ္စည်းဆိုရင်ကိုယ်လည်းနှိမ့်ကြတဲ့အကျိုးပေးလိမ့်မယ်ဆိုတော့ခြေသုတ်ခုံဆိုမလူဘူးတဲ့ဒါဆိုရင်တော့ခက်ရကြီးရဲ့ဘုန်းကြီးတွေတပည့်လှူမဲ့လူတော့ရှိတော့မှာမဟုတ်ဘူးဘာဖြစ်လို့လဲလှူရဲ့ အသားမဲမဟုတ်ကဲဦးဇင်းတို့ဇနေတိသတိတံဘာကဆိုတာပစ္စည်းကိုပြောတာမဟုတ်ဘူးဦးဇင်းတို့ပြောတာကဘာလဲဆိုတော့စေရနာကိုပြောတာဘာပြောတာလဲအင်းတင်နန်းကထွက်ပြီးတော့အဲ့လို super station မရှိစေနဲ့တော့ဘုန်းကြီးတွေညံ့ရသည်ကြားလိမ့်မယ်ဇနေတိသတိတံဘာကံကွာငါတို့ကတော့ခြေသုတ်ခုံမလူနိုင်ဘူးဆိုတော့ဘုန်းကြီးကြောင့်ခြေသုတ်ခုံလည်းရှိမှာမဟုတ်ဘူးတပိတ်လည်းရှိမှာမဟုတ်ဘူးအဲ့ဒါနော်အဲ့လို နောက်ကတော့နောက် story တစ်ခုကဘာလဲဆိုရင်သူကဗမာမျိုးသမီးတရားဘုံနေရတယ်ဒါတော့ကိုဗမာဗုဒ္ဓဘာသာနဲ့နှိစပ်ပြီးတော့သူဗုဒ္ဓဘာသာကိုဗမာထက်တောင်မှသူလေးစားသေးတယ်ခရီးထွက်တော့အဲဗမာမျိုးသမီးနဲ့ရတော့သူကဗမာစာကြိုက်ကြိုက်တော့ပူပူဆတ်ဆတ်တယ်လဲကြိုက်တော့သူခရီးသွားရင်သူကဘာချောင်ကျိုးလေးထည့်ပေးရတယ်ငရုတ်တိခတ်ဆတ်ဆတ်နဲ့ဆိုတော့ခရီးထွက်တော့သူလုပ်ငန်းတစ်ခုနဲ့ခရီးထွက်တာဒါသူအဲ့ဒါလေးပါမစားလို့ဖြစ်မယ်ဆိုတော့အဲ့ဒါလေး မိမလှုပ်ပြီးတော့ပေးလိုက်တယ်ဟိုကြတော့သူကအိမ်မနေတော့ဆွန့်တော့တင်နေကြကိုဗမာမမတင်ဘိုးကတင်တယ်အဲ့တော့ဟိုတယ်တဲ့တော့ तू ကဒီပြင်စားတာတောက်ဆရာလဲ तू မရှိဘူးလေ तू ခါနဲ့ तू ငရုတ်သီးပါတာဟုတ်ရှိတော့ gain မထူးဘူးငါလည်းငရုတ်သီးဘူးပဲပါတယ်ဆိုတော့ तू ကဘာလုပ်လဲဆိုတော့ဖရတင်တော့အဲ့ငရုတ်သီးဘူးဆွန်ကတ်တာငရုတ်သီးဘူးဆွန်ကတ်တာအိမ်ကြတော့ပြောတာဗောခီးရပြန်လာတော့ तू မိမပြောတယ်မိမကြီးငါတော့ဟလာခီးသွားပြီမဲ့ဆွန်ကတ်မပြစ်ဘူးဗော လူမိမှမာတယ်ဘုရားရှင်ကိုမပြည့်နဲ့ဘာမပြည့်နဲ့ညာမပြည့်နဲ့တန်းစီမာတာဒါတော့အော်ဒါတော့ငါလည်းဆွန့်တော်လည်းကတ်ဖို့မေ့လို့မဖြစ်ဘူးဆိုတော့အဲ့ဒါဆွန့်တော်ကတ်စရာလည်းမရှိဘူးဆိုတော့ तू ကဘုရားရှိတဲ့အရာပဲလှည့်ပြီးတော့ငရုတ်သီးဘူးလေးဆွန့်တော်တင်တာဒါတော့နင်ပြောတာငါအကုန်လုပ်တယ်ဗောဘုရားလည်းရှိခိုးတယ်ဘာလည်းမှန်တယ်ညာလည်းမှန်တယ်ဆွန့်တော်ကတ်လည်းမပြည့်ဘူးနင်ဘလို့ကတ်တယ်လဲနင်ပေးလိုက်တဲ့ငရုတ်သီးဘူးနဲ့ငါကတ်တာဟမ်လူတွေမှာဒီလောက်အပူသောကများတဲ့ထက်မှာနင်ကဘုရားသွားပြီးငရုတ်သီးလှူတယ် လူတွေဒီအပူတောင်းလုံးတလောက်များနေတာနင်ကငယူသေးသွားလို့ငါတို့တော့အပူကိုဆုံးတော့မှာမဟုတ်တော့ဘူးတကယ်ကဲအဲ့တော့ကျွန်တော်ဗုဒ္ဓဘာသာလုပ်ပြီးနော်အဲ superstition နဲ့အဲ့ဒါသတိထားဖះပြောတဲ့စကားလုံးနော်ကျမ်းဂန်မှာဆိုတာကိုတကယ်အတိပ္ပယ်နားလည်အောင်လေ့လာတက်ရောက်ကြားလေးနဲ့သူများပြောတာကိုလူလူချင်းကတော့ပြောချလိုက်တာပဲနော်ဦးဇင်းတစ်ခါပြောဘူးတယ်ရုပ်ရှင်တစ်ခုမှဦးဇင်းတို့ကြည့်တဲ့ရုပ်ရှင်မှာ မင်းသားတော့မပြောတော့ဘူး तू အသက်ရှင်တော့ဆိုတော့ဘာပြောတာမှလဲ तू ကတော့မျိုးသမီးကိုကွန်ပလိန့်တာပေါ့နော်သူတို့ကဒီထက်ကတော့ချက်တက်ကြိုက်တဲ့အခါဆိုတော့မင်းတို့လိုမိန်းမတွေပေါ်ကွာတဲ့စိတ်တစ်ခုကိုရုပ်60ဆိုတာလေကဲအဘိဓမ္မာသင်တဲ့လူဘာပြောတော့မလဲဟုတ်သလား तू ပြောတာဆိုတာကဆိုလိုတာကအေးစိတ်တစ်ခုက60ပြည့်ဖို့တစ်ခုယော့နေလို့ရုပ်လျော့လို့ရှေးအခေါ်ကစိတ်တစ်ခုရုပ်60 ။ तू ကအဲ့ဒါကို तू ကဟိုမှာရေးတာကရပစ်လက်တစ်ချောင်းနဲ့တတ်တတ်နဲ့ရုပ်တာကို तू ကရကောက်တစ်ချောင်းနဲ့ပတ်တတ်နဲ့ရုပ်ကိုင်အတန်တူအကြောင်းခွဲတာမသိဘူး။စိတ်တစ်ခုရုပ်ကို90စိတ်တစ်ခုတည်းနဲ့ရုပ်ပြောင်း90ပြောင်းလို့ရတယ်ပေါ့။ဟိုလူလိုင်းတစ်မျိုးပြောင်းမယ်ဒီလူလိုင်းတစ်မျိုးပြောင်းမယ်ပေါ့ကိုင်။အဲ့ဒါလေ။ဆိုအဲ့ဒီလိုတွေရှိတယ်။ဒါတော့ဦးဇင်းတို့တုဒ္ဓမယအဆင့်မှာနော်အရေးကြီးတယ် မိမိတို့လေ့လာတဲ့အခါမှာသုဒ္ဓမယဉာဏ်ကိုရဖို့အတွက်မိမိတို့လေ့လာတဲ့စာတွေပေတွေကျမ်းဂန်တွေတရားတွေမှန်ရမယ်အဲ့ဒါတွေလွဲထွက်သွားရင်သွားရောအဲ့ဒါကြီးအစွဲတစ်ခုဖြစ်တတ်တယ်ဒါကြောင့်ဖြောင်းဖြောင်းမှန်မှန်ဖြစ်အောင်လို့ဝိဇုနဲ့ပထမဆုံးဉာဏ်သုံးပါးထဲမှာသုဒ္ဓမယဉာဏ်စိန်တမယဉာဏ်ဘာဝနာမယဉာဏ်သုဒ္ဓမယဉာဏ်စရတယ်သောတသုတ္တနော်နားထောင်ပြီးတော့မှလေ့လာတယ်ဖတ်လေ့လာဘာပဲလေ့လာလဲအဲ့ဒီအဆင့်တော့ကတည်းလို့မှန်မှန်ကန်ကန်ဖြစ်အောင်လို့သိစေရအောင်လို့ဝိဇုနဲ့ကဒီလိုပို့ချခြင်းဖြစ်တယ်ဒါကြောင့်မိမိတို့ ဒီသင်္ဍနေမှာလေ့လာတဲ့အခါမှာနော်ဒီဦးဇင်းတို့ရှင်းပြတဲ့စကားလုံးတွေကိုတည်တည်ချာချာနည်းနည်းမှတ်စေချင်ပါတယ်အခုနပြောတဲ့ပုံစံမျိုးတွေစိတ်တစ်ခုရုပ်90ဆိုတာမျိုးမဖြစ်စေရအောင်လို့နော်အဲလောကထဲမှာပြောတာကအဲကြောင်းအဲတကယ်စာပေမှာပြောတာတခြားနော်အပြင်ရောက်သွားတဲ့ခါကျတော့တခြားအဲ့ဒါလိုဖြစ်တတ်ပါတယ် gain ထားကြပါစို့နော်ဦးဇင်းတို့ပြီးခဲ့တဲ့အပတ်ကဂါထာနံပါတ်နံပါတ်6ကို ရောက်သွားပါပြီ။ ဒါတော့ဂါထာနံပါတ်နံပါတ်9စာမျက်နှာ7မှာရှိမယ်အဲ့ဒီတော့အဲ့ဒါလေးကိုဦးဇင်းတို့စုပေါင်းပြီးတော့မှအတူတူပါဠိလိုအရင်ရွတ်ဖတ်ပါမယ်ကြိုးစားပြီးတော့နှစ်ခေါက်လောက်ပူဇော်တာပေါ့ဝဆတာမနတာစကမ္မုနာစအာဝိရုဒ္ဓောတမ္မာဝိဒိတဝါဓမ္မံနိဗ္ဗာနပဒာပိပတ္ထယပတ္ထယနောတမ္မာသောလောကေပြိပ္ပဇေယ ဒုတိယတစ်ခေါက်ဝဆသမနတသကာမုနာသအာဝိရုဒ္ဓောဓမ္မဝိဒိတဝဓမ္မံနိဗ္ဗာနပဒာပိပတ္ထယာနောဓမ္မာသောလောကေပြိပစေယမြန်မာလိုအဲ့ ကောင်းပြီဒီကထာဝရဦးဇင်းအတိပ္ပယ်တွေတိပြင်အများကြီးမရေးတော့ပါဘူးမရေးနှုတ်ထက်မှမထည့်ကြတော့ဟန်တော့ထက်မှမထည့်တော့ပါဇက်နေပဲရှင်းပြလိုက်တော့မယ်ဒီနေရာမှာတခါတလေပါဠိစာပေမှာနည်းနည်းခက်တာတစ်ခုရှိတယ် ရိုးရိုးလေးဖြောင်ပြောလိုက်ရင်လွဲမဲ့ဟာကိုအကောက်နဲ့ပြန်ပြောတဲ့ခါကျတော့ तू ကလည်းတစ်ခါတလေကျတော့အော်လို့ဟုတ်ပါပဲဦးဇင်းတို့အမတန်စိတ်ချရပါတယ်ဆိုတော့ GPS တောင်မှအဖြောင်လေးသွားရင်လွယ်လေလို့ तू ကဟိုပတ်ပြီးတော့မခေါ်နေတာလေတစ်ခါတလေကျရင်ဟုတ်တာပဲလောကမှာရှိတာပဲเนาะမသိလို့လမ်းအားကိုပြီးတော့သူ့နောက်ကိုလိုက်ခါကြမှာပဲလုံးလုံးမှားပြီတော့လေ GPS မှားတာเนาะကောင်းပြီ तू ပြောချင်တာကယဟန်သည်ဝစီသူစရိုက်ကံနဲ့၎င်း မနောတုစိတ်ကံနဲ့၎င်းကာယတုစိတ်ကံနဲ့၎င်းဆန့်ကျင်ဘက်မပြုတ်လို့ပဲဆိုတာကအဲ့ဒါစာကိုကောက်နေတယ်စာအတိပ္ပယ်မဖြောင်းဘူး။ကိုင်အဲ့ဒါကိုဖြောင်းလိုက်မယ်ဆိုလို့ရှိရင်ကာယကာယတုစိတ်ဝေဒီတုစိတ်မနောတုစိတ်တွေနဲ့ဆန့်ကျင်ဘက်မလုံနဲ့လို့ပြောရင်အဲ့ဒီဟာကိုလုံလို့ပြောတာ။အဖေအမေပြောတာကိုနည်းပြန်ပြီးတော့မပြောနဲ့တော့ကံတကောစာမလုံနဲ့လို့ဆိုရင်ဆိုလိုရင်းကအဖေအမေပြောတာကိုနားထောင်။တော့ပေါ့ပြီနော်။ အဲ့ဒါပဲဖေမေပြောတာနင့်ဖေမေပြောတာနားထောင်လို့ပြောလိုက်ပြီးတော့ဒါပေမဲ့ဟိုဘက်ကပြောတယ်နင့်ဖေကိုပြန်နင့်ဖေမေကိုပြန်မပြောနဲ့နော်ပြန်ပြီးတော့ခွန်းတော့မပြန်နဲ့နော်ဘာမလုပ်နဲ့ညာမလုပ်နဲ့ပြောနေတာဒါပေမဲ့အဓိပ္ပာယ်ကျတော့အတူတူပဲမဟုတ်ဘူးလားအေးအဲ့ဒါပဲဒါစာမှာအဲ့လိုရှိတယ်စံကျင်မဲ့မလုပ်နဲ့ဆိုတာအဲ့ဒါကိုလိုက်စားလုပ်ပါလိုက်နာပါလို့ဆိုလိုတယ်ကောင်းပြီစံကျင်မဲ့မလုပ်ပဲသစ္စာလေးပါးတရားကိုလေးပါးသောမေညာဖြင့်သိပြီး၍သစ္စာလေးပါးလုံးကိုမေညာလေးပါးနဲ့သိပြီးဆုံးမတော့ယဟန္တာဖြစ်ပြီလို့မှတ်ထားပါ ဆင်းရဲငြိမ်းရာနိဗ္ဗာန်သို့လိုလားတောင်းတနေတော့ဤဒါဒီဂါထာရဲ့လူရင်းချက်ပဲပြောမယ်ဆိုလို့ရှိရင်တော့ဂါထာတစ်ပုဒ်ထဲနဲ့ဆိုလိုရင်းကပြီးပါတယ်သို့သော်ဒီမှာဘာဖြစ်လို့အဲ့ဒီလိုမျိုးအထိပ္ပယ်တူတဲ့ဂါထာတွေဆက်ဆက်ဟောတယ်လဲဆိုရင်သူတို့နတ်ပရိသတ်တွေထဲမှာလည်းပဲဒီနေရာမှာဒီတုတ်တန်ဒီဘာကိုအဓိကအားဖြင့် focus လုပ်ထားလဲဆိုရင်ຢာကစရိုက်များတဲ့နတ်ပြမာတွေကိုအဓိကထားတယ်ဒါကသူ့ရဲ့ category အနေနဲ့ခွဲတာနော်ဒါပေမဲ့သူတို့ထဲမှာအများကြီးတစ်ခါထပ်ကွဲသွားတယ် ဘလို့ကွဲတယ်လဲဒီစကလုံးနဲ့ပြောမှနားလဲတယ်လို့နတ်ရှိတယ်ဟိုလိုပြောမှနားလဲမဲ့နတ်တရှိတော့မြတ်စွာဘုရားတပုတ်ပြီးတပုတ်တပုတ်ပြီးတပုတ်သူရဲ့အတိပ္ပယ်တူပြီးတော့အကြောင်း စကလုံးကွဲနေတဲ့နေရာတွေကိုစစ်တိုက်စစ်တိုက်ပြောနေတာဆိုတော့အဓိကကဘာလဲဆိုရင်ဒီတုတ်ဒီယာကစရိုက်များတာဖြစ်တဲ့အတွက်အ ਨੇ ဆုံးတော့အနာခံရောက်တဲ့သဘောတရားကိုပြောရမယ်ဒါပေမဲ့မြတ်စွာဘုရားတခါတလေအနာခံကိုဖြောက်ပြီးတော့ရဟန္တာထိတက်ပြောပလိုက်တယ်ပြောလို့တဲ့အခုကြည်သစ္စာလေးပါးတရားကိုတည်ပြီးတော့မဉ္ဇဏ်လေးပါးလုံးနဲ့တည်ပြီးပြီဆိုရင်ဒါဘယ်ရောက်သွားလဲ ရဟန္တာဖြစ်ပြီပေါ့အနာဂတ်တော့မကတော့ဘူးကဲခိုင်းတာတော့ကောင်းပြီဒီနေရာမှာဝစီတုစရိုက်ဆိုတာကဒုစရိုက်ဝစီတုစရိုက်၄ပါးရဲ့ဆန့်ကျင်ဘက်ကိုပြောတာနော် ပြောမယ်ဆိုရင်မုဒ္ဒဝါဒကိုရှောင်ကျင်မှန်ကန်သောစကားကိုပြောပိတုနာဝါစာဂုံဒိဋ္ဌာကိုရှောင်ကျင်ညင်ညွတ်တဲ့စကားကိုပြောညင်ညွတ်မှုကိုဖြစ်စေမဲ့စကားကိုပြောနော်ဖရုဒဝါစာကြမ်းတမ်းတာကိုရှောင်ပိယဝါစာချစ်ဖွယ်သောစကားကိုပြောနော် ပြီးတော့မှတန်ဖတ်ပလာပအကျိုးမဲ့တဲ့စကားကိုရှောင်အကျိုးရှိတာကိုပြောဒါကိုဆိုလိုတယ်ဒါကဝစီနဲ့ပတ်သက်တာနောက်မနောသူစိုက်ဆိုတာကတော့ဝိဇ္ဇုံတို့ဒုစိုက်မှာတော့ငါပါရှိတယ်လဲအဘိဇာရဲ့ဗျာပါဒရဲ့မိစ္ဆာဒိဋ္ဌိရဲ့သူ့ကိုပြောင်းပြန်လာလိုက်အနာဘိဇာအဗျာပါဒနဲ့တမ္မာဒိဋ္ဌိပဲအနာဘိဇာဆိုတာအဘိဇာဆိုတာကကိုယ်မပိုင်တဲ့သူတို့ဘာပစ္စည်းကိုလိုချင်တဲ့လောဘပဲစိတ်ထဲကနေဖြစ်နေတာဒါငါရရင်ကောင်းမှာပဲငါရရင်ကောင်းမှာပဲအဲ့ဒါလိုဖြစ်တဲ့ဟာမျိုးပြောတယ်စိတ်ထဲတွေနော် ပါဇက်နဲ့နှုတ်ကုန်ကိုယ်နဲ့မရောက်သေးဘူးစိတ်ထဲမှာသူတို့ဘာပစ္စည်းကိုရရရရောင်းကြံနေတဲ့အကြံကိုလောဘနဲ့အခြေခံကြံတဲ့အကြံကိုပြောတာအပြပါရဆိုတာကိုကမရတော့ဘူးကဲသူပစ္စည်းကိုမရဘူးရလဲရကျင်တယ်ကိုလည်းမရဘူးဆိုတော့မြင်တိုင်းကြားတိုင်းကနားထဲမှာသူ့အတွက်မချောတော့ဖြစ်တဲ့ခါကျတော့သူ့ဟာကိုကြံတဲ့ခါတခုခုလေးများသူတို့တခုခုအဲ့ဒီကိုရကျင်တဲ့ပစ္စည်းမရလို့အဲ့ဒီပိုင်ရှင်ကတခုခုဖြစ်ပြီဆိုရင်ကိုမမရတဲ့ခါကျတော့ပြစ်တာကောင်းတယ်ဒီလိုမလားဘူးလား အမကကိုမရလို့ပြောတာဆိုလို့တော့ဆိုလိုချင်တာကကိုမရပြီဆိုရင်အဲ့ဒီပစ္စည်းကိုပြစ်ရပစ္စည်းကြောင့်စိတ်ထဲကကြံတာကိုဖြာပါတာဒေါသနဲ့ရှင်တယ်နော်ပထမကလောဘဒုတိယကဒေါသနော်မရဘူးဆိုမှတော့ပစ္စည်းခြင်းတဲ့စိတ်နဲ့ပစ္စည်းစေခြင်းတဲ့စိတ်နဲ့ကြံတာကိုဒါဖြာပါတာအဲ့ဒီလိုဖြာပါတာမရှိတာကိုအဖြာပါတာဒါတော့စောစောလေးကပြောမယ်ဆိုလို့ရှိရင်တော့ဒီ လောဘရဲ့ဆန့်ကျင်ဘက်ကတော့အာလောဘပဲထားတာပေါ့နော်ဒေါသရဲ့ဆန့်ကျင်ဘက်ကျတော့မေတ္တာပေါ့တမ္မာမိစ္ဆာဒိဋ္ဌိရဲ့ဆန့်ကျင်ဘက်ကတမ္မာဒိဋ္ဌိအဲ့ဒါလို့ရှိတယ်ဒါပေမဲ့အဲ့ဒါကိုတခါတလေမှထားပါတော့လူစုံတို့ဒီကြံစီတွေးတော့တဲ့ဆိုတဲ့ဟာတွေကစိတ်ပိုင်းမှာဖြစ်တဲ့မနောကံတွေဆိုတော့မနောကံကောင်းဘယ်လိုလုပ်နေမလဲဆိုလို့ရှိရင်ဦးဇင်းတို့တမ္မာသင်္ကပ္ပမေကမေကံမှာနော်တမ္မာဒိဋ္ဌိပြီးတော့တမ္မာသင်္ကပ္ပမှာအင်္ဂါ၃ပါးရှိတယ် နံပါတ်1ကဘာလဲဆိုနိခမဝိတ္တကာမဂုဏ်ကထွတ်မြောက်ဖို့ကြံစီတွေးတော့တဲ့ဝိတ္တနော်ပြီးတော့အာဝိဟိန္ဒဝိတ္တသူတစ်ပါးတွေကိုညှင်းဆဲခြင်းကနေပြီးတော့မှရှောင်ခြင်းတဲ့ဟာညှင်းဆဲတယ်ဆိုတာကရုဏာပေါ့နော်သူရဲ့ဆန့်ကျင်ဘက်ကကရုဏာအပြာပါရဝိတ္တသူတစ်ပါးတွေကိုပစ္စည်းရပစ္စည်းကြောင့်ဒေါသနဲ့ကြံစီတာကနေရှောင်ခြင်းတာဆိုတော့အဲ့ဒါကိုဟိုသူကကြတော့မေတ္တာနဲ့ဆိုင်တယ် ဆိုတော့အဲ့ဒီမှာဦးဇင်းတို့ပထမဆုံးဖြစ်တဲ့နေခမဝိတ္တဆိုတာသူ့ရဲ့စာတိုင်းပြောမယ်ဆိုရင်ကာမဂုဏ်မှထွတ်မြောက်တယ်လို့အဓိပ္ပာယ်ရှိတယ်ဒါပေမဲ့တကယ်တကယ်မှပြောချင်တာကကာမဂုဏ်နဲ့မဟုတ်ဘူးအာကုသိုလ်နယ်ပယ်ကနေကုသိုလ်နယ်ပယ်ဘက်ကိုတစ်ခုခုလှုပ်ဖို့ထွက်တိုင်းထွက်တိုင်းအဲ့ဒီအာကုသိုလ်နယ်ပယ်ကနေထွက်တယ်လို့အဓိပ္ပာယ်ရှိတယ်။နက္ခမဆိုတဲ့စကားလုံးကတော့ဥစဉ်ပါရမီ၁၀ပါးထဲမှာကြားဘူးတယ်မဟုတ်လား။နက္ခမပါရမီတောထွက်တာကိုပြောတာ။ဒါပေမဲ့ဒီနေရာမှာ တောကိုမထက်ဘူးထွက်တာပဲထက်နော်လက်ခံမဆိုတာထွက်သွားတာဆိုတော့ဒီနေရာမှာဘာကထွက်မလဲဆိုရင်ဒီတိုင်းချရင်စိတ်ဆိုတဲ့သဘောဒီဒီတိုင်းကိုယ်ဘာသာကိုလွတ်ထိုင်အာဟုသူအတော်ထဲမှာကျစ်စားတဲ့သဘောရှိတယ်စိတ်ဆိုတဲ့သဘောဒီရေလိုပဲတွန်ချလိုက်ရဲ့နဲ့ရကိုဆင်းတယ်စိတ်ဆိုတဲ့သဘောဒီထိုအတိုင်းပဲလွတ်ထားရင်အာဟုသူဇယိတ်ထဲစကြစ်ထဲကိုတန်းဝင်တာပဲဒါတော့ဒီအာဟုသူဆိုတဲ့အတော်မှ ကုသိုလ်ဘက်ကိုတခုခုလုပ်ဖို့ကြံစီတိုင်းကြံစီတိုင်းတောထွက်တယ်ခေါ်တယ်။သဘောပေါက်ပြီနော်။လူကတော့အိမ်မှာပဲ။ဒါပေမဲ့စိတ်တို့တွေးခေါ်မှုတွေကအဲ့ဒီအကုသိုလ်တော့ကထွက်တာကိုတောထွက်တယ်လို့ပြောလို့ရတယ်။ဒါတော့ထားပါတော့အခုဆိုရင်လွယ်လွယ်ပြောကြစို့။ဦးဇင်းတို့သင်္นานသားတွေအိမ်မှာနေမယ်ဆိုရင်အိမ်ဆိုတဲ့သဘာဝသည်ဒါအာယုံ၅ပါးရဲ့နယ်မြေပဲ။ဆိုတော့ငါတင်နန်းကိုသွားမယ်တင်နန်းတက်မယ်လို့ဟောဒီခန္ဓာကိုယ်ကြီးကို မောင်းလာတာ တွန်းပို့လာတာဘယ်သူကတွန်းဒီစိတ်တွန်းတာပဲနော်စိတ်တင်တာညီတီလောဘစိတ်ကဆောင်းလာတာဒီစိတ်တာမရှိရင်ဦးဇင်းတို့အသေးပဲအယုတ်ပဲဒါတော့စိတ်တွေကနေဒီစိတ်စေတနာသင်္ခါရကနေတွန်းလို့ဒီယုတ်ဒီနံနေဒီခန္ဓာကိုရွေ့လာတာဆိုတော့အိမ်မှာနေခြင်းတူနေမနေတော်မနဲ့တဏ္ဏကိုလာတဲ့အခါမှာအဲ့ဒီမလာခင်ကတည်းလို့ဒီယုတ်ကြီးကိုရအောင်တွန်းလာခဲ့ပြီဒါတော့အိမ်ကနေနှင်ထုတ်လာတာဆွဲထုတ်လာတာအဲ့ဒီစိတ် ဒါတော့အဲ့ဒီကစပြီးတော့နိခမဆိုတဲ့ဝိတက်ကဖြစ်နေပြီနော်ဒါတော့သင်္นานနဲ့ကိုရောက်တာနဲ့တပြိုင်နက်သင်္นานနဲ့ကိုရောက်တော့တွေးခေါ်စရာစဉ်းစားစရာနားကြားစရာတွေဒါနောက်ထပ်ဆက်သွားပြီဆိုတော့အဲ့ဒါဒီပင်လဲနိခမဆိုတဲ့အကြံတစ်မျိုးဖြစ်ပြီဒါတော့အဲ့ဒီထုံကြီး၎င်းတူစွာပဲတဲ့နော်အိမ်နေသူလူတို့ဘဝမှာတော့ဒါတော့လူမမဟုတ်ဘုန်းကြီးလည်းတူတူပဲနော်မိမိက ဝိပဿနာတရားအထုတ်နေတဲ့အချိန်မဟုတ်ခဲ့ဘူးဆိုရင်ဝိပဿနာအထုတ်တယ်ဆိုတော့ဒါအာယုံပေါ်မှာတစ်ချိန်လုံးရှုမှတ်နေလို့ထားတော့မရှုမှတ်တော့ဘူးဆိုရင်အာဟုတုတခုခုတည်းကိုစိတ်တွေဘာတွေနဲ့တွေးခေါ်လို့ရောက်ပြီဆိုရင်ကောင်းတဲ့ဘက်ကိုအာဟုတုရဲ့အကျိုးအပြစ်ကိုဆင်ခြင်ပြီးကောင်းတဲ့ဘက်ကိုရောက်ပြန်ပြီးတော့ဆင်ခြင်ဆင်ခြင်ပြီးတော့ဒီဘက်ကိုတွန်းတင်ပေးရတယ်။နော်အဲ့ဒီလိုတွန်းတင်မှသာလျင်ဒီမနောဒုစရိုက်နဲ့အဲမနောတုစိတ်နဲ့မိမိကဆန့်ကျင်ပဲမလောက်ရသည်ကြပါ ဒါတော့သူ့နောက်ကိုချိုပြီးမျောလိုက်လို့သူ့ရဲ့ temptation အရန်ကောင်းတာနော်အာဟုသူကိုရောင်အော်ရဲများမထင်နဲ့သူဟာမိမိကိုတန်တရားတလျှောက်လုံးမှာဒီကောင်လေးကိုငါဘလို့လှဲ့ခိုင်းရမလဲဆိုတာလှဲ့ဖို့နိပရိရဲ့အကောင်လုံးရှိတယ်ဦးဇင်းတို့သူ့ရဲ့နယ်ပဲကြော်မသွားနိုင်ဘူးဦးဇင်းတို့နေတာဒီပင်လေသူ့အိမ်မှာအငှားနေတာကိုဘတာကိုဝယ်ထားလို့မီလီယံနာအိမ်ကြီးဝယ်တယ်လို့များငါးပိုင်းမထင်နဲ့မှားလေချင်းမှားလိုက်လေချင်းနော် အဲ့ဒီတော့သူ့ရဲ့ temptation ထဲမှာနေတာဖြစ်တဲ့အတွက်သူ့ရဲ့ဘာနဲ့ချုပ်နေတာလဲလူအကြိုက်ဇယက်ကလေးနဲ့ပေးပြီးချုပ်ထားတာဖြစ်တဲ့အတွက်မိမိတို့ကအဲ့ဒီမှာတွေ့တာရက်နှောင်ကန့်ညှိတတ်တဲ့တန်ရုပ်စင်မဖြစ်အောင်အကုသို့မဖြစ်အောင်တနည်းမဟုတ်တဲ့တဖြည်းဖြည်းနဲ့ခွာခွာပြီးတော့နှလုံးသွင်းခြင်းနဲ့စောင့်စည်းမှုနဲ့ခွာရတယ်။သီလနဲ့ခွာတာရှိတယ်။နော်တမာရီစင်နဲ့ခွာတာရှိတယ်။ပညာနဲ့ခွာတာရှိတယ်။နော်ပြီးတော့ဆင်ခြင်းနဲ့ဉာဏ်နဲ့ခွာတာရှိတယ် ဒါတော့မိမိတို့နေ့စဉ်ဘဝမှာကြာတော့အာကုသူဖြစ်မဲ့အရေးကြုံပြီဆိုရင်တော့ငါတော့ဘယ်ထက်ပြန်ဝင်တယ်လဲဆိုရင်အာကုသူအတော်တဲ့ကိုဝင်တယ်လို့မှတ်ထားပါဘယ်တော်တဲ့လဲအေးအဲ့ဒီအာကုသူတော့မဖြစ်အောင်လို့ကုသူဘက်ကိုရိုင်ပြီးကိုကထွက်လာရင်တော့ထွက်တယ်တော့ပါပြီလားအခုတော့ထွက်လာတာပဲအိမ်မပြန်တော့မို့လားနည်းနည်းအတန်ပြောင်းသွားလားဒါတော့တောကြီးကိုမထွက်နိုင်ပေမဲ့ နေ့စဉ်နေ့စဉ်ကုသိုလ်လေးတဲ့ကိုဝင်နိုင်မှုကြိုးစားပါနော်တကယ်တော်ကြီးတဲ့ကိုထွက်ဖို့ဆိုတာထားပါတော့နော်ဒါကအမြဲတမ်းကြီးလေးတဲ့လုပ်ငန်းပါဒါတော့အဲ့ဒီကထွက်ဖို့မတောင်းဆိုပါဘူးအာကုသိုလ်ဒေါကထွက်နိုင်အောင်ထွက်နိုင်အောင်ကြိုးစားပါအဲ့ဒါလို့ဆိုခဲ့ရင်တော့မိမိတို့ဒီမနောတုစိတ်နဲ့ဆန့်ကျင်ဘက်မလုပ်သူများဖြစ်ပါလိမ့်မယ်ဘုရားဟောတိုင်းနော်အဲ့ဒါအဲ့ဒါအဓိပ္ပာယ်ပဲကဲနောက်ကောင်းပြီကာယတုစရိုက်တဲ့ကာယတုစရိုက်ကတော့ပြီးရောပေါ့အလုံးသိကြပြီဒါပါဏတိပါဒကိုရှောင်ရင်ကာယတုစရိုက် အာရိဏဒါနာကိုရှောင်ရင်ကာသူစရိုက်ဂာမိတုမိဆာစရကိုရှောင်ရင်ကာသူစရိုက်ဒါတော့အချင်းချုပ်ကလေးလွယ်လွယ်ပြောကြဆိုဒါတီလာတွေပဲနော်ကိုနဲ့နှုတ်ကိုထိန်းတာဒီတီလာဒါတော့ပထမဆုံးမိမိအာကုသိုလ်နယ်ပယ်ကိုမရောက်ရစ်မကျွလွင်ရင်ဒီမိမိရဲ့တီလာနဲ့အခြေခံစရတယ်ဒါတော့မိမိတီလာရှိပြီဆိုမှတော့ပါဏာတိပါဒကိုလည်းပဲလောဘကြောင့်မတတ်ဖြစ်တော့အမှန်ကတော့တတ်တာတော့ဒေါသသို့တော့စက်သားစားခြင်းလို့တတ်ရင်ဘယ်သူကြောင့်တတ်တယ်လို့ပြောမှာ gain လောဘလည်းပါတယ်ဒေါသလည်းပါတယ်တတ်တုံးခဏတော့ဒေါသပေါ့နော်ဒါပေမဲ့အခြေခံလောဘကြီးပဲဟုတ်တယ်မဟုတ်လားအခြေခံလောဘကြီးပဲဒါတော့ဟာငါတီလာရှိတာပဲဆိုရင်အဲ့ဒီလောဘမသေးသွားဘူးလားကဲတီလာရှိတယ်ငါတတ်လို့မဖြစ်ဘူးဘယ်သူသေးသွားပြီလဲဒီလောဘသေးသွားပြီတတ်တဲ့အချိန်မှာဖြစ်မဲ့ဒေါသလည်းသေးသွားပြီတတ်တာမကောင်းဘူးနော်ပြီးတော့ငါမှတီလာနေဆိုတီလာကိုတတိယလိုက်တဲ့အတွက်မောဟလည်းသေးပြီဟုတ်တယ်မဟုတ်လား ဒါကိုထွက်နေတာနော်နေ့စဉ်အဲ့ဒါအဲ့ဒီလိုနီးနေပါသွားတယ်ဆိုတော့နှိမ့်နေတာကိုပြောပြတာဒါကြောင့်သီလရှိတဲ့အတွက်ကာယတုစတဲ့သုံးပါအဲ့ဒီလိုနီးနေလုံသွားတယ်သူတို့ဘာဟာကိုခိုးတာသူတို့ဘာသားသမီးတွေကိုကျူးလွန်စော်ကားတာဒါဟာသီလနဲ့ထိမ့်တာပဲနော်အဲ့ဒီတိုင်းပဲပေါ့အကျမ်းနဲ့ဝစီတုဝစီတုစရိုက်ကိုလည်းသီလနဲ့ရှောင်လို့ရတာပဲနော်တောက်တာစားတာလည်းဒီတိုင်းပဲဒါကြောင့်မိမိတို့နေ့စဉ်ဘဝမှာငါးပါးသီလကိုမိမိကအမြတ်တနိုးလေးလေးလေးနဲ့မိမိတို့ကျင့်သုံးနိုင်ပြီဆိုရင်ဒါတည်တည်တော်တယ်မဟုတ်ဘူးနော် ကျင့်သုံးနိုင်ပြီဆိုရင်အဲ့ဒါဒီမိမိတို့ရဲ့ဒီကာယတုဆက်နဲ့မိမိဒီဆန့်ကျင်မဲ့မဟုတ်တော့ဘူးအလျော်ဖြစ်သွားပြီနော် ကာယတုဆက်ကိုကျင့်သုံးသူဖြစ်သွားပြီဝစီတုဆက်ကိုလည်းကျင့်သုံးသူဖြစ်သွားပြီအဲ့ဒီထဲမှာပဲစိတ်ကိုလည်းဆင်ခြင်တဲ့အတွက်အကုသိုလ်မဖြစ်ရဆင်ခြင်ပြီးတော့တွေးတောပြီးရှောင်ကျင်တဲ့အတွက်မနောတုဆက်နဲ့လည်းအလျော်ဖြစ်သွားပြီတဲ့ဒါဒါနဲ့ကိုနဲ့နော်အမြဲတမ်းဆက်ဆက်နေတယ်လို့ဆိုလို့ရကောင်းပြီအဲ့ဒီလိုကနေအခြေခံကနေစပြီးတော့ဗျာအဲပြောကြပါစို့ မဉ္ဇဏ်၄ပါးကိုရောက်သွားပြီလေးရတ္တမက်ကိုရောက်ပြီဆိုကမှတော့ကဲဒီခုနကယာကတဏလည်းတပ်ပြီးသားဖြစ်မသွားဘူးလားဖြစ်သွားပြီလေးမလေးဖို့ရောက်သွားပြီဆိုမှတော့ဒါကြောင့်လေးပါသောတစ္ဆာလေးပါးကိုတဲ့လေးပါသောမဉ္ဇဏ်ဖြင့်တည်ပြီး၍ကောင်းပြီရန္တာဖြစ်ပြီးပြီ What are you going to do the rest of your life ဟုတ်တော့မလားဒါကိုစဉ်းစားဒီနေရာမှာအဲ့ဒါကိုပြောတာ ရန်တာဖြစ်ပြီးရင်ကြံတဲ့ဘဝသူတို့ဘာလုပ်ကြမှာလဲအဲ့ဒါကိုပြောတာဆိုတော့ဒီနေရာမှာဆင်းရဲခြင်းရာနိဗ္ဗာန်သို့လိုလားတောင်းတနေတော့ဤဒါတော့ရန်တာတွေမှာရန်တာဖြစ်ပြီးတဲ့အချိန်ခါမှာငါတို့တော့ပြီးပြီဆိုပြီးတော့မှအလကားထိုင်အိတ်မနေဘူးနော်သူတို့မှလှုပ်လို့ရှိရင်ကုသိုလ်လည်းမဖြစ်တော့ဘူးအကုသိုလ်လည်းမဖြစ်ဘူးသင်ဘာဖြစ်လဲကရိယာဖြစ်တယ်ဗါတယ်လဲကရိယာဆိုတာ just action လို့ပြောတာ နော်အဖို့သီးပဲဒီ action ကဘာမှကံမထွက်တော့အကျိုးမထွက်တော့ဆိုတော့ကသူတို့ကကောင်းရကောင်းချောင်းလေးကြီးပဲလုံနေတော့တာလုံနေတော့တရားဟောတာတွေဝေယဝိဆာလုပ်တာတွေပြောတာအကုန်လုံးအဲ့ဒါပုထုဇဉ်ဘက်ကအဲရန်တာမဖြစ်သေးတဲ့ပုံကိုယ်ဘက်ကကြည့်ရင်ကုသိုလ်သူတို့ဘက်ကကြည့်တော့ကရိယာဘာမှအကျိုးမထွက်တော့ဒါတော့ဒီချိန်ခါမှာဟာဒါတွေလောက်တာလဲပင်ပန်းပါတယ်ကိုယ့်ဘာသာကိုစုဆက်လက်တည်ရင်တော့မြန်မြန်နိဗ္ဗာန်မရောက်ဘူးလားမကောင်းဘူးလား လူပိန်းတွေ့ရင်အဲ့လိုတွေးချင်စရာလေမြန်မြန်ရောက်မဲ့နေရာပဲကောင်းတဲ့နေရာဘာလို့မှလဲဒီမှာသင်္ခါရဒုက္ခတွေခံနေရတာစားတော့တခါတည်းကြွရမွေးရတာဒီဒီခန္ဓာကိုယ်ကြီးကိုဆိုတော့ကဦးဇင်းတို့ရဟန္တာနဲ့ပတ်သက်ပြီးတော့မှတို့ရဲ့ကြံတဲ့ဘဝဘာလုပ်တယ်လဲအခုနပြောသလိုနာပိနန္ဒာမိမရဏံအဲ့ဒီလိုမျိုးတေရမှာကိုလည်းပဲမလိုလားပါဘူး တရားမှအတွက်ကိုလည်းပဲလိုလားတောင်းတာပြီးမနေဘူးမြန်မြန်နိဗ္ဗာန်ရောက်တာပဲသေပါတော့လားဒီလိုလည်းမဟုတ်ဘူးလေသေခြင်းကိုလည်းသူမလိုလားဘူးနာဘိနန္ဒာဘိဇီဝိတံအသက်ရှင်နေရမှာကိုလည်းမလိုလားဘူးအသက်ရှင်နေတာဘာကြောင့်လဲအသက်ရှင်နေတာဘာကြောင့်လဲဟောရှင်ခြင်းတယ်လေရှင်ကြီးတလုံးလုံးပါနေတာတောင်းလောဘဘောဟောဗျာတဲ့တဲ့ပြောတာတောင်းမရိပ်ဘူးရှင်ခြင်းပါတယ်လို့ပြောနေမှာရှင်ပါမှတော့လောဘဘော ဒါတော့တကယ်လို့ချင်းပါရင်လောဘရှိနေတယ်ဆိုဘဝတဏကတ်နေတာဖြစ်မနေဘူးလားဆိုတော့အဲ့ဒီတို့ကြောင့်အသက်လည်းမရှင်ကြဘူးတဲ့ကဲဒါကိုပြောတာတည်လည်းမတည်ကြဘူးဒါဖြစ်လေတည်တယ်ဆိုလို့ရှိရင်ခုနပြောတဲ့ပုံစံမျိုးဖြစ်သွားမှာပေါ့ရဟန္တာတတ်တည်တယ်ဆိုတော့မရှိဘူးရဟန္တာဆူဆဲလို့လို့ဆိုဘယ်တော့မှမရှိဘူးဒါတော့သူတို့ကဒီကိလေသာပြိဋိဘံနော်ရဟန္တာဖြစ်တဲ့နေ့ဒီကိလေသာပြိဋိဘံကိလေသာပြိဋိဘံကနေပြီးတော့ကြံတဲ့ခန္ဓာကြီးရဲ့ရှိနေတဲ့ခါကျတော့ခန္ဓာဝန္တံမလို့ဘူးနော် ခန္ဓာဝဏ္ဏဖြစ်တယ်ယန္တာဖြစ်တဲ့တောင်လွတ်တယ်မထင်နဲ့အစိုးရအလုပ်ကုမ္ပဏီလောက်တာ65နဲ့ပတ်စံအစိုးရပေးစရာမရှိဘူးဆိုတော့80ပေါ့နော်နည်းနည်းတိုးလိုက်ပေါ့ပင်စင်ပေးဖို့မရှိသေးဘူးဆိုတော့လွတ်တယ်ခန္ဓာဝဏ္ဏမလွတ်ဘူးယန္တာလည်းမလွတ်ဘူးပဲဒါပေမဲ့တခုရှိတယ်ဝိဇ္ဇုတို့ခန္ဓာဝန်ထမ်းတာကလောဘဒေါသတွေနဲ့ထားရတဲ့အတွက်အယံလေးတယ် ဒါပေမဲ့သူတို့မှာတော့လောဘဒေါသကြောင့်ထားနာမဟုတ်တော့ဘူးစောင့်ရှောက်ယုံမျှထားရတာဖြစ်တဲ့အတွက်ပေါ်ခြင်းမကပေါ်သွားပြီနော်ဝိဇ္ဇနမှာတော့ဒါအဝက်ဆိုလည်းတစ်မျိုးအစာဆိုလည်းတစ်မျိုးအေးဆိုရင်တစ်မျိုးအပူဆိုရင်တစ်မျိုးလူတွေ့ကြိုက်သူတွေ့တစ်မျိုးမကြိုက်သူတွေ့တစ်မျိုးနောက်ကနေပြီးတော့ကြိုက်မကြိုက်တဲ့ပါလာတယ်ရန်တာအဲ့လိုမရှိတော့မရှိတော့တဲ့သူတို့ကတွေ့တွေ့ကများကြားကြားကများစားစားကများပဲဘာမှအပူပဲမရှိတော့ဘူးတိတွတ်တော့အေးတယ်သို့တော့ခန္ဓာရဲ့ထိန်းကျောင်းမှုတာဝန်ကတော့ရှိရပဲစူးစူးရင်လည်း နာရစ်ပဲထမင်းစာရင်လည်းဂလုဂလိကမြည်ရစ်ပဲဆိုတော့စာရင်လည်းကြွေးပေးရတယ်အဲ့ရင်လည်းရည်ချိုးပေးရတယ်ဒါတော့သူတို့ဒါဒုက္ခမဟုတ်လို့ပါမလဲလို့ဒုက္ခပဲယုံနာဖြစ်ဖြစ်ရင်လည်းသင်္ခါရဒုက္ခဒါကြောင့်ကိလေသာသိလို့ကိလေသာပြိဋိဘံဖြစ်သွားပေမဲ့ခန္ဓာပြိဋိဘံမရောက်မချင်းသူတို့ဒုက္ခရှိတော့မယ်ဘာဒုက္ခလဲသင်္ခါရဒုက္ခတွေရှိတယ်ဒါကြောင့်သူတို့ကဖလားသမပတ်တွေဝင်စားတယ်နိရောဓသမပတ်တွေဝင်စားတယ်ဝင်စားတယ်ဆိုတော့ဒီ ဒါတွေချုပ်ငိမ့်နေတဲ့နိဗ္ဗာန်ကိုအာယုံပြုပြီးတော့အငိမ့်တက်ကိုနိဗ္ဗာန်ကိုအကျိုးသွားနှင်တာဘို့လေပြောရမယ်ဆိုရင်တော့ဒါတော့ဒါတော့သူတို့အားရကြောင့်မလို့အားတဲ့အချိန်လေးနော်ဥပမာထားပါတော့ဆွန်းခတ်နဲ့ဆွန်းလောင်းမဲ့ဒကာဒကာမကအိမ်ကနေဆင်းလာရင်ဒီကြားလေးမှာဒီအချိန်တိုတိုလေးတိုးတောင်သူကတမဘက်ကလေးဝင်စားလိုက်သေးတာသူတို့အဲ့ဒါလိုနေတာအဲ့အချုံနဲ့အဲ့လိုတုံသွားတယ်ဆိုတော့ကမြတ်စွာဘုရားတာဓုသုံးညခေါ်တာတောင်မှမလုပ်သေးသေးတယ်လေ ဓမ္မပတ်လေးဝင်စားလိုက်သေးတာလေကဲဘလောက်များသူတဲ့အချင်းကိုအသုံးချတယ်လဲဆိုတာဒါတွေသုံးရကတော့ဘာမှမကြောက်ဒါပေမဲ့ဘုရားတို့ရဲ့ဉာဏ်တော်ဆိုအမတန်မြန်တော့လိုချင်တယ်လို့ရလိုချင်တယ်လို့ဝင်လို့ထွက်လို့ရတယ်ဝင်လို့ထွက်လို့ရတယ်ဘုရားရဲ့ဉာဏ်တော်ကတိတ်ဉာဏ်တာတိတ်တန်တာအဲ့ဒါမျိုးဒါတော့ကောင်းပြီပြောချင်တာကရန္တာဖြစ်သွားပြီးသောပုဂ္ဂိုလ်များသည်ဒီခန္ဓာကိုယ်ကြီးကိုသူကစောင့်ထိန်ယုံတာဝန်တယောက်စောင့်ထိန်သူအဖြစ်နဲ့တာလေးစောင့်ထိန်ပါတယ်သို့တော့ စောင့်စောင့်ပြီးတော့ထိမ့်ုံလို့တော့မဟုတ်ဘူးအများကောင်းကျိုးအတွက်ကောင်းတဲ့လုပ်ငန်းတွေကိုအများကြီးလုပ်ပါတယ်တရားခေါ်တာတရားပြတာဝေယဝဇ္ဇလုပ်တာအလုံးလုပ်တယ်အလုံးလုပ်တယ်လုပ်ပြီးတော့သူ့အတွက်ကဘာလဲဆိုရင်အလုသမားတယောက်လိုပဲတဲ့အဲ့ဒါလေးဥပမာကနော်ပါဠိလိုကတော့အာဝေဒနံဗတကောယထာ အလုသမားတယောက်ဒီလာကရမဲ့ရက်ကိုပဲစောင့်နေတာသူက အလုမရှိမှကိုလည်းမကြိုက်ဘူးအလုလုံးရမှကိုလည်းမကြိုက်ဘူး နော်အလုတ်မရှိမှကိုမကြိုက်တာကအလုတ်ရှိမှဘာရမှာလဲပတ်ဆံရမှာဒါကြောင့်မလို့ तू အလုတ်ရှိခြင်းတယ်ဒါတော့ကောင်းပြီအလုတ်ရှိတော့အလုတ်ကိုသွားပြီးတော့အလုတ်တွေလောရတာကိုကောကြိုက်သလားမကြိုက်ဘူးနော်မလုတ်ဖဲနဲ့လာကရရင်လူတိုင်းမကြိုက်ဘူးလားကြိုက်တာပေါ့ဒါကြောင့်မလို့ပြောအလုတ်မရှိတာကိုလည်းမကြိုက်ဘူးအလုတ်လောရတာကိုလည်းမကြိုက်ဘူးဘာဖြစ်လို့လဲပင်ပန်းတယ်လောရင်ပင်ပန်းတယ်ဒါတော့အလုတ်သမားဘာကြိုက်တယ်လဲပေးချေရမယ့်နေကြိုက်တယ်ဟုတ်တယ်မဟုတ်လား အဲနှစ်ပတ်တစ်ခါပေးမယ်အဲ့ဒီနေ့အကြိုက်ဆုံးပဲအဲ့ဒီနေ့မှာတော့အဲ့ဒီပေးမယ့်အချိန်လေးအကြိုက်ဆုံးပဲဟုတ်တယ်မလားလို့ပေးချရမယ့်အချိန်အကြိုက်ဆုံးပဲဒီအတိုင်းပဲနော်ရဟန္တာဖြစ်ဖြစ်တဲ့ပုဂ္ဂိုလ်ဒီအဲ့ဒီပေးချိတ်ရတဲ့နေ့နဲ့တူတယ်အဲ့ဒီအချိန်နဲ့တူတယ်ပြိဋိဘံတကက်ခန္ဓာပြိဋိဘံစမ်းမနေကလေးပဲမျောနေတော့တယ်ဉာဏ်မမျောတော့ဘူးဘာအတွက်မှမရှိတော့ညှလင်းတောင်းတခြင်းမရှိတော့နော်ဒါတော့လာကစားမြတ်ဒီလာကရမယ့်အချိန်လာကရမယ့်ရက်ကိုပဲမျောနေသလိုတဲ့ရဟန္တာများမှာ သူကတေးရမှာကိုလည်းမလိုလားဘူးရှင်ပြီးတော့မှလည်းနေရမှာကိုမလိုလားဘူးသူမျောနေတာက တကယ်ခန္ဓာပြိဋိဘံဆံရမယ်နေပြိဋိဘံတကယ်ဝင်ရမယ်နေကိုသာလျှင်မျောပြီးတော့နေပါတော့တယ်အဲ့ဒီလိုအဆက်ကိုရအောင်ကြင်ကြံပြီးဆိုရင်တော့ထိုရန်ဒီလောကကြီးနဲ့မညှိမတွေ့ပဲရှိတော့မှတော့ညှိတွေ့စရာရန်တာဖြစ်ပြီဆိုမှတော့နော်ဘုရားကအထက်ရန်တာတိအောင်ပို့လိုက်တာမရှစ်နွယ်ပဲကောင်းစွာကျင့်တည်မိ၏တဲ့ခိုင်တာတော့အဲ့ဒါလေးကိုအချုပ်ဆောင်ပုဂ္ဂလေးနှစ်ခေါက်လောက်ပူဇော်ကြည့်အောင် ကိုနှုတ်စိတ်ဖြင့်ကောင်းစွာခြင်းတည်တဲ့တရားတည်သွားပြီးစေရငိမ့်ရာနိဗ္ဗာန်သာကောင်းစိတ်မှာတောင်းတလိုလားသည်ကိုနှုတ်စိတ်ဖြင့်လျော်စွာခြင်းတည်တဲ့တရားတည်သွားပြီးစေရငိမ့်ရာနိဗ္ဗာန်သာစိတ်မှာတောင်းတလိုလားသည်ဒီကထားရဲ့အချုပ်ပေါ့နော်ဒီလောက်ပဲထားကြပါစို့ နောက်တစ်ခုပါဠိနဲ့ပါဠိလေးနှစ်ခေါက်လောက်ပူဇော်ကြည့်ရအောင်ကုသိုလ်ဖြစ်တာပေါ့ယောဝန္တတိမန္တိနုံနမေယအကုဋ္ဌောပိနတန္တိယေထဘိက္ခုလတ္ထာပရဘောဇနံနမစ္စေသမ္မာသောလောကေပရိပစေယနောက်တစ်ခေါက်ယောဝန္တတိမန္တိနုံနမေယ အကုဋ္ဌောပိနတန္တိယေထဘေခု လတ္ထာပရဘောဇနံနမေဇေတမ္မာသောလောကေပြိပစေယမြန်မာလိုဆိုကြည့်ပါအဲ့ ရဲ့ဒေါသရဲ့မာနရဲ့သုံးခုကိုနှိမ်နှင်းတဲ့အကြောင်းပြောပြတာနော်ဒါတော့ဒီနေရာမှာတော့တဲ့တဲ့ပြောကြပါစို့ဆိုရင်မြတ်စွာဘုရားကယဟန်တွေကိုတက်ရက်ခေါ်ပြီးတော့ဟောနေတယ်ဒါတော့ယဟန်တွေကိုမာသမယတုတ်ကြီးကြောင်းဦးစင်းရှင်းပြခဲ့ပြီးပြီရှေ့မှာရှိတဲ့ယဟန်တွေကလည်းတကယ်တမ်းပြောမယ်ဆိုယဟန်တာတွေဆိုတော့တို့တွေလိုသေးသလားဆိုတော့မလိုတော့ဘူးပဲဒါတော့မလိုသေးဘူးဆိုမြတ်စွာဘုရားကဒါရှေ့မှာရှိတဲ့နတ်ပရိသတ်နဲ့နတ်မြတ်မာပရိသတ်နဲ့ဦးစင်းတို့ရိုးရိုးကြံခဲ့မဲ့ယဟန်တွေတွေ့ပဲလိုတော့တယ် ဒါတော့ရန်တင်လားကျင့်ရမှာလားဆိုတော့မဟုတ်ဘူးကျန်တဲ့လူတွေလည်းကျင့်ကြမှာဆိုတော့ပြောကြပါစို့ဦးဇင်းတို့ကြံရစ်ခဲ့တဲ့ပုံကိုယ်တွေပေါ့နော်အရိယာနွယ်ဝင်ဖြစ်ကိုမဝင်ကြသေးတဲ့ရိုးရိုးရဟန်းရောလူရောစိုက်ပါတယ်ဒါတော့ကောင်းပြီအလုံးအလုံးဆိုင်ရင်အလုံးကအတူတူပဲကျင့်ကြံကြရမှာပဲနံပါတ်1ကဘာပြောချင်တာလဲဆိုရင်တက်နဲ့သုံးအောက်မှာရေးထားတာရှိပါတယ်လူပေါင်းဟာငါ့ကိုယိုသေးမြတ်နိုးရှ िख ိုးကြဤဟူ၍လာဘ အတက္ကာရဒီလောကကိုမိသောပတန်တာလောကဒံကြောင့်စိတ်ကြည်ဝင်ကမမောက်မာရာဆိုလိုရင်းကလူပေါင်းသည်ငါကိုရှစ်ခိုးအဲယုဒမြန်နိုးတယ်ဆိုပြီးတော့မှဒီနေရာမှာတက္ကာရဆိုတာလူကကိုကိုလာလာပြီးတော့အယူသည်ပေးကြတာကိုပြောတော့ respect ပေးတာပြောတာနော်အဲ့တော့ဒီလောကဆိုတာကတော့လည်းပဲမိမိရဲ့ဂုဏ်သတင်းတွေကြော်ဇောတာဒါတော့မိမိကိုလာပြီးတော့အယူသည်ပေးတယ်ကောင်းတဲ့ဂုဏ်သတင်းတွေကြော်ဇောတယ်ဆိုတော့ကိုကိုချီးမွမ်းကြတာပဲအကောင်းလောကဒံခေါ်တယ် ဆိုတော့အဲ့ဒီအကောင်းလောကဓာတ်တွေကိုယ်မှာတိတ်တက်လာပြီးများလာပြီးဆိုရင်ဒါသတိဓာတ်ထားပြီးတော့အစာကောင်းရင်ကိုလက်စထရောတက်တယ်လို့ပဲဟုတ်တယ်မဟုတ်လားစဉ်းစားကြည့်ဦးဇင်းတို့ဘာပဲရရရတဲ့ထက်မှာအမြဲတမ်း dualism ဆိုတာရှိတယ်လေဦးဇင်းခဏခဏပြောတယ်အကောင်းရတိုင်းအဆိုးပါတယ်ဆိုတာမှတ်ထားအကောင်းရတိုင်းအဆိုးပါတယ်ဆိုတာမှတ်ထားဒါတော့လူတိုင်းကကြော်ချခြင်းနဲ့ဂုံသတင်းကောင်းပြီးတော့ပြန့်ခြင်းနဲ့ဒါပေမဲ့နောက်ကဘာပါလာလဲဆိုတော့အဲ့ဒီဟာတွေပါလာတယ်မှတ်တာ ဘာဖြစ်တယ်လဲမာနဝင်လာတတ်တယ်အဲ့ဒါမလို့ခြင်းတဲ့ဟာပဲပြီးတော့နံပါတ်1ကဆဲရည်တိုင်းထွာကဲ့ရဲ့ဆွဆဲမှုများခံလာခံလာရပြန်တော့လေနေတာလောကရန်ကြောင့်ဖောက်ပြန်တုံလို့ခြင်းမရှိပဲအမြင့်ထွက်ကရန်ညွတ်မဖွဲ့ရပြောချင်တာကသူတို့ဘာတွေကိုကိုဝိုင်းကဲကြပြီးမကောင်းတဲ့နဲ့ကြော်စောပြီးကိုဟာတွေဆိုရင်မကောင်းတာတွေကြီးပဲအပုံချနော်တရေစာတွေရောဂျာနယ်တွေရောဟာရှိသမျှခြာနယ်တွေရောရှိသမျှမီဒီယာမှန်သမျှကိုမကောင်းတဲ့နေကြီးပဲရစရာမကောင်းအောင်အပုတ်ချပြီးဆိုပါတော့တဲ့ ဒါကိုပြောတာစဉ်းစားကြည့်အဲ့ဒါလိုဖြစ်ခဲ့ရင်လည်းပဲဒါကြီးကိုမိမိကိုငါဒါတွေလောက်ရကောင်းလားလို့အဲ့ဒီပုံကိုယ်တွေနဲ့ပြန်ပြီးရန်ညှိုးဖွဲ့အာဂတမထားနဲ့ဒါကိုဆိုလိုတယ်နောက်နံပါတ်3ကသူတစ်ပါးတို့ပေးလူအပ်သောဘောဇင်စာသောပစ္စည်းလေးပါးတို့ကိုလွယ်ကာခဏရပြန်တော့လဲလာဘလောကရာကြောင့်ဟိုကိုမှပစ္စည်းလာလာပါဟာဘုန်းကြီးဆိုတော့ပစ္စည်းလာလာပါပေါ်တယ်ပေါ့ဗျာပစ္စည်းလေးပါပေါ့စွမ်းသင်္ကန်းကြောင်းစေးနော်အဲ့ဒီလိုပေါ်တဲ့အခါကြလို့ရှင်လည်းပဲဟာငါတော့ ငါ့ကိုတော့တိတ်ကြီးညိုသူတွေလှူတွေလှူတဲ့သူတွေပေါ်ပါလားဆိုရင်ကိုကမြောက်လာပြန်တယ်အဲ့ဒါလိုကြတော့သူကဘာလဲဆိုမတုံလောက်မှုရတဏှာကာမကြီးအစွန်းအဖြစ်မရင်မှုရအဲ့ဒီဒီရလာတဲ့သွားသင်္ကန်းကြောင့်စီပစ္စည်းလေးပါလက်ပေါ်ပေါ်များများနဲ့ရတာတွေကိုရင်မှုမနေနဲ့လို့ဆိုလိုတယ်။အဲကြောင့်ဦးဇင်းတို့ငငယ်တုန်းကကိုရင်ဘွားတို့ကဘုန်းကြီးဆိုတာသိတဲ့အတိုင်းလာဖို့အလာမလာမပေါ်တာကိုမလိုက်မပေါ်ဘူးလေ။ဆိုတော့ရှိတဲ့ခါလေးတွေအဆင်ပြေပြီနော်။အเจ้าကြီးတွေတော့ကောင်းပါရဲ့။ ဒါပေမဲ့တစ်ခါတလေကြလို့ရှင်လည်းပဲတကယ်ဆင်းရဲတာနော်ဘုန်းကြီးတွေဘာကြောင့်မလို့အသက်နဲ့ဆယ်ချက်မှဘုန်းကြီးရဟန်းဝဲရတယ်လဲစဉ်းစားကြည့်လူက16နှစ်ပြည့်မဲပေးလို့ရတယ်လူလူကြီးရအတွင်းတာနော်ကောင်းမကောင်းဆုံးဆဆုံးဖြတ်လို့ရတယ်ဒါပေမဲ့ဦးဇင်းတို့သာသနာမှာမြတ်စွာဘုရား16နှစ်မလုံလောက်ဘူးတဲ့ကဲဘယ်တိတက်သွားလဲနောက်ထပ်2နှစ်ထပ်တိုးတယ် extension ပေးတာ20ကျမှရဟန်းဝတ်တာဘာဖြစ်လို့လဲလူကအမေကွာအဖေကွာအဖေမရှိအမေမရှိဒီ တကောင်ကျွတ်နဲ့သူသူတစ်ပါးတွေတယောက်မှမတွေ့ဘူးတဲ့ဘုန်းကြီးကြောင်းသွားပြီးတော့နေရမှာသူများပို့မှာစားအောင်ရရင်ခံအောင်နော်ဆိုတော့အဲ့ဒီမှာသွားတဲ့အခါကျဒီလောကဓာတ်ကိုခံနိုင်ဖို့လောကကြီးထဲမှာဒီအကောင်းဆုံးလောကဓာတ်နဲ့ခံနိုင်ဖို့ဆိုတာအသက်20ကျမှမကျူရဖြစ်တယ်လို့ဘုရားယူဆပုံပေါက်တယ်ဒါကြောင့်မလို့အသက်20အထိတင်ထားတာ20ပြည့်မှယဟန်ဖြစ်တာဒါအကြောင်းရှိတယ် လူလောကမှာ16နှစ်ဆိုရင်ဒါအိမ်အောင်ပြုလို့ရတယ်မဲပြုလို့ရတယ်ဘာလုပ်လို့ရညာလုပ်လို့ရတယ်လေအမေဖေးရက်ကထွက်လို့ရပြီမြတ်စွာဘုရားမရဘူး20တယောက်ဆောင်ရတယ်ဒါကိုကြည့်ဒါဘာလဲဆို ပြောချင်တာကဒီအကောင်းအဆိုးလောကဓာတ်နဲ့တွေ့ရင်မှန်မှန်ကန်ကန်ဆုံးဖြတ်နိုင်ဖို့ခံနိုင်ရရှိဖို့ဒါကိုလိုအပ်တယ်ဒီနေ့ experience လိုအပ်တယ်ဒါပဲဒါကြောင့်မလို့ဦးဇင်းတို့တခါတလေဟလာကြောင်းကောင်းကောင်းလေးမှနေရလို့အစားအသောက်ကောင်းကောင်းလေးစားရတဲ့ခါကျရင်ကိုရိုတွေကနည်းလေး မျက်နှာလေးတစ်မျိုးဖြစ်လာတမျိုးဖြစ်တဲ့အခါကျတော့အဲ့ဒါဆရာတော်ကနေပြီးတော့ဆရာတော်လုပ်တဲ့ပုဂ္ဂိုလ်ကနေပြီးတော့ဩဝါဒပေးတဲ့အခါကျရင်ဂိုင်းမင်းတို့ကောင်းနေစွန်းကောင်းကောင်းဟင်းကောင်းကောင်းလေးတွေစားတော့ပြုံးပြုံးပြုံးပြုံးနဲ့ပေါ့လေလိုက်ဆိုစမ်းသူများလှူလို့စားရတာကိုကြည့်သာဆိုခဲရကြီးရဲ့တဲ့ဂိုင်းမကောင်းလားတန်ကြက်ဂိုင်းဘာဘာမှမာနာကြီးစရာရှိသေးလဲကိုရှိလို့စားနေတာဟုတ်ရဲ့လားဘယ်ဟုတ်မလဲသူများလှူလို့စားရတာကိုကြည့်သာဆို ခဲ့ရကြီးရတော့မဟုတ်ဘူးတင်တယ်ဦးစင်းတင်တာ900ကြီးရတင်တယ်ကဲအဲ့ဒါပဲအဲ့ဒါမာနချိုးတာဟုတ်တယ်မဟုတ်လားမာနချိုးတာဦးစင်းတို့ငငယ်ရတယ်လို့နော်ဒါကြောင့်ဦးစင်းတို့ကလည်းပြန်ပြီးတော့ကိုရင်နဲ့ပြန်သင်ပေးတော့အဲ့ဒီလိုပဲပြန်သင်ပေးရတယ်ဒါဘုန်းကြီးတွေမှာကြောင်းကောင်းကောင်းဆွန်းကောင်းကောင်းလေးစားလို့ဒကာဒကမ ကိုကိုသူများလာရင်အဲ့ဒီထောင်းထောင်းထောင်းထောင်းဖြစ်လာတာကိုမာနချိုးခိုင်းတာဒါတော့ကောင်းပြီဒီမာနဆိုတဲ့သဘောတရားတွေဟာ လူမှလည်းရှိတာပါပဲညာမှလည်းရှိတာပါပဲဒါတော့ဘာကြောင့်မလို့ရှိလဲကိုကမှဒီမာနမတတ်နိုင်သေးတာကိုဒါတော့ဦးဇင်းတို့ဒီမာနထောင်တဲ့ခါမှာအကောင်ကြီးလေမန်ကြီးလေဆိုတာကိုသိစရအောင်လို့ဦးဇင်းကနော်ဟိုကဒီတကယ်အဖြစ်ရကလေးအင်းဝဘရင်ဘိုးတော်မင်းတရားကြီးလက်ထက်တုန်းကဘိုးတော်ဦးဝင်းလက်ထက်တုန်းကကြားဘူးကြလိမ့်မယ်မောင်းတော်သာသနာပင်ဆရာတော်ဆိုတာနော်မတဏမကြီးတယ်နောက်တော့လူထွက်သွားတယ်သာသနာပင်ပြေးမှလူထွက်သွားတာဆိုတော့က စာပေတက်လို့သူ့ကိုတန်ခါရာဇာဖြစ်နေသာသနာပိုင်ခန့်တော့ဒါဘုန်းကြီးဘက်ကကြည့်ရင်တန်ခါရာဇာဆိုတာဘယင်ပဲနော်အဲ့ဒီတော့ तू ကသာသနာပိုင်ဖြစ်တော့ဒီနေ့မှာတောင်ငုံမင်းကိုးကွယ်တဲ့ तू ကိုးကွယ်တဲ့ तू ဘုန်းကြီးပေါ့ဗျာဆရာတော်ဦးဒေဇာကစာမရလို့သာသနာပိုင်ကဒဏ်ချတယ်ဒါတော့ तू ဘုန်းကြီးကိုတောင်ငုံမင်းကဒဏ်ချရကောင်းလားလို့မကျင်တတ်ဘူးမကျင်တတ်တော့သာသနာပိုင်ရှေ့သွားပြီး complain တာ complain တဲ့ခါကျတော့အဲ့ဒီမှာတောင်ငုံမင်းနဲ့ဒီ ခုနကသာသနာ့ဘိုင်ဆရာတော်နဲ့မောင်းတော်ဆရာတော်နဲ့အဲ့မှာစကားများကြတာစကားများရင်များရင်ကနေပြီးတော့မှသာသနာ့ဘိုင်ကလည်းစိတ်တုံပုံပေါက်ပါတယ်ငါသာသနာ့ဘိုင်ကိုမင်းလူကောင်ကလာပြီးတော့ complaint တက်ရကောင်လားဆိုပြီးတော့ထင်တယ်အဲ့ဒီမှာထွက်ကနေထားထူတာနော်ထွက်ကနေထားထူတော့ तू ကလည်းအဲ့ဒီမှာထွက်ကနေထားပြန်ပေါက်ဟာအဲ့ဒီမှာတခါတည်းသာသနာ့ဘိုင်ကစိတ်ထိုးချစိတ်ဆိုးပြီးတော့မှထားခြေထောက်နေကန် तू ကလည်းပြန်ဖက်လုံးတာကဲသာသနာ့ဘိုင်နဲ့တောင်းငုံမဲနော် ရန်နေဖြစ်ပြီးတော့မှဟာသာသနာပိုင်နဲ့တောင်ကုန်မဲ့ရန်ဖြစ်လို့လုံးကြတဲ့ဆိုပြီးတော့နေပြီးတော့မှတခါတည်းဟိုးလေးတွေကျိုးဟိုးလေးတွေကျော်ဘာတွက်တာတွေ Facebook တွေမှာကြည့်စရာမလိုတဲ့ကချက်ချင်းပြန်ဆိုပဲနော်ဒီလိုတဲ့မျိုးချက်ချင်းပြန်လာအဲ့တော့နော်စဉ်းစားကြည့်ဖြစ်တဲ့တဲ့ကဘလောက်ဆိုးဝါးတယ်လဲဆိုတာအဲ့တော့တောင်ကုန်မင်းကလည်းပြီးတဲ့ကိစ္စပြီးတော့သူမှန်မှန်သိပါတယ်မှန်မှန်သိတော့နောက်တော့မင်းကြီးမင်းသားစုံတဲ့အလယ်မှာပဲ ဒါငါပရိသတ်စုံတဲ့အလယ်မှာပဲဒီသာသနာပိုင်ဆရာတော်တောင်ကိုအဲဟိုမောင်းတော်ဆရာတော်ကိုသူ့ကိုနော်မှားတဲ့အတွက်ကြောင့်ကာယကံဝစီကံမနောကံနဲ့ပြမှားမိတာကိုသူ့ကိုနော်ခွန့်လွတ်ဖို့အကြောင်းတောင်းပန်ပါတယ်ဒါတောင်ကိုမင်းသားဒါတော့သူကတောင်းပန်တဲ့အခါမှာမောင်းတော်သာသနာပိုင်ဆရာတော်ကလည်းပဲသူကပြောတာလေးလည်းရှိတယ်အဲ့ဒီဘိုးလက်တန်နဲ့ရေးတဲ့မဲမဲကိုဖတ်ကြည့်ပါတယ်လေအဲအင်းဆိုတဲ့နေရာစဖတ် သာဓုသာဓုသာဓုမင်းသားကြီးမှားသည်မဟုတ်ငါလည်းမှားလေသည်မင်းသားလည်းပုထုဇဉ်ငါလည်းပုထုဇဉ်ဖြစ်ခဲ့၏ပုထုဇဉ်ဂတိကိုလိုက်စားမိသည့်အတွက်ဖြစ်ကြသောကြောင့်မှားကြခြင်းပြီပုထုဇဉ်ပင်ဖြစ်တော်လဲငါကတာ၍မှားကြည်သည် ေးအဲ့ဒါလေးကိုဦးဇင်းတို့နည်းနည်းလေးအဲ့ဒါလေးကိုသိစေခြင်းလို့เนาะလူဆိုတာတော့ပုထုဇဉ်လေးကိုမှားတဲ့ဒီလေးရှိပါတယ်ဒါတော့ဆင်ခြင်မိရမယ်အမှားကိုအမှားမှန်သိရမယ်မှားပြီးသားအမှားကိုလည်းတောင်းပန်ဖို့ဝန်မလေးရဘူး မတောင်းပိုင်ဒီတိုင်းကြီးပါသွားမှာပဲနော်အပြစ်ဖြစ်မှာပဲဒါတော့ကောင်းပြီတောင်ကုန်မင်းသားတွေအပြစ်ဖြစ်မှာလားဆိုတော့မဟုတ်ဘူးဒီနေရာမှာနှစ်ခုကြည့်မယ်ဆိုရင်ဦးဇင်းတို့တန်တရားအဲသင်္ကန်းဝတ်တုံးကတန်တရာဝတ်တာတို့ကတော့မောသနာတရားတန်တရားဝတ်ဆရာကထွမြောက်ခြင်းအကျိုးငါဆိုပြီးတော့ဒီဟာကြီးအဋိဌာန်နဲ့ဝတ်လာကြတာဆိုတော့တန်တရားထွမြောက်ဖို့ရက်လောက်ခါကြမှာဝတ်လာခါကြမှာစာရိပေတွေတက်နော်တက်လိုက်တာလည်းပြောမနေနဲ့စာတက်လွတ်လွတ်ကိုတန်ခါရစာသာသနာပင်ခန့်ထားတယ် သာသနာပင်ဖြစ်ခါကြမှာပဲလူနဲ့ဝင်လူနဲ့တူပြီးတော့လုံးဝပေတယ်လို့ဗျာဆိုတာကြီးကကဖြစ်မနေဘူးလားတက်ခါကြချင်းကြဘသူကဘူးကြဘုန်းကြီးကကြတာဗောသူ့ကိုသီလသမารိပညာရှိပါတယ်ဆိုလို့ကြောက်ထီးတန်တူအလေးပြုအပ်ပေတော့ဆိုပြီးတော့ရှေးတုန်းကဂုံပုတ်ကြည့်နေတယ်ဒါသူတို့ကိုအမတန်မှကြီးမားလာတဲ့ဘုရားတွေမှာတင်ထားတဲ့ကြောက်ထီးကြီးတွေလို့အလေးပြုကြရတာနော်သူတို့ရဲ့ဂရုကာတော်ကပြုတာလူတကာတွေကတော့ရှ िख ိုးလို့အလေးပြုလို့အားကြလို့ရိုးသေးလို့သူကတော့သူတော့သာသူမနိုင်ဘူး ပေးထားတဲ့တန်ခါရာသာဒုရာဒုကိုရစ်မှုပြီးတော့မှ မင်းသားနဲ့သူကရံဖြစ်တယ်ဘသူဖြစ်ဘသူကဖြစ်တာလဲမာနမာနဖြစ်တာဘသူကဖြစ်တာလဲငါသာသနာပိုင်းကို မင်းပြောရကောင်းလားဒါမာနအရင်ခံတာနော်ဦးဇင်းတို့ကစောစောပညာအခုပရမတ်ကိုရောက်ပြီလေ နည်းနည်းလေးတော့တွင်းဝင်ကြည့်ဦးဆိုနော်ဘုန်းကြီးကြီးလုံတာတော့မြင်တာပေါ့ဗျာဒီလုံဒီဘုန်းကြီးကြီးကိုလုံအောင်ဘယ်သူခိုင်းတယ်လဲမာနခိုင်းတာဒါတော့ကိုကမာနကိုအတွင်းထဲမှာမနိုင်ဘူးဆိုဟောဒီခန္ဓာကိုယ်ဒီရောဘတ်ယုံနဲ့ဘာထူးသေးတယ်လဲစက်ယုံနဲ့ဘာထူးသေးတယ်လဲလို့ဘက်ထရီထည့်ထားရင်လျှက်စစ်ပေးထားရင်သွားနေမှာပဲဒါတော့ဒီလှုပ်လှုပ်ရှားရှားဖြစ်နေတဲ့ဒီနန္ဒတ်ကိုမိမိတို့ကမကောင်းတဲ့ဓာတ်တွေကိုထဲရချုပ်ရမှာအဲ့ဒါသတိထားဖို့ပြောတာ ဒါကြောင့်မလို့သူကဒီနန္တမှားသွားပြီဒေါသကလေးလိုက်မိပြီဆိုတဲ့ခါကျတော့သူသိတဲ့ခါကျတော့မှားချင်းမှားရင်ငါကပုံမှားပါတယ်လို့သူကပြန်ပြောတာလေဘယ်သူကပုံမှားလဲအေးဘုန်းကြီးကပုံမှားတယ်သာသနာပိုင်းကပုံဘုန်းကြီးတော့ရိုးမဟုတ်ဘူးသာသနာပိုင်းဇာလက်တက်လိုက်တာလည်းလွန်ရော့နော်အဲ့ဒါကြောင့်မလို့မိမိတို့ဂုံကြီးသောပုဂ္ဂိုလ်များသည်မိမိရဲ့ဂုံမြင့်လာသည်နှင့်အမျှတတိထားရပါတယ်ဆင်ခြင်ရပါတယ်ဒါရင်မဲလာမဟုတ်ဘူးနော်မိမိကိုယ်ကို ဘုန်းကြီးဆိုရင်လည်းယဟန်ဆိုတဲ့ဂုံကရှိသေးတယ်မြင့်လာလည်းမြင့်လာတဲ့အခုနပြောလို့သာသနာပိုင်ဂုံဆိုတာလည်းရှိအောင်ပဲပြီးတော့တခါဗုဒ္ဓဘာသာဆိုတဲ့ဂုံတွေရှိအောင်ပဲအမျိုးဂုံအားစုံနေတာပဲနောက်ထပ်သွားမယ်ဆိုအများကြီးပဲဆိုတော့အဲ့ဒါတွေကိုအစဉ်စဉ်အစဉ်စဉ်စဉ်းစားမိရင်တော့ဦးဇင်းတို့ဒီနေ့ကပြောမှာဆိုဝိရမိနဲ့ဝိရမိနဲ့မင်းတောင်လောက်တောင်တမင်းပါလဲပြန်မေးကြည့်ဘုန်းကြီးဆိုမင်းလှုပ်တဲ့သလားလူဆိုလို့ရှိရင်လည်းငါလိုတဲ့နဲ့မင်းလှုပ်တဲ့သလားမင်းတရားတွေလည်းနာထားတာပဲ စာတွေလည်းသင်တန်းတွေလည်းလဲလိုက်တာထောင်လုံးမောင်းကြည့်ရောတရားတွေလည်းနားလိုက်တာလည်းမပြောပါနဲ့တော့တရားအထုတ်ရင်လည်းရိတ်တာဆိုသူကရှေ့ဆုံးကကြီးပဲဒါပေမဲ့အဲ့ဒီလူတယောက်ကလေဟိုနားမှာသွားပြီးတော့ရံဖြစ်နေတယ်ဆိုခဲ့လို့ရှင်အဲ့ဒီလူကိုဘေးကလူဘယ်လိုပြောမလဲကြည်စမ်းနော်တရားနာဆိုလဲသူရှိရသင်တန်းဆိုလဲသူတို့ကြီးပဲရိတ်တာဆိုလဲသူတို့ကြီးပဲပြီးတော့လည်းမရံဖြစ်လို့ဟောမပြောပြီဘူးလားပြောတဲ့အတွက်ကိုလုတ်တဲ့အလုံးနဲ့ဖြစ်သွားတာနဲ့ မကြိုက်တော့ဘူးဆင်ခြင်းအဲ့ဒါကိုပြောတာကိုကိုကိုပြောတာပါငါဆင်ခြင်းဒါကိုကိုကိုခက်တယ်သူများခိုင်းရင်မကြည့်တော့မင်းဆင်ခြင်းမင်းလုပ်တဲ့အလုပ်နဲ့မင်းဖြစ်တာတွေနဲ့ကြိုက်သလားအဲ့ဒီလိုမှကိုယ့်ဘာသာကိုဆုံးမမှာကိုယ်ကခံခြင်းမှာတပုတ်တူးတယောက်ကပြောရင်မင်းကလာပြီးတော့ဒီနေရာမှာအမှတ်ယူနေပြန်ပြီဆိုပြီးတော့အဲ့ဒီလိုဖြစ်ပြန်ရောတယောက်က200မဖြစ်ပြီဘူးလားဘယ်သူမှပြောပြောမခံခြင်းဘူးမာနတိတ်ကြောက်စရာကောင်းတယ် မာနကိုအတွင်းထဲကအရှင်းကတင်နေပြီဒီမာနကတခါတည်း speaker အရန်တင်ထားတာဆိုတော့လှုပ်ပြီးဒီခန္ဓာကိုယ်ကြီးကပြောပြီးဗဇက်ကပြောဖို့ဝင်မလဲဘူးလက်ကလည်းလှုပ်ဖို့ဝင်မလဲဘူးသတိထားနော်ဒါကြောင့်အခုသာသနာပိုင်းကဒေါသကြောင့်မလို့မာနကြောင့်ပြောမိပြီပြောမိတဲ့အတွက်ကြောင့်ကိုလှုပ်မိရင်လည်းလှုပ်ပြီးတာကိုမှားရင်မှားတဲ့တိုင်တောင်းပန်စရာရှိတာတောင်းပန်ဝန်ခံစရာရှိတာဝန်ခံပြင်စရာရှိတာဒါမှပြင်လို့ရမှာဒါကြောင့်မိမိကတခုခုလှုပ်တော့မယ်ဆိုရင်တဲ့ဘျောင်းကနဲ့မလှုပ်ပါနဲ့နည်းနည်းကလေးစဉ်းစားလိုက်ပါ ဒီရာဟုလောက်ကိုမြတ်စွာဘုရားပေးတဲ့ဩဝါဒနော်မှားတယ်ဆိုရင်ရလိုက်မှန်တယ်ဆိုမှဆက်လို့ဒါကိုပြောတာဒါကြောင့်ကောင်းပြီဒီဦးဇင်းတို့ရဟန်းများမှာနော်အဲ့ဒီလိုမျိုးဘုံကြီးလာလေလေအဲ့ဒီလိုမျိုးဖြစ်တတ်လေလေဒါတော့ဘာဝန်တာတုံးဘသူဖြစ်တာတုံးဆိုရင်မိမိကိုအခုနပြောလို့အယုသေးပေးတာတွေပူဇော်တာတွေပသတာတွေယာဒူးတွေဟာအဲ့ဒါ ကို့အတွက်ပတန်တာချီးမွမ်းတဲ့ဂုဏ်နော်တီလောကနော်တက်ကာရအယုသေးပေးတဲ့ဂုဏ်တွေကိုအမိပြုပြီးတော့မှလောကရန်ရိုက်နေတာကိုတတိလွတ်တဲ့အတွက်မတိပဲဖြစ်သွားတယ်။ကဲဒါကိုဟာဂုဏ်တွေတခါတည်းကြီးလို့ကောင်းတဲ့နေဖြစ်နေပြီးကြော်ကြားနေပြီးနာမည်ကြီးနေပြီးလူတကာအယုသေးပေးနေပြီးအဝန်းရံနေအချမ်းရံနေပေါ်နေပြီးအဲ့ဒါကိုဟာမင်းတော့တတိထတော့လောကရန်နေတိတ်ခံနေရပြီလို့ပြောရင်ရိုးရိုးတူကကျင်တတ်ပါမလားဒါဟုတ်တယ်လို့ပြောပါမလား အမှန်ကဒါလောကဓာတ်ဖြစ်နေပြီအခုသာသနာပဲအဲ့ဒီလောကဓာတ်ဖြစ်သွားတာလူတွေကအာအမေလေးအဖေလေးတာပြီးတော့စားစရာတောက်စရာနေစရာထိုင်စရာမရှိမှလောကဓာတ်ခံနေတယ်နော်မဟုတ်ဘူးဒါကဆန့်ကျင်ဘက်လောကဓာတ်ဟိုဘက်ကအကောင်းလောကဓာတ်ဒါကအဆိုးလောကဓာတ်နှစ်ခုရှိတယ်လို့မှတ်တာဘယ်ဘက်ကလာလာမကောင်းဘူးပဲအဲ့ဒါဒါတော့မိမိတို့ကအဲ့ဒီအကောင်းအဆိုးလောကဓာတ်နှစ်ခုကြားမှာဖြစ်အဲ balance ဖြစ်ပြီးတော့နေတတ်ရမယ်လို့ဆိုလိုတယ်နော်တိတ်ပြီးတော့မြင့်တယ်လို့လည်းမြင့်ပါမှသွားတယ် တိတ်ပြီးတော့အောက်ကျလို့လည်းနှိမ့်ကြမသွားနဲ့နော်ဘဝရဲ့တန်ဖိုးဘဝရဲ့သာသနာနဲ့တွေ့ပြီးလူဖြစ်ရတဲ့အကျိုးလေးကိုဒါမလွတ်စင်နဲ့ဒါလေးကနော်ဟောလူဖြစ်ရတဲ့အကျိုးလေးတတိလေးထားရင်ဩငါဒီလိုလူဆိုတာဆိုတာလည်းရှိရင်ကောင်းတာရှိမှာမကောင်းတာရှိရင်လည်းဆိုတာရှိမှာပဲဒါသဘာဝပဲလို့အဲ့ဒီလိုလေးနေတိုင်းနော်စိတ်ပြေးပါတယ်သို့မဟုတ်ဆိုရင်တော့ငါမလို့ခံလဲရလေခြင်းခံရတဲ့ခါကျတော့ငါမလို့ရတာပဲငါလောက်ဘသူတော်လို့လဲဂုံကလာပြန်ရောတက်သွားပြန်တော့ကဲဘယ်ဟာကောင်းလဲ ဘယ်မှမကောင်းမြင်လည်းမကောင်းနေလည်းမကောင်းဒါကြောင့်မအလဲမှာပဲ balance ဖြစ်ရမယ်ရန်တာများမှာတော့ဆက်လက်ဂုပိခါခေါ်တယ်အာယုံကြောင့်တုံလုံးဖြစ်မရှိတာနော် unshakable mind တုံလုံးမမရှိတော့ဘူးဖုဒ္ဓတ္တလောကဓမ္မေကြီးဆိုတာအဲ့ဒါပြောတာကောင်းပြီဒါတော့မာနဆိုတာကဥစဉ်အခုလူပဲပြောတယ်ဆိုတော့တိရစ္ဆာန်လေးတွေပြောကြအောင်ဆိုဥစဉ်တို့ဝိဒေရမင်းကြီးနော်ဒီမောဒရာဇာတ်တဲ့ဖတ်ဘူးတဲ့လူတွေရှေးတုန်းကလူတွေဆိုတော့မြန်မာဇာတ်ဖတ်ခဲ့တဲ့လူတွေသိတယ်အခုလူငယ်တွေတော့သိမှာမဟုတ်ဘူး နော်ဝိတေရမင်းကြီးကဥယျာဉ်နဲ့ဝင်တဲ့အခါမှာဥယျာဉ်နဲ့ဝင်တော့နောက်ကနေအချံရံလဲပါတယ်ပေါ့ဗျာပညာရှိမောဒရာဒုက္ခမိန်လဲပါတဲ့အခါကျတော့အဲ့ဒီမှာတကားဆောင်ကြားမှာရှိနေတဲ့ပုတ်တင်ညိုကဝိတေရမင်းကြီးလာပြီပဲဆိုပြီးတော့အောက်ကိုဆင်းပြပြဝဲအလေးပြူတာပေါ့ဗျာအတူအယုသေးပေးတယ်ပေါ့ဆိုတဲ့အခါကျတော့ပုတ်တင်ညိုဘယင်ရှိဖြားဖြားဖြားဖြားဝဲနေတယ်ဆိုတော့အယုသေးပေးတယ်ဆိုတော့မသိတဲ့အခါကျတော့ gain မောင်မောဒရာပြောစမ်းရှိမှပုတ်တင်ညိုဒီလိုဒီလိုလုပ်နေတာဘာတော့ဆိုတော့အာရှင်မင်းကြီး အရှင်မင်းကြီးရဲ့ဘုံကျက်တည်ကြောင့်အရှင်မင်းကြီးရဲ့ဘုံတန်ပါကြောင့်ပုတ်တင်ညိုတောင်မှတကားပေါ်မှာတကားအပေါ်မှာတက်မနေရပဲနဲ့အရှင်မင်းကြီးရဲ့ဘုံကြောင့်အောက်ကိုပြားပြားဝင်ပြီးအယုသေးပေးရပါတယ်ဆိုတော့ဩသူကလူကိုဘယင်မှလည်းတည်တယ်အယုသေးပေးရမှလည်းတည်တယ်တို့ကြောင့်မလို့ငါတို့လိုဘယင်ဆိုတာကလူရဲ့တိလိမ့်ဆိုင်လို့ခွဲလို့မဖြစ်ဘူးငါ့ကိုအယုသေးပေးတယ်ဆိုရင်ငါတို့ရဲ့ဘယင်တို့ထုံတန်းစင်လာရချိမြောက်ပေးရမယ်ဒါကြောင့်ငါသူ့ကိုဘာပေးရင်ကောင်းမလဲဆိုတော့ ဒီပြင်ပတ်စံနေပေးလို့လည်းအသုံးမကျရွှေပေးလို့လည်းအသုံးမကျဘူးလေဒါကြောင့်မလို့သူ့ကိုအသားလေးစားစရာပေးရင်တော့ကောင်းပါတယ်ဟာအသားလေးစားစရာဆိုတော့ဘယ်လောက်ပေးရမှာလဲနော်တပဲလောက်ပေးရင်ရပါတယ်ဗျာတပဲစားလို့စားတပဲတော့နဲတယ်ကွာဘယင်ဆိုတဲ့ဂုံနဲ့ချီးမြောက်တာဘယင်ကချီးမြောက်တာပုတ်တင်ညိုကိုတပဲလေးပဲလားဆိုတာလေးကဖြစ်နေမှာဆိုတော့ကဲတပဲနားလည်မှာဘူးတပြားပြောလိုက်ကြဆိုတော့ကြပဲခဲဦးစုံတို့လည်းမမိခဲ့ဘူးတပြားလေးပဲပေးတာလားဖြစ်မယ်လေဒါတော့ဂုံနဲ့ တရားမဟတ်တော့ဘူးပေါ့ဗျာဘယင်ဆိုတဲ့ဂုံကြီးနဲ့လည်းမကြိုက်တော့ဘူးပေးတာလေးနဲတယ်ဆိုတော့လေးပြားပြည့်အောင်ပေးလိုက်ဆိုတော့သူစားတာမစားတာအပေါ်သူများကြွေးလိုက်ပေါ့နော်လေးပြားပြည့်အောင်ပေးဆိုတော့ဥယျာဉ်ဆောင်တာဝန်ပေးတော့တနေ့ကို အမဲသားလေးပြားစာ လေးပြားစာဥယျာဉ်ဆောင်ကသူသဘုတ်တင်ညိုရဲ့ဘယင်ကြီးတနာတဲ့ဆုလက်အရာလေးပြားစာအမဲသားစားရတယ်သို့တော့သူတပြားစာပဲကုန်တာပါအဲ့ဒါလိုနဲ့နေလာခဲ့တာ တနေ့ကြတော့ ဥပုံနဲ့ရောက်တဲ့အခါအသားကအသားကြီးငါးကြီးမပေါ်ရရှေ့ကထုံးစံအရာနော်ဥယျာဉ်ဆောင်ကဈေးထဲရောက်တော့ဈေးထဲမှာအသားရှာလို့မရဘူးဥပုံနဲ့ဖြစ်နေလို့ဆိုတော့ तू ကသူ့အတွက်ကဈေးဝယ်ဖို့ကလေးပြားပါလာပြီနော်ဒါတော့ပါလာတဲ့အခါကျတော့ဒီလေးပြားကိုဟာဒုက္ခပဲငါဘယ်လိုလုပ်ရမလဲငါလည်းမပိုင်ဘူးဆိုတဲ့အခါကျတော့ဥယျာဉ်ဆောင်ကမခုံးနော် तू အဲ့ဒီပပြားစီကိုပဲစီကိုဖောက်ပြီးတော့မှဒါ तू ပိုင်တာပဲဆိုတော့ဖောက်ပြီးတော့ပုတ်တင်ညိုလည်းပဲသွားဝတ်ပေးလိုက်တယ်လည်းပဲဝတ်ပေးလိုက်တဲ့အခါကျတော့ ပုတ်တင်ညိုကအာငါတပဲတံပိုင်နဲ့ပုတ်တင်ညိုကြီးဖြစ်သွားပါတယ်ရောလေလားဆိုပြီးတော့မာနဖြစ်သွားပြီနဲနဲနော်နော်ပိုင်ရှင်ကြီးမဟုတ်ဘူးနော်ငါသည်တပဲပိုင်သွားတဲ့မဟာပုတ်တင်ညို ရာဇာကြီးဖြစ်ပါလေရောလားမာနကြီးသွားတယ်အဲ့ဒီပုတ်တင်ညိုအဲ့ဒီနေ့ပဲဘုရင်ကြီးကလည်းပဲအလင်းတင်လို့ဥယျာဉ်တော်နာဝင်လာပြန်ရော့အဲ့ဒီတော့ပုတ်တင်ညိုက ဘေးဝိတေရမင်းကြီးဒီတကဥယျာဉ်တော်ဝင်တာတကားကြမဆင်းပါလေတော့ဘူးဗျာမဆင်းတော့ပုသိညိုနော်တွေ့မလားလို့ကြည့်တော့ပုသိညိုမရှိတော့ဘဲရောက်နေလဲတကားပေါ်အပေါ်ရောက်နေအပေါ်ရောက်နေတဲ့ခါကျတော့ဟာမောင်ဒုက္ခမိန်လောက်ပါအောင်ကမောင်မောသရာဒီတခါတော့ပုတ်တင်ညမစင်းတော့ဘူးမအပေါ်ကနေပြီးတော့ငါဗပြင်းထောင်ထောင်ပြီးတော့ဒါခေါင်းလေးငိမ့်ငိမ့်တဲ့ငိမ့်နေဖြစ်နေပါရောလားဆိုတော့ သူကကြည့်လိုက်တဲ့သိတယ်ပက်ဆံလေးလည်းပဲမှလည်းတပြားစီလေးဖောက်ပြီးတော့ဝယ်ထားတယ်ဆိုကြတဲ့လေဒီပက်ဆံပြားစီလေးကြောင့်သူမာနပြက်တာဖြစ်မယ်ဆိုပြီးတော့မောဒရာသူကမန်ကမမရှင်မင်းကြီးဒီနေ့ဥပုံနဲ့လည်းဖြစ်တဲ့အတွက်ကြောင့်ဒါဟာဖြစ်နိုင်ခြေရှိတာကဥယျာဉ်ဆောင်ကအသားငါဝယ်မရလို့ဒီအသားဝယ်ရမယ့်ပက်ဆံကိုဖောက်ပြီးတော့ပုတ်တင်ညိုကိုသူ့ပက်ဆံသူ့ပြန်ပေးလိုက်တဲ့သဘောဖြစ်ပါတယ်။ဒါတော့ပက်ဆံကိုလည်းပဲမှဖောက်ပေးလိုက်တယ်သူလည်းတပြားပိုင်မဟာပုတ်တင်ညိုရာဇာကြီးဖြစ်တဲ့အတွက်ကြောင့်မင်းလည်း ဝိတေရမဲငါလဲပဲတပြားပိုင်တထေးကြီးဆိုတော့မင်းကငါဆင်းပြီးတော့ဘာအယုသည်ပြုစရာလို့လို့လဲရဲ့လို့မာနဖြစ်သွားပါပြီရှင်မင်းကြီးဆိုတော့ဟေးသူများပေးလို့စားရတဲ့ပုတ်တင်ညိုဒီလောက်ကလေးမှယေရှုမသိတာဘူးလားအဲ့ဒီကောင်မပေးတော့နဲ့ကွာဘယင်ကြီးကဖြတ်လေးပြတ်နဲ့ဖြတ်တယ်သူကလည်းနော်အဲ့တော့မောဒရာသူကမန်ကအရှင်မင်းကြီးဗျာဝိတေရမင်းကြီးအဲ့ဒါလို့တော့မလုပ်ပါနဲ့တဲ့နော်ဒီပစ္စည်းပစ္စည်းရတွေကြောင့် မာမာနတွေတက်တက်တယ်ဆိုတာကပညာရှိပါတယ်ဆိုတော့အသိရှိပါတယ်ဆိုတော့လူတွေမှာတောင်းမှဖြစ်ကြသေးတာပါရှင်မကြီးအဟိတလိษံညံလည်းမပါဘာလည်းမသိနော်ဒါကြောင့်မလို့အဟိတလိษံမလို့ဖြစ်တာကိုတော့သူ့အတွက်ချီးမြှောက်ထားပြီးသားတပည့်တန်အသားတော့မဖြတ်ပါနဲ့ရှင်မကြီးရဲ့သူ့ကျွေးနေကြတိုင်းကျွေးတော့ကျွေးတော့မူပါဘာကြောင့်လဲဆိုတော့လူတွေတောင်းမာနဆိုတာဖြစ်သေးတာကိုတဲ့ခိုင်ဘသူတွေတောင်းဖြစ်တာလဲဆိုတော့လူတောင်းပညာရှိနော်အခုကြည့်သာသနာပင်တန်ခါရာစာလူဘက်ကကြည့်ထိထိတောင်း ထိတ်ဆုံးရောက်နေတဲ့တန်ခါရစာကြီးတော့ဖြစ်သေးတာပဲအခုကြည့်လေဒါတော့ဘုတ်တဲ့ညိုအဲ့ဒီလိမ့်ဆန်မဖြစ်ပဲရှိပါလေရောလားဖြစ်မှာပေါ့နော်ဒါကြောင့်ပြောကြစို့ခြုံပြီးတော့မှမသိပါဘူးဆိုတဲ့အဲ့ဒီလိမ့်ဆန်ကအစသိပါတယ်ဆိုတဲ့သာသနာပိုင်းထက်ပါညာထက်ပါတယ်ဆိုတဲ့နတ်ဒီပြမာတွေအဆုံးပုရုဇဉ်နဲ့ပဲမာနကိုဥစဉ်တော့မပြုတ်မပြုံးနိုင်သမျှမဖြုတ်နိုင်သမျှမာနရဲ့အကျွန်းနေအစိခံနေကြီးပဲမာနမှားဖို့အစင်းသင်းဖြစ်နေပြီဒါတော့ဥစဉ်တို့က စဉ်းစားမှာကငါတို့ဒီတားကောင်ဆိုတာကိုစဉ်းစားတာဘယ်အခြေအနေနဲ့တွေ့မလဲနည်းနည်းလေးမတွေ့လဲနဲ့မြင့်တဲ့ဘက်ကမာနတက်လာမှာပဲအယုတ်ချော့ချောရင်ချောတဲ့မာနအတန်ကောင်းကောင်းတဲ့မာနဥစ္စာပေါ်ပေါ်တဲ့မာနပစ္စည်းပေါ်ပေါ်တဲ့မာနယာရုကြီးကြီးတဲ့မာနဘာလေးထွက်မလဲထွက်တဲ့ဘက်တားတဲ့ဘက်ကအဆွဲထွက်တာပဲနော်ဒါကြောင့်ဦးဇင်းတို့သာသနာပင်ဆရာတော်ကြီးကခြေတုပ်ပစိုးမွေးဆွဲကျိုးတို့ဂျိုးကျိုးနွားလား ရှေ့တုတ်တဲ့ပစိုးမှာတော့လူတကာရှေ့တုတ်မှာတော့ဘာများမင်မောစရာရှိလဲကိုမာနာနှိမ်ထားမယ်တဲ့မွေးဆွဲကြိုးမွေးဆိုတာအဆွဲရှိလို့ဒီကအစိတ်ထုတ်တာအစိတ်ထုတ်တတ်တဲ့အဆွဲကြိုးပြီးရင်ဘာနာကြိုက်မလဲကြိုက်စရာမရှိတော့နော်ဂျိုးဂျိုးနွားလာနွားလူကိုခွေ့တယ်ဂျိုးဘာလို့ခွေ့တာဒီဂျိုးဂျိုးပြီးဆိုမှတော့ဟွန်းထုတ်ပြေးတာပဲတခါတယ်အဲ့ဒီလိုမျိုးမိမိမာနကိုချိုးထားပါတဲ့အဲ့ဒါဆိုအာဟုသူမဖြစ်ဘူးနော်ကောင်းပြီ မိမိတို့ဟာမြင့်တက်သွားတော့လည်းပဲမြင့်မြင့်ကျင့်ငဲ့ရင်စိတ်ထားမြင့်မြတ်မယ်ဆိုလို့ရှိရင်တော့ဦးဇင်းတို့ဇတ်တော်ထဲမှာဒီတိန်တော်မြင့်လို့ကျင့်ရမယ်ရှေးတုန်းကတိုင်းပြည်တစ်ပြည်မှာဗာရဏသီပြည်ထဲမှာဦးဇင်းတော်ဒေချာတော့မမှတ်မိဘူးအာသရိဇဇတ်ထဲကဘယင်ကြီးကနေဇွန်နေဖျားဒေသတွေမှာနော်နေဇတ်တွေဒေသတွေမငြိမ်မသက်လို့နော်စစ်တပ်နဲ့သွားပြီးတော့နှိမ်နှင်းတော့ တိန်တော်မြင်းကြီးတွေပေါ့ဗျာအာဇာနည်မြင်းကြီးတွေကိုကပြီးတော့မှမြင့်တက်ကြီးနဲ့သွားပြီးတော့နှိမ်နေပြန်လိုက်ခါကျတော့တိန်တော်မြင်းကြီးတွေဆက်ထွက်ပြီးတော့ပြန်လာတော့ပင်မနာကိုပင်မတဲ့ခါကျတော့နန်းတော်ကိုရောက်လို့စစ်တပ်ကိုပြန်ရောက်တဲ့ခါကျဒီမြင်းကြီးတွေကတကယ်စေရစေရမှာသုံးတဲ့အာဇာနည်မြင်းကြီးတွေဖြစ်တဲ့အတွက်သူတို့ကိုကြာကြာနာနာပြုစုထားရတယ်ရိုးရိုးမြင်းတင်းကုန်းမှမထားဘူးကြာကြာနာနာတကယ်အမတန်သူတို့အတွက်ကောင်းတဲ့အဆောင်ကြီးတွေနဲ့ထားရတယ်ဘယင်းနေစီးတဲ့မြင်းကြီးတွေလည်းဖြစ်တယ်စစ်သုံးတဲ့မြင်းကြီးတွေလည်းဖြစ်တော့ဒါတော့သူတို့ကိုရောက်တဲ့ခါကျဇပြတိတွေကိုတေချာကြိတ်ပြီးတော့အစီနှစ်ကိုတိုက်တာ တိုက်တော့အဲ့ဒါတော့မြင်းကြီးတွေကိုအဲဒါယာတန်ကျစ်တွေရရင်လဲဒါပြည်စီရအောင်ပင်မနာတွေလည်းပြည်စီရအောင်ဆိုတော့အကောင်းကြီးပဲကျွေးတယ်ဒါတော့အဲ့ဒီကနေတိန်တော်မြင်းကြီးတွေကိုကျွေးပြီးလို့ကြံတဲ့စပစ်ကြီးကြိတ်ဖတ်တွေကြတော့သူတို့နဲ့အဖော်ဖြစ်နေမဲ့မြီးလေးတွေလေဒွန်ကီလေးတွေပေါ့ဒါလေးတွေကိုသူတို့တော့စားလို့ရအောင်ဆိုရေလေးပြန်နှောကြံတာတွေကြိတ်ပြီးတော့မှရေနှောတဲ့ဟာလေးနဲ့အဖက်ကလေးတွေကိုရေလေးဆူဆူလေးနဲ့သူတို့ကျွေးတော့အာသူတို့ကအကြံစားရတော့သဘောကျတာကိုသဘောကျတို့တော့နော် အကြံစားရပြီဆိုအဲ့ဒီအကြံလေးနဲ့သဘောတွေကြစားတော့ဝါတဲ့ခါကျတော့ဘရင်ရနန်းတော်ရင်ပြင်မှာအကုန်လုံးထွက်ပြီးတော့မှမြင်းတွေကစုံပေါက်ပြေးတာကစုံပေါက်ပြေးရင်ပြင်နဲ့လည်းမြင်းခွာရတယ်တဖမ်းလောင်းနဲ့ကြားနေရတယ်အဲ့တော့ဘရင်ကြီးကမေးတာဟာဘာဖြစ်နေတာတော့ကနန်းရင်ပြင်မြင်းခွာတဲ့ကြားရတယ်ဆိုတော့မမဖေယားတိန်တော်မြင့်တွေကိုကျွေးလို့ပိုတဲ့စပြည်တိဘတ်တွေကိုအဲ့ဒါ ဒုံကီလေးတွေပေါ့နော်မြီးလေးတွေကိုကျွေးတာသူတို့ကစားလို့ဗိုက်တင်းတဲ့အခါကျတော့သူတို့စားရတယ်ဆိုပြီးတော့မှမာနတွေဖြစ်လို့သဘောတွေကြပေါ့ဗျာမာနတွေဖြစ်ပြီးတော့မင်းရင်ပြင်မှာပြေးနွားနေပါတယ်ဗျာဆိုပြီးတော့မှရှောက်တယ်လေဒါပေမဲ့တကယ်အစီနှစ်စားလျရတဲ့တင်တော်မြင့်ကတော့သူတို့ရဲ့တကယ်ယုံကြည်တဲ့မှာကြာကြာနာနာမှိန်ပြီးတော့ညင်ညင်ကလေးနေတာသူများမျက်စိနောက်မနှေဘူးနော်မနှေဘူးဒါတော့မိမိတို့ဒီမြင့်တက်လာတဲ့အခါမှာနော်ကိုယ့်ရဲ့ကကြမ္မာပေးလို့ရနိုင်တဲ့အခြေအနေအခြေအနေလေးရှိတဲ့အခါမျိုးဆိုရင် မိမိတို့ကရတဲ့ကံကြမ္မာပေးနေတဲ့ယာတုစည်းစိမ်ဥစ္စာနဲ့နော်ခန့်အောင်လူယိုသေးအောင်ရှင်ယိုသေးအောင်သူတို့ဘာတွေပေါ့နော်သူတို့ကောင်းတွေကဲ့ရဲ့ပွဲမဖြစ်အောင်တည်ငြိမ်တဲ့အိမ်ဒီတွေတက်ခါနေနေတတ်ရပါမယ်နော်လှက်လှက်လွားလွားနဲ့ပပလွားလွားဖြစ်သွားပြီဆိုရင်တော့မိမိရတဲ့ကံကြမ္မာဟာအမြင့်လောကရန်တိုက်ပြီးသတိထားစရာဖြစ်ပြီဆိုတာလေးကိုဦးဇင်းတို့အာဇာနည်တင်တော်မြင့်ကြီးလို့ကြင့်နေအောင်လို့မိမိကိုယ်ဒါသတိပေးထားတာဖြစ်ပါတယ်ဒါကြောင့် အောက်ကအဲ့ဒီလိုမျိုးလူတွေဆိုရင်လည်းသူတို့ဘာတွေအယုသေးပေးတဲ့ခါမျိုးမှာအဲ့ဒီလိုမျိုးမဖြစ်အောင်သူတို့ဘာတွေကကဲ့ရဲ့လို့ခံရပြီဆိုတဲ့ခါမျိုးတွေမှာလည်းပဲအဲ့ဒီလိုဒေါသရန်နေနဲ့မနှုံအဲပြန်ရန်မနှုံနဲ့အောင်ပေါ့နော်အဲ့ဒါကိုထည့်ရမယ်ဒါလည်းပဲဦးဇင်းတို့ပြောမယ်ဆိုရင်ဒါဟာဒေါသကိုလောဘမြင်စရာလောဘဖြစ်စရာမြင်လို့လောဘမဖြစ်စေနဲ့ ဒေါသဖြစ်စရာတွေကြားရမြင်ရလဲဒေါသမဖြစ်စေနဲ့ဆိုတော့အ ਨੇ ဆုံးတော့အနာကအဆင့်ပြောတာနော်ဒါတော့အနာကအဆင့်ဆိုတော့ဦးဇင်းတို့ ਨੇ အဝေးကြီးဖြစ်နေတယ်ဒေါတာမမမချင်းကနိုင်သေးဘူးနော်ဆိုတဲ့ခါကျတော့ပုထုဇဉ်အစင်းခောက်ခောက်ဖြစ်နေဒီပိတို့ဘယ်လိုလုပ်မလဲဆိုတဲ့ခါကျတော့အခုနကပြောပြီးပုထုဇဉ်ပုဂ္ဂိုလ်များအနေနဲ့မိမိတို့မှာတုတ္တမယဉာဏ်နဲ့နာကြားလိလာဘူးတွေဘူသားတွေရှိတယ်ကြင်ကြာအထုံးမှုတွေရှိတယ်ဒေါသမကောင်းမှန်းလည်းသိတယ်ဆိုရင်မိမိတို့ရဲ့လက်ကင်ထားစရာဒီယောနိသော မနတိကာရာဒါလေးကိုထပ်ဆိုကြည့်ပါအဲ့ဒါကိုအတွက်ဒါလောလောဆယ်လက်ရှိရှိနေတဲ့ပိုင်ဆိုင်ထားတဲ့တရားပဲငါယောနိသောမနတိကာရာလွတ်လို့မဖြစ်ဘူးလွတ်လို့မဖြစ်ဘူးယောနိသောတာလွတ်လိုက်ပြီဆိုတော့မကောင်းတဲ့ထဲကိုလိမ်ဆင်းသွားဖို့ပဲရှိတော့တယ်ဒါကြောင့်အကုသိုလ်တွေလောဘဒေါသဖြစ်စရာတွေဖြစ်ပြီးခဲ့ဆိုလို့ရှိရင်အဲ့ဒါကိုသတိထားအဦးစင်းကိုယ်တိုင်လည်းအဲ့လိုလိုသတိပေးခံခဲ့ရဘူးလေဦးစင်းတို့နေကနေပြီးတော့မှတန်ခါအစည်းအဝေးကြီးတပေါင်းလားပြည့်မှာ နော်တကယ်ဒီကိုယ်စလေတွေအကုန်လုံးရက်ကြီးကစပြီးတော့တန်ခါပေါင်းထောင်ကျော်ကြွလာတော့နော်ဆရာဦးဇင်းတို့နယ်ဘက်ကဆရာတော်တစ်ပါးကနော်ဒီမစီဝစ်တက်တော့ရောက်လာစီဝစ်ပြီးတဲ့ခါကျတော့ရက်ွက်တဲ့ကြောင်းတဲ့ဦးဇင်းကသူသွားရင်တဲ့ကြောင်းလေးတွေလိုက်ပို့တယ်တနေရာမှာကမ္မတန်ကနေဆင်းပြီးတော့ဝီလီမိုးချုပ်ချုပ်ပါဗျာနော်မိုးလေးကနည်းနည်းကျွဲကျွဲနဲ့ဘုန်းကြီးမကွဲတော့တဲ့အချိန်မျိုးနွားနဲ့ဘုန်းကြီးမကွဲတော့တဲ့အချိန်လူလူချင်းလည်းမကွဲတော့တဲ့အချိန်ဆိုတော့နည်းနည်းလေးမိုးတော့မောင်တောင်လေးဆရာတော်အဲဒီဆရာတော်ကြီးနောက်ကဦးဇင်းကလိုက်နောက်ကနေမှတ်တိုင်ကနေပြီးတော့အရင်မှုသမားပါလာပြီးတော့ ဦးဇင်းတို့နောက်ကနေတပြစ်တောက်တောက်နဲ့ဖုန်ကြီးဒုတွေဟာသူများဘူးဇွာတွေဘာဖြစ်တယ်ညာဖြစ်တယ်နဲ့ဟာတောက်လျှောက်နောက်ကပြောလိုက်လာတော့ဦးဇင်းရှိရဆော်ရကြီးကကြားတယ်ကြားတော့မောဩဒရမင်းအဲ့ဒါနားမထောင်နဲ့သီလားမောဩဒရမင်းအဲ့ဒါနားမထောင်နဲ့သီလားသူ့ဘာသာသမူးလို့ပြောတော့ပြောပြစေကွာမူးတယ်လူမကောင်းတယ်လူသွားရံဖြစ်မနေနဲ့စိတ်ထဲမဖြစ်နဲ့ဦးဇင်းကသူ့ကိုလည်းဘာမှမပြောဘူးဒါပေမဲ့ဘာဖြစ်နေလဲဆိုတာသိလေ ဦးစင်းသူ့နောက်ကလိုက်တာသူလည်းနောက်လည်းလှည့်မကြည့်ဘူးဒေါသဖြစ်နေပြီဆိုတာသိတယ်လူငယ်တယောက်ဦးစင်းအဲ့ဒီတော့အသက်24နှစ်ပဲရှိသေးတယ်ဆိုတော့ဘယ်ခံနိုင်မလဲဗဇက်နဲ့လက်နဲ့မရောက်ပဲမစိတ်ကဖြစ်နေပြီဆိုတော့ဒါကိုချစ်ချင်းသိတယ်ရှိရဆိုလို့ရှိရအဲ့ဒါမောဩဇရာမင်းအဲ့ဒါနားမထောင်နဲ့သိလားနောက်ကလူလူယူပြောပြစီပေါ့ကွာသူပြောလို့ပြောရတဲ့တို့ဖြစ်တာပါမဟုတ်တာ ဆိုပြီးတော့အဲ့ဒါတောက်လျှောက်ကြီးဦးစင်မှာကနှစ်မှတ်တိုင်သုံးမှတ်တိုင်စားလုံးနာမကြားချင်းဆောင်တော့လည်းမရဘူးနာလည်းပါတာဒီချိန်ကြတော့တခါတယ်ခါတယ်ရှာလေးအားလေးနဲ့ပြောတာခါတယ်ဒါနောက်တော့ကျေးဇူးတင်ပါတယ်နော်မတော်တရားတွေလျှောက်ဖြက်ဦးစင်တို့ဘုန်းကြီးတမ်းမဲ့နဲ့သာသနာပိုင်ဆရာတော်ဒုတိယဦးစင်သာသနာပိုင်ဆရာတော်ဖြစ်တော့မလို့အဲ့ဒီတော့ကကံကောင်းလို့နော် ဦးဇင်းဒုတိယသာသနာပဲမဖြစ်ဖြစ်တော့မှဆဲဆဲလေးဆရာတော်ကြီးကသတိပေးလိုက်လို့လွတ်သွားတာတို့မို့ဆိုရင်ခမားတို့သင်္นานဆရာလည်းပဲအထင်မသေးနဲ့နဘာတော့လုံးတတ်တယ်နော်ကင်တာရောအဲ့ဒါကိုဖြစ်ရင်လည်းဆင်ခြင်လို့ရအောင်အောက်ကဆောင်မှုကလေးဆိုကြည့်ပါအောင်ရှစ်ကိုခံရ嗯。 ခဲတစ်ခေါက်ဆက်ဆိုပါဦးရှ िख ိုခမ်းရမတက်ကြွဆဲကြတော်လဲမဆက်ပြီးသူများလှူကြဆွမ်းတွေရမန်ကြွရစ်ချင်းကင်းရသည်တို့ဖြစ်ပါလျင်လောကတွင်ကြည်လင်ကောင်းစွာနေရသည်အဲ့ဒီမှာဆဲကြတော်လဲမဆက်ပြီးဆိုတာကငရုတ်သီးစတာပြောတာမဟုတ်ဘူးလွယ်လွယ်ပဲတစ်ချက်တည်းပြောလိုက်မယ် ဒိဋ္ဌိဒိဋ္ဌမတ္တံသူတေသူတမတ္တံမြင်ရင်မြင်ကားမြထားကြားရင်ကြားကားမြထားနော်မိမိနားတဲ့ကိုဆွဲပြီးတော့မှတအုံနှွင်းနှွင်းနဲ့ပြန်စဉ်းစားရင်ဒေါသဖြစ်เสียဆိုရင်စဉ်းစားမိတိုင်းဒေါသဖြစ်မယ်ငါလက်မစားလက်စားမချစ်ရမချစ်ငါမကြည်ဘူးကွာဆိုရင်သူများလှုပ်ဖို့နီးလိုက်ရှာတော့မယ်အဲ့ဒါစက်တယ်ခေါ်တယ်နော်ပြန်ပြီးတော့အာယုံဟောင်းတဲ့အတွင်းနဲ့ပြန်ပြီးတော့မနောဓမ္မယုံမလာဆက်နေတာဟုတ်တယ်မဟုတ်လား ကြားတဲ့ခြင်းတုံးကတော့ပစ္စုပန်တဲ့တဲ့အာယုံပေါ့ဗျာဖြစ်ပြီးသားပြန်စဉ်းစားရင်ဓမ္မာယုံပေါ့နော်အတိတ်ကိုပြန်စဉ်းစားတာဟုတ်ဗျာဖြစ်ခဲ့ပြီးသားပြန်စဉ်းစားရင်စဉ်းစားတာနဲ့အမျှတခါတည်းမနောဓမ္မာဝုန်ထဲမှာရှေ့ကဖိုင်ထဲမှာတင်ထားတဲ့ဒေါသဖြစ်စရာအာယုံဘဝင်စိတ်နဲ့သွားထိထိတိုင်းထိတိုင်းထိတိုင်းရှောက်ဖြစ်ပြီဟုတ်တယ်မလားလို့ရှောက်ဖြစ်တယ်ဆိုတော့မကောင်းတာဖြစ်တာပဲဆိုတော့အဲ့ဒီလိုဆက်ဆက်တာကိုပြောတာနော်ဒါတော့ပြောမယ်ဆိုလို့ရှိရင်ဒေါသဖြစ်စရာအာယုံကိုပြန်မတွင်းနေလို့ပြောတာပဲဒါတော့ကြားတဲ့အချိန်တုန်းကရောဆိုရင်ကြားတဲ့အချိန်တုန်းကလည်းကြားတဲ့အချိန်ကြားကမှတ်တာထားပေါ့တဲ့နော် မြင်ရင်လည်းမြင်ကမတ်တထားဒါကြောင့်ဆဲကြတော်လဲဆိုနားနေပဲပြောကြပါစို့သူတစ်ပါးကိုကိုမကောင်းတာတွေပြောကြဆိုကြကဲ့ရဲ့ကြပြီဆိုရင်လည်းပဲကိုကိုကိုသူတော်ကောင်းငါသူတော်ကောင်းစင်းကဘယ်တော့မှမထွေဘူးသူတော်ကောင်းအဖြစ်ကိုငါဘယ်တော့မှအရှုံးချမခံဘူးဒေါသနဲ့ငါကိုဆွဲချတာနဲ့နောက်ငါမလိုက်ဘူးဆိုပြီးတော့ကိုယ့်ဘာသာကိုတယောက်တည်းပြောနော်နဲ့နောက်တော့ငါမလိုက်ဘူးငါကိုမြင့်တင်ထားတာငါအဖေငါအမေငါဆရာကြီးကနင့်ကိုအကောင်းမွေးအကောင်းပေးအကောင်းနေတင်ထားတာနင်ဘာလို့နဲ့နောက်လိုက်မှလဲနင်နောက်ကိုငါမလိုက်ဘူးဟဲ့နင်တို့ကအယုတ်တမာမျိုးတွေ သူနဲ့စိတ်ထဲမှာယံဖြစ်အပြင်မှာတော့မဖြစ်နဲ့အယုဒ္ဓမာမြို့ကဘာတူလဲဆိုကိုယ်ထဲမှာအပြင်ကလူလားမဟုတ်ဘူးမဟုတ်ဘူးအယုဒ္ဓမာမြို့ကဘာတူထဲမှာလဲသူများသွားမဆဲနဲ့ဆဲချင်းဆဲရင်ကိုဘာသာကိုဆဲချင်းဆဲစိတ်ဆိုးတာကကိုရှိမှာဒေါသကကိုရှိမှာကဲပြဿနာဘယ်ရှိမှာလဲဆိုတော့ကိုရှိမှာဒါတော့စဉ်းစားကြည့်ယဟန္တာမှာ စိတ်မဆိုးဘူးအနာခံဆိုးလဲစိတ်မဆိုးသူတို့ဘာကြောင့်စိတ်မဆိုးလဲဒေါသမရှိလို့ဥစဉ်တို့ဘာကြောင့်စိတ်ဆိုးလဲအဲ့ဒေါသနဲ့တုံ့ပြန်ပါကဲဒါတော့ရုပ်မအောင်လှုပ်တာကဘာတူလဲအပြင်လူလားကိုယ့်ဘာသာကိုလားကိုယ့်ဘာသာကိုကိုထဲရမာနာကိုထဲရဒေါသဒါကြောင့်ပြောချင်းပြောသူများမပြောနဲ့ရုပ်တာကိုကိုထဲရဒေါသမနေနဲ့ကိုရုပ်သွားမှာဒါကြောင့်နင်းအဆွဲငါမခံဘူးနင်းအခိုက်ငါမခံဘူးတောင်းထား နော်ငါအမျိုးကောင်းသမီးအမျိုးကောင်းသားအဖေသူတော်ကောင်းအမေသူတော်ကောင်းအမျိုးသူတော်ကောင်းငါတို့ဘိုးစဉ်ပေါင်းစဉ်သူတော်ကောင်းနေနေလာတာငါဆရာစမစင်စစ်သူတော်ကောင်းငါလည်းသူတော်ကောင်းလုပ်ပဲလုပ်တယ်ဘာလို့နင်ခေါ်တာငါလဲရမလဲစိတ်ထဲမှာရံဖြစ်ပလဲအဲ့ဒါသူနဲ့အဲ့ဒါဆိုရင်ပြီးပြေသွားရောမထားနဲ့တော့အဲ့ဒါဆိုရင်ဆက်သေးရလားမဆက်တော့ဘူးမယုံသည်ချိုးသွားပြီနော်အဲ့ဒါကိုပြောတာဆက်တယ်ဆိုတာကအဲ့ဒီဟာကိုပြန်ပြန်စဉ်းစားမတွေးနဲ့ဖြောက်ပြစ်လိုက်မကောင်းတာကိုဘာလို့ထားမှာလဲဟုတ်တယ်မဟုတ်လား ဦးဇင်းတို့ခန္ဓာကိုယ်ထဲမှာယောဂတယ်ဆိုလို့ရှိရင်မဖြစ်စေချင်လို့ဆေးနဲ့ချင်းချင်းတောက်ပြီးတော့ထုတ်တယ်မလားလို့အပူရှိရင်အပူကြာဆေးတောက်ပလိုက်တယ်အကိုက်ရှိရင်အကိုက်ကြာဆေးတောက်တယ်ဘာလို့တောက်ကြိုက်လို့လားမကြိုက်လို့လားဒီဟာကိုရှိတာကိုမကြိုက်လို့မလားဒီတိုင်းပဲနော်ကိုယ်ထက်မှရှိနေတဲ့ယောဂမကြိုက်လို့ဆေးသားပြီးချင်းချင်းထုတ်တယ်ထုတ်တယ်လို့မျိုးပဲကိုယ်လည်းကိုယ်ထက်မှရှိတဲ့မကောင်းတာတွေရှိနေတာပဲဒါတွေကိုကိုတရားတိဥသောဆေးနဲ့ထုတ်ရမယ်ဘာဆေးတရားတိဥသောဆေးဒါပဲ နော်အဲ့ဒါကြောင့်အဲ့ဒီလိုထုတ်နေရမယ်ကောင်းပြီရှစ်တခုသွားကြလို့နော်မပြီးဘဲနဲ့လည်းမပြီးစင်တနေ့၃၄ကထာလောက်ပြီးအောင်မှန်းထားတယ်ကဲနောက်တစ်ခုကာထာလေးပူဇော်ကြအောင်နံပါတ်9လောဘင်္စဘဝင်္စဝိပဟာယဝေရတောစေတနာဗန္ဒနာစဘိက္ခုသောတိဏကထံကထောဝိတံလောသမ္မာသောလောကေပရိပ္ပစေယနောက်တစ်ခေါက် လောဘင်္စဝိဘဝဘဝင်္စဝိပဟာယဝေရတောစေတနာဗန္ဒနာစဘိက္ခုသောတိဏကထံကထောဝိတံလောသမ္မာသောလောကေပြိပစေယမြန်မာလိုဖတ်ပါအောင် mm-hmm. ဟုတ်ပြီဒါသူကဒီနေရာမှာပြောမယ်ဆိုရင်လဲဒီတုတ်တန်ရဲ့အဓိကလိုရင်ဒီလောရာကများတဲ့ပုဂ္ဂိုလ်များလောဘများတဲ့ပုဂ္ဂိုလ်များကိုပယ်ရှားရေးကအဓိကဖြစ်တဲ့အတွက်ဒါနောက်တစ်ခါပြန်ပြီးတော့နောက်စကလုံးလှည့်ပြီးတော့မြတ်စွာဘုရားဟောတာဘယ်ဂါထာကိုပဲဖတ်လိုက်ဖတ်လိုက်နောက်ဆုံးကတော့လောဘတတ်နော်ယန္တာဖြစ်အောင်သွားလောဘတတ်ယန္တာဖြစ်အောင်သွားတခါတလေသာသောတာပန်ဖြစ်ကြောင်းတရားတွေပြောပြီးတော့ယန္တာဖြစ်အောင်သွားအဲ့လိုပို့ပို့သွားတာပဲ ဆိုတော့ဒီနေရာမှာလည်းကြည်လိုက်စောစောလေးကပြောတဲ့သကလုံးတွေနဲ့နားမလည်သေးဘူးဆိုရင်မြတ်စွာဘုရားနောက်ထပ်သကလုံးအခြားလဲပြီးတော့သုံးတဲ့ဟာသကလုံးပြောင်းသုံးတယ်ဦးဇင်းတို့ဘုန်းကြီးကစာကောခေါ်ရင်ပရိယေလို့ခေါ်တယ်ပရိယေဆိုတာလူတွေမှာတော့လှက်ပတ်တာပြောတာဦးဇင်းတို့စာပေမှာလှက်ပတ်တာပြောတာမဟုတ်ဘူးသကလုံးကိုတစ်လုံးပြီးတစ်လုံးလှက်လှက်ပြီးတော့သုံးသွားတာကိုပြောတာအဓိပ္ပာယ်ကဒါပဲဒါတော့ကောင်းပြီ ဒီနေရာမှာလောဘဆိုတာကိုဇော်ရကြီးတွေကမြန်မာလိုပြန်တဲ့အခါမှာတစ်ပါးနဲ့တစ်ပါးနည်းနည်းလေးခွဲခြားမှုရှိတယ်ပေါ့နော်ခွဲခြားမှုရှိတော့ဦးစင်းကနှစ်နည်းလုံးပြန်ထားတယ်လောကကျင်ရိုးနဲ့မညီမညာလွန်စွာအားကြီးသောဝိသမလောဘကောင်းပြီဝိသမလောဘဦးဇင်းတို့အများအားပြောတယ်ဝိသမလောဘဒါဆိုတော့ဝိဟုဖြုတ်ရင်ဘာကြမလဲအေးတမလောဘဆိုတာရှိတဲ့ရှိတဲ့လောဘပြောတာ ကိုညံကိုအာကိုခွန်အားနဲ့ကိုစွမ်းကိုအစနဲ့မှန်မှန်ကန်ကန်ရှာဖွေပြီးတော့မှဒါတိုးတက်အောင်ကြီးပွားအောင်ရအောင်လုပ်ခဲ့ရင်အဲ့ဒီလိုလောဘမျိုးကြတော့ဒါမှန်ကန်တဲ့အတွက်ပါလဲတမလောဘမှန်ကန်တဲ့လောဘလို့ဆိုပါတော့ဒါပေမဲ့အဲ့ဒါကိုပဲမိမိတို့ရတဲ့တာထက်နော်သူတစ်ပါးတော်မှာပါအမျက်ကြီးစားသူတစ်ပါးတွေနစ်နာမှာကိုမြတ်မဲ့ဟာမျိုးရမဲ့ဟာမျိုးလိန်လေလှည့်ပြားလုံမဲ့ဆိုရင်အဲ့ဒီလောဘသည်သူတစ်ပါးနစ်နာစေတဲ့အတွက်မမျှမတမမှန်မကန်ဖြစ်လို့ဝိတမလောဘ ဒါကြောင့်တမလောဘအတွက်ကတော့လောဘနှမျိုးရှိတယ်တမလောဘတော့လောဘဆိုပေမဲ့ तू ကလောကထဲမှာလက်ခံနိုင်စရာအကြောင်းရှိတယ်ဓမ္မဘက်ကကြည့်ရင်တော့မကောင်းတာဒါတော့မိမိတို့ကလောကလူသားတွေဖြစ်တဲ့အတွက်လောကလူသားတွေရဲ့ကျင့်ရမယ်တမလောဘအတွက်တော့ဒါပြဿနာမရှိဘူးဘုရားကလည်းပဲစီဝါရှာတဲ့အခါမှာစူးစမ်းရှာရမယ်ဆိုတော့ဟောထားတာပဲနော်တနည်းပြောရမယ်ဆိုရင်စီးပွားကိုလည်းတာမဆန္ဒနဲ့ပေါ့နော်ကိုတို့လည်းကောင်းစေသူတို့အားတွေလည်းချမ်းသာစေဆိုတဲ့မျိုးနဲ့ရှာဖို့ပြောပါတယ် ကိုတွတ်တော့ရှာတယ်ဒါပေမဲ့ကိုတောင်မှမစားနိုင်မတော့ရစုထားရမယ်ဆိုရင်လည်းဒါလောဘမကောင်းပြန်ဘူးအဲ့ဒီထက်မှပူဆိုးတာကသူတစ်ပါးတွေနှစ်နာမယ်ဆိုပူဆိုးရောအဲ့ဒါဝိသမလောဘဒါကြောင့်အဲ့ဒီလိုဝိသမလောဘမျိုးလဲပယ်ပါလို့ဆိုလိုတယ်ပြီးတော့မှအာဓမရာဂတဲ့အာဓမရာဂကြားဘူးတယ်နော်အာဓမရာဂဆိုတာပြောရင်တော့မကောင်းဘူးလူသားတွေသွားကြလာကြမယ်ရာဂအမျိုးအနွယ်တွေကနေပြီးတော့ ဖောက်ပြန်တဲ့တိလိษံကဲ့သို့သောရာဂမျိုးကိုအာဓမရာဂခေါ်တယ်နော်အာဓမရာဂဆိုတာက လူတွေမကျင့်သုံးတဲ့ဟာလူတွေမကျင့်သုံးတဲ့နှီးမျိုးနဲ့ရာဂဖြစ်ရင်နော်အဲ့ဒါဒီအာဓမရာဂနော်အဲ့ဒီအာဓမရာဂလည်းပဲပယ်ရမယ်တဲ့ဒါတော့ဒီနေရာမှာအခုနလောဘကိုလည်းတမလောဘနဲ့ဝိသမလောဘခွဲတယ်လို့ပဲရာဂကိုလည်းအာဓမရာဂနဲ့ဓမ္မရာဂလို့နှမျိုးရှိတယ်ဒါတော့ လောကမှာတရားဝင်လင်မယားအဖြစ်နဲ့မိမိတို့ပေါင်းသင်းဆက်ဆံပြီးတော့နေထိုင်တဲ့ယာဂာမျိုးဒီလောကထုံတန်းစင်လာရပေါင်းသင်းဆက်ဆံတာဖြစ်တဲ့တွေဒါဓမ္မရာဂခေါ်တယ်သူတို့ဘာတာသမီတွေကိုကျွလွန်တာလည်းမဟုတ်နော်ဖောက်ပြန်တာလည်းမဟုတ်အေးအဲ့ဒီထက်မှမှအာဓမ္မရာဂဆိုတရားနိလန်းနဲ့ဆန့်ကျင်တော့လူတွေရဲ့အကျင့်ရိုးကျင့်စဉ်နဲ့ဆန့်ကျင်တဲ့ရာဂမျိုးဖြစ်ပြီဆိုလို့ရှိရင်တော့မိမိတို့ရာဂသည်အာဓမ္မရာဂဖြစ်တတ်တယ်ဒါကိုဘုဒ္ဓဘာသာတွေမလုပ်ဘူးနော် ကောင်းပြီဒါတခုနောက်ပြီးတော့ကာမဘဝရူပဘဝအရူပဘဝကို၎င်းဝါဆိုတာတဏိပေါ့နော်ကာမရူပအရူပဘဝတို့ ਨੇ တတ်မဲ့တတ်သောဘဝတဏှာကို၎င်းဒါတော့အတိပ္ပယ်တော့မထူပါဘူးကာမဘဝရူပဘဝအရူပဘဝဆိုတာဘဝ၃ပါးကိုပြောတာဆိုတော့ဘဝ၃ပါးကိုတတ်မဲ့ထားနေအဲ့ဒီအဲ့ဒီမှာဖြစ်မဲ့ဘဝကိုတတ်မဲ့ထားဘာထူးသေးလို့လဲဘာမှမထူးပါဘူးသကလုံးအဖြစ်လှည့်သုံးတာပါပဲတဏှာကြီးပဲနော် အဲ့ဒီတဏှာကို၎င်းအရဟတမေဉာဏ်ဖြင့်အကျွမ်းမဲ့ပယ်ပြီး၍ကင်ခြုံပြီးတော့ပြောကြပါစို့နော်ဝိသမလောဘလို့ခေါ်တဲ့လောဘမျိုးနော်အာဓမရာဂလို့ခေါ်တဲ့လောဘမျိုးຢာကမျိုးကာမရူပအရူပဆိုတဲ့ဘဝမှာကမစ်တက်တဲ့တတ်မစ်တဲ့ဘဝတဏှာလောဘမျိုးအဲ့ဒီတဏှာလောဘမျိုးကိုအရတ္တမနဲ့အကျွတ်မဲ့ပယ်ရမယ်ဆိုရင်တော့အရတ္တမနဲ့ပယ်ပြီဆိုရင်တော့ဒါရန်တာဖြစ်ပြီလို့ဆိုလိုတယ်နော်အထက်ဆုံးညံနဲ့ပယ်ရတယ်။ဘာဖြစ်လို့လဲဆိုရင်အရတ္တမလို့ပြောတာက အနာခံလောက်ပြောမယ်ဆိုရင်ကာမ12ပုံမှာရှိတဲ့ရာဂလောက်ကိုပယ်နိုင်ပေမဲ့ဘာကြံရူပနဲ့အရူပမှာကတ်တဲ့အမတန်နူးညံ့သေးတဲ့တိမ်တိမ်မွေ့မွေ့ရူပနဲ့အရူပမှာကတ်တဲ့တဏှာကကြံနေသေးတယ်။ဒါကြောင့်မလို့ရူပနဲ့အရူပမှာဗြဟ္မဘုံကြီးတွေမှာကတ်တဲ့တဏှာကိုပြတ်စေခြင်းလို့ကုံစေခြင်းလို့ယဟန္တာအထင်အဆင့်တိအောင်မြတ်စွာဘုရားတင်လိုက်တယ်အရတ္တမနစ်ဖြတ်ပါတဲ့ကဲ။နော်ပြီးတော့မှတဏီတဲ့နောက်တစ်ခါ အာယုံမှန်သမျှကိုလိုချင်သောအလုံးစုံသော လောဘကို၎င်းအာယုံဆိုတာအာယုံ၅ပါးကာမဂုဏ်တရားပါပဲမြင်တာကြားတာနာနာစားတာထိတာအဲ့ဒီကာမဂုဏ်တရားပြီးတော့ရူပအရူပရူကာမရူပအရူပဘဝတို့၌ဖြစ်စေတတ်သော ကုသိုလ်အကုသိုလ်ကံကို၎င်းအဲ့ဒီဘဝတွေမှာဖြစ်စေတတ်တဲ့ကံဆိုတော့စဉ်းစားကြည့်နတ်ဖြစ်ခြင်းတဲ့လူကနတ်ပြည်ရောက်ကြောင်းကုသိုလ်ကံမလုပ်ဘူးလားလုပ်တယ်ဗြဟ္မဘုံကိုရောက်ခြင်းတဲ့လူဗြဟ္မဘုံရောက်ကြောင်းဇန်နေကျင့်မယ် ဆိုတော့အဲ့ဒီကံသူကလောဘမဟုတ်ဘူးနော်လှုပ်တဲ့ချင်းကုသိုလ်ကံသို့သောအဲ့ဒီလှုပ်တဲ့ကုသိုလ်ကံကဘာကိုရောက်ချင်တာလဲဆိုတော့နတ်ပြည်ရောက်ချင်တာပြမပြည်ရောက်ချင်တာဆိုတဲ့အခါကျတော့သူရဲ့လှုပ်တဲ့ကုသိုလ်ကံကဘာနဲ့နှွယ်ပြီးတော့ချိန်ထားတယ်လဲဆိုရင်ဘဝကိုကတ်တဲ့တဏှာနဲ့ချိန်ထားတာကုသိုလ်တော့မဟုတ်ဘူးလားစန္ဒကဆူတောင်းတာကဘဝဒါကြောင့်နော်စေရနာနဲ့ကုသိုလ်လုံးတဏှာနဲ့ဆူတောင်းဆိုတာအဲ့ဒီလိုဟာမျိုးကိုပြောတာ မိုးကိုဆရာတို့ကခဏနာပြောတယ်မင်းတို့ကုသိုလ်တော့လုပ်ပါတယ်ကွာတဲ့နော်စေတနာနဲ့ကုသိုလ်လုပ်ပြီးတော့တဏှာနဲ့ဘဝတွေဆူတောင်းဟိုဘဝရရပါလို့ဒီဘဝရရပါလို့ရမှာပေါ့ကွာတောင်းတာကမင်းတို့ဘဝရပါလို့ဆူတောင်းထားတာကိုတဲ့ဒါတော့တောင်းတယ်တောင်းပြီဆိုမှတော့ရမှာပေါ့ဒါပေမဲ့အဲ့ဒါကိုပဲအပေါက်မရှိအပေါက်ရှာ အပြစ်ပြောတာကမင်းတို့ဗုဒ္ဓဘာသာတွေကကွာကုသိုလ်တွေတော့လုပ်ပါရဲ့နော် ပြီးတဲ့အခါကျတော့ဘဝတွေပဲဆူတောင်းနေတော့ဘယ်ဘာထူးမှတော့ဒုက္ခတဲ့ဒုက္ခပြန်လဲတာပဲပေါ့တန်တရားရှိတာပဲပေါ့ဒါတော့မင်းတို့ဒါနဗုဒ္ဓဘာသာဒါနဘာထူးလဲတန်တရားရှည်စေးမဖြစ်ပေဘူးလားဒါနဖြစ်တာမဟုတ်ဘူးဘသူကဖြစ်လဲလောဘဘသူလဲလှုပ်တော့ကတော့စေတနာနဲ့လှုပ်တာပဲဆိုဖာဆိုကောပြီးတော့မှလှုပ်လဲပြီးတော့ရတဲ့ကုသိုလ်အခြေခံ investment လုပ်တာအဲ့ဒါလေး investment မြုပ်ပြီးတော့ဘယ်မှာသွားမြုပ်လဲဆိုတော့ဟို နတ်ပြည်မှာမြုပ်မယ်ဗြဟ္မပြည်မှာမြုပ်မယ်တက်မြုပ်တာလေမြုပ်မှာတော့အပင်ပေါက်ပြီဗောဗျာကံမဲဥစ္စာဟုတ်တယ်မို့လားမျိုးစီရှိမှာတော့အပင်ပေါက်ပြီဗောအဲ့ဒါကိုပြောအဲ့ဒီတော့အဲ့ဒီမှာဖြစ်မဲ့ကံကုသိုလ်ကံအကုသိုလ်ကံဆိုတာဒါတော့ကုသိုလ်ကံထားပါလက်ခံပါတယ်အကုသိုလ်ကံရှင်မအကုသိုလ်ဘဝကောင်းရောက်ဖို့အကုသိုလ်လုပ်လို့ရောက်ပါမလားရှင်ဗျာမေးလေခင်ဗျားတို့တယောက်မှလည်းမမေးဘူးအခုတော့ကိုယ့်ဘာသာကိုယ်ပဲမေးနေတာရှိတာပေါ့ ရှေးတုန်းကနော်ဦးဇင်းတို့ဘုရားဘာသာပြင်ပဲပြောကြပါစို့ဗျာဗြဟ္မပြည်ကိုရောက်ရေးအတွက်နော်လူတွေဆိုလို့ရှိရင်လည်းပဲလူအပြိုအဆက်လှလှချော်ချော်အိမ်တော်မကြသေးတယ်ဟာယောက်ျားဆိုရင်လူပြိုပဲ့တာရွက်တာမဲတာကြုတ်တာမလိုချင်ဘူးကျုပ်တို့လိုဘိမိန်ရှုရှုမလိုချင်ဘူးလှလှဝဝမလိုချင်တာအဲ့ဒီလိုပုဂ္ဂိုလ်မျိုးတို့ sacrifice လုပ်တာလေဒါတော့သူ့အတွက်ဘာရောက်ရေးလဲပြမပြေရောက်ရေး ဒါတော့အဲ့ဒီလိုနုပြိုနေတဲ့အမျိုးသားအမျိုးသမီးကျွဲနွားစိတ်ဒါတွေကိုတတ်အဲ့သွေးတွေကိုအဲ့တွင်းတွေကိုထက်ရစ်ပလင်ပေါ်တင်ပြီးတော့ဆူတောင်းကျွန်ုပ်ဒီမြမပြည်ရောက်ရပါလို့ဤဆိုတော့ရောက်ဖို့အရေးကမြမပြည်ဒါပေမဲ့သူလောက်တာကတတ်တယ်ဆိုတော့သူတို့အထင်မှာအဲ့ဒီလိုတတ်ပြီးရစ်ပူဇော်ရင်ရစ်ပလင်မှာ sacrifice လုပ်ပြီးတော့မှပူဇော်လို့ရှိရင်သူတို့တို့ကမြမပြည်ကိုရောက်တယ်လို့အထင်တလုံးနဲ့ပူဇော်တာဒါပေမဲ့တကယ်ရောက်ရလားမရောက်ဘူးမြမပြည်မရောက်ပဲငရဲရောက်တာ ဒါတော့သူတို့ဘက်ကကြည့်တော့မှန်နေတာဦးဇင်းတို့ဘက်ကတော့မှားတာဒါကြောင့်မလို့ကံလို့ပြောတာသူကုသိုလ်ကံအကုသိုလ်ကံသူတို့ကတော့ကုသိုလ်ဦးဇင်းတို့ဘက်ကကြည့်တော့အကုသိုလ်ကံဒါတော့သူဆန္ဒဘာလဲဗြဟ္မပြည်ရောက်ဖို့နတ်ပြည်ရောက်ဖို့ဒါကြောင့်မလို့ဗြဟ္မပြည်နတ်ပြည်ရောက်ရေးဒီကုသိုလ်ကံအကုသိုလ်ကံလောက်တယ်ဆိုတာအဲ့ဒါမျိုးပြောတာနော်ကောင်းပြီတဘာသောတတ္တဝါတို့ဤအခုနအဲ့ဒီလိုကံမျိုးကိုလည်းအရတ္တမနဲ့ကျွမ်းမဲ့ပဲဘဝဖြစ်စေနိုင်တဲ့ကံမှန်သမျှပဲလို့ဆိုလိုတယ် ကောင်းပြီတပါးသောတတ္တဝါတို့လက်ချေစသည်တို့ကိုဖြတ်ခြင်းဒါကတော့ထားပါတော့ဗျာပြောရမယ်ဆိုတော့သောတာပန်ကစားပယ်ခဲ့ပြီးသားပါနော်သောတာပန်ဖြစ်တဲ့အချိန်ကစား၅ပါးတိလောက်လုံးပြီဆိုမှတော့ဒီတစ်ပါးကိုတတ္တပြတ်တာနှောင်ဖွဲ့တာဘယ်လို့တော့မှာတော့ပါဏာတိပါဒကြီးအသေးအသက်တာအသေးခံမယ်ဖြတ်သူပါတော့ဟိုတမှမလုပ်တော့ပဲဟုတ်တယ်မဟုတ်လားဆိုတော့ဒါဒါဆိုလို့ရှိရင်ခင်ဗျားတို့ဘက်ကနေပြီးတော့ဟာလားပြောစရာတခုတောင်ကြံသေးတယ် ရှင်ဘုရားပထမအလုံးကတော့အနာဂါယန္တာဒီပို့ပြီးမှဘာကြောင့်မလို့အခုစကားကသောတာပန်အဆင့်ပြန်ဆင်းတာတော့တရားဒေသနာအရှင်းတော့မကြီးပါလားအမြင့်ဟောပြီးမှအနိုင်ဟောတယ်ဖြစ်နေတယ်တက်ကတူကပါရဂူဘွဲရပြီးမှတော့ဆယ်တန်းဖြည့်စရာလိုပါသေးလားအဲ့လိုဖြစ်နေတာကူကတက်ကတူဘွဲရပြီးမှဆယ်တန်းပြန်ဖြည့်ခိုင်းလို့ဖြစ်နေတာဆိုတော့ရှင်ဘုရားတို့ဘုရားဟောတာဒေသနာကလည်းကမောက်ကမကြီးပါလားလို့ခမရတို့စောရကတက်လေကွန်ပလိန်လေကျုပ်ကိုခမရတို့ကလည်းကွန်ပလိန်တော့ကျုပ်ကကိုယ့်ဘာသာကိုယ်ပဲပလိန်နေဟာလား အဲ့ဒါကမောက်ကမမဖြစ်ဘူးဗျာနော်ဘာကြောင့်မဖြစ်တယ်လဲဆိုရင်ဝိဇ္ဇုတို့ရဲ့ temperament ဆိုတော့လူတွေရဲ့အတွင်းထဲမှာရှိနေတဲ့အတွင်းဇေယျအနုတေယဓာတ်ခံတွေကတယောက်နဲ့တယောက်ကတော့ပြောင်းမြန်သလားလောက်လွဲနေတာဟိုတယောက်ကဟိုလိုပြောမှနားလဲမယ်ဒီတယောက်ကဒီလိုပြောမှနားတချို့ကဟိုးတခါတည်းအဖြေနားရောက်ကနေ question အောက်ပေးလောက်မှနားလဲတယ်တချို့ကအစာလေးပြောရင်နားလဲတယ်အမျိုးမျိုးရှိတယ်လူတွေမှာတယောက်နဲ့တယောက်တချို့ကခါဖောက်ပြောရင်နားလဲတယ်ဆိုတော့တယောက်နဲ့တယောက် ပါလာခဲ့တဲ့ပါရမီအထုံဝါဒနာဇက်မတူတဲ့အတွက်အဲ့ဒီမတူချင်းဒီပင်လင်အကြောင်းဖြစ်သွားတယ်။ဒါကြောင့်ဒေသနာဝိလာသလို့ခေါ်တယ်ဦးဇင်းတို့ပါဠိလိုဝိလာသဆိုတာတန်စာဆင်တာ။တနည်းဆေယုံကယောဂတဲ့နဲ့တူတဲ့ပုရိသေဒီတတ္တဝါတွေကိုဆရာဝန်နဲ့တူတဲ့နော် physician နဲ့တူတဲ့မြတ်စွာဘုရားကသူတို့ယောဂနဲ့ကြိုက်မဲ့ဆေးကိုသူ့အချိန်နဲ့သူကြိုက်မဲ့လို့တယောက်ချင်းတယောက်ချင်းတယောက်ချင်းကိုပေးတာ။ကင်ဆာယောဂကုတယ်ဆိုပေမဲ့ ကင်ဆာယောဂါကုတဲ့ဆရာဝန်တွေလူတိုင်းကိုဒီဆေးကိုဒီချင်းကိုတက်သမတ်ထက်မပေးဘူးဟုတ်တယ်မလားအတိုးအဆုတ်အယောရှိမယ်လေအပြောင်းလဲရှိမယ်လေဟုတ်တယ်မလားဒါတော့ကင်ဆာယောဂါကြီးတူပေမဲ့ပေးတဲ့ဆရာဝန်ကဆေးအမျိုးအစားခွဲပေးခြင်းပေးမယ်တိုးပေးခြင်းပေးမယ်ရှော့ပေးခြင်းပေးမယ်ဒီတိုင်းပဲမြတ်စွာဘုရားဒါတရားဆိုတာဆေးပဲဆေးဆိုတော့သူတို့ဒီထက်မှပါလာတဲ့ပြိသက်တွေအားလုံးနဲ့ကဲ့အောင် तू ကဒါလူပြောမှဆိုတော့ तू ဒီမှာအကုန်လုံးကို survey လုပ်ပြီးသား ဒီထဲမှာရှိတဲ့အကုန်ပိုက်ကိုကြီးနဲ့ညံပိုက်ကိုကြီးနဲ့တဲ့လိုက်ပြီးပြီဒါတော့ तू က individually ဘာဖြစ်နေတယ်လဲဆိုတာမြတ်စွာဘုရားအကုန်သိနေတာသိတဲ့အတွက်အဲ့ဒါလိုဟိုပြောလိုက်ဒီပြောလိုက်ရှေ့ပြောလိုက်နောက်ပြောလိုက်တချို့ကစပြောမှနားလဲတချို့ကအထက်ကစပြောမှနားလဲမယ်တချို့အောက်ကပြောမှနားလဲမယ်ဒါကြောင့်စောစောလေးကပထမပြောလိုက်တာဒီအထက်ကိုစပြောမှနားလဲမယ်ပြန်မှနတ်ပြန်ပါတယ်အခုမြတ်စွာဘုရားအောက်ကိုဆင်းပြီးတော့ပြောတာဒီအောက်ကစပြောမှနားလဲမယ်နတ်ပြန်ပါတယ်သူပြောတာဒါကြောင့်မလို့ မြတ်စွာဘုရားကအောက်ကိုတိဆင့်ပြန်ဆင့်တဲ့တပါတော်တတ္တဝါတို့ဤလက်တေခြေတွေကိုဖြတ်တာနှောင်ဖွဲ့တာကြိုးတုပ်တာစသဖြင့်ပေါ့ဗျာအဲ့ဒီလိုကိုလည်းရှောင်ရမယ်ဆိုတာသောတာပန်အဆင့်ပြောတာသောတာပန်တောင်းမှသောတာပန်ရရင်ပြီးပြီပေါ့ဗျာပြောကြပါဆိုလို့ပုရိသေနောကလျာဏပုရိသေတကယ် very strong ကလျာဏပုရိသေဆိုရင်ဒါမလုပ်ပါဘူးသို့တော့ तू အရိယာအမက်ကိုမရသေးလို့စိတ်မချလို့ပါဒါကြောင့်စိတ်ချတဲ့အဆင့်ကတော့ဒါကသောတာပန်ဆင့်ဒီသောတာပန်ဆင့်ကတည်းလို့ပယ်ခဲ့ပြီးပြီဒါကိုဆိုလိုတယ် ထိုယဟန်တို့သည်သူလို့သူလို့တွေးတော့ယုံမှချင်းဆိုတော့ယုံမှတန်တရားဝိသိကိစ္စဘဲကပဲသောတာပန်အစဉ်ကတဲလို့ပယ်ခဲ့ပြီးသားဟုတ်တယ်မဟုတ်လားဒါဝိသုဏုပရိသတ်ဒီလောက်တော့နော်ကြေးနေရောပေါ့စိတ်တွင်းသို့ဖောက်ထွင်းဝင်စုတတ်သောရာဂဒေါသမောဟတဲ့နော်ရာရာဂဒေါသမောဟဒီဥသောညှောင့်တန်သင်းမှလဲနော် ကင်းစင်ပြီးဖြစ်၏ဒါကတော့လောဘဒေါသမောဟတော့မြင့်ပါတယ်เนาะဒါကတော့ယန္တာဖြစ်မှာပဲအလုံးကုန်ပါတယ်ဒါတော့အဲ့ဒီလိုညှောင့်တန်တဲ့တွေကိုကင်းစင်ပြီးပြီဆိုလို့ရှိရင်တော့လောကကြီးမှာတကယ်ကောင်းစွာကျင့်တည်မိပါတယ်တဲ့เนาะဒါကဆိုလို့ရမြန်မာရဲ့အတိတ်ပဲကောင်းပြီအောက်မှာဦးဇင်းအတိတ်ပဲလေးတွေပေးထားမယ်ပေးထားတယ် လောဘကိုပယ်ဖို့မှာဦးဇင်းတို့ပုရုဇဉ်နဲ့နဲ့ဘယ်ကစပယ်မလဲစောစောကပြောပြီးပြီပုရုဇဉ်နဲ့နဲ့နဲ့တိလလုံးဖို့အရေးကြီးတယ်ကိုယ်တိလကိုတန်ဖိုးထားပြီးတော့နောက်ကိုကိုကိုမြင့်မြတ်တဲ့ပုဂ္ဂိုလ်တယောက်နဲ့နဲ့တိလကိုအားထားကျင့်မယ်ဆိုရင်တဲ့လောဘနဲ့ပတ်သက်တဲ့အာယုန်တွေလည်းနှဲပါတယ်လောဘနဲ့ပတ်သက်တဲ့အာယုန်တွေကိုလည်းတတ်ဖြတ်ပြီးသားဖြစ်ပါတယ်အဲ့ဒီနီးနဲ့ဆင်ခြင်ပြီးတော့ကိုယ်တိလကိုထိန်းကိုကိုကိုတန်ဖိုးရှိတဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တယောက်နဲ့နဲ့ယောနိသောမနတိကာနဲ့ဆင်ခြင်ရင်ပုရုဇဉ်အဆက်မှာလောဘကိုတတ်နိုင်ပါတယ်ပယ်နိုင်ပါတယ် temporary အဖြစ်ပေါ့နော် ဘာပဲပြောပြောအဲဒရင်ကအဖြစ်ပယ်နိုင်တယ်ဆိုရင်လည်းဒရင်ကဗန်ဒါမနှဲပါဘူးပယ်ဗန်များတော့လက်တာကိုရင့်ကျစ်တာပေါ့ဇံရသောပုဂ္ဂိုလ်များအတွက်ကတော့ဒါဇံဆိုတာကျွန်တော်ပြိတ္တတိပိသားဇံကိုရောက်ပြီဆိုလို့ရှိရင်ဗြဟ္မဇံရောက်တာနဲ့ဝိတိဝိစာရပိတိတုကအင်္ဂါ၅ပါးနဲ့ပြည့်စုံတယ်ဗြဟ္မဇံကိုရရင်ကာမိဆန္ဒနိဝရဏမပယ်ဘူးလားပယ်ပြီနော်ဒါတော့ကာမိဆန္ဒနိဝရဏကာမဂုဏ်အာယုံကိုဖြစ်တဲ့ဒီဟောတယ်ပေါ့နော် sexual desire နဲ့ပတ်သက်တဲ့နေရာတွေအားလုံးကိုပယ်ထိန်းထားနိုင်ပြီ sorry ပယ်တာမဟုတ်ဘူးထိန်းထားနိုင်ပြီ control လုပ်ထားနိုင်ပြီ ။ तू ကအဲ့ဒါတော့ तू ဇန်ထဲမှာရှိနေသည်မြဇန်ဝင်နေသည်မြဒီကာမိဆန္ဒနိဝရဏအကာမဂုဏ်နဲ့ပတ်သက်တဲ့လောဘတွေထိမ့်ချုပ်ပြီးတော့အဝေးကိုပို့ထားနေတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ဇန်လဲဇန်နဲ့တားလို့ရပါပြီ။ဇန်သစ်ရှည်သလောက်ဝေးဝေးပို့ထားလို့ရပါတယ်။ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်မှာတော့ရှုနေစေအာယုံကိုပိဿုပန်တဲ့ရှုနေမယ်ဆိုလို့ရှိရင်လောဘဖြစ်စဉ်အာယုံမရှိလင်ကစားရှုမှန်ကရှုဉဏ်ကအားကောင်းလို့အရှိန်တန်နေပြီဆိုလို့ရှိရင်မိမိပုထုဇဉ်ဆိုပေမဲ့လည်းပဲ ရှုဉဏ်အားကောင်းလို့တတိကောင်းပြီးတော့တမာတိတက်နေတဲ့အချိန်ခါမှာမြင်ငယ်မြင်ငါမြောက်ကိုပဲမိမိကအာယုံပြုလာပါတယ်။ဘာဖြစ်လဲလဲဆိုတော့စိတ်ကတကယ်စူးစူးဆိုက်ဆိုက်မှတ်ပြီးဆိုလို့ရှိရင်အာယုံနေတဲ့မှာရောက်တဲ့အခါမှာဟိုဟိုဒီဒီသွားတော့သွားလိမ့်မယ်။သို့တော့မိမိကမြင်တဲ့အခါမှာဦးဇင်းတို့ငကွာတစ်ခါရှင်းခဲ့ပြီးပါပြီခေါ်တော့ကမြင်တိဆိုပြီးတော့နှမျိုးရှိပါတယ်နော်။ဘာလဲလဲမြင်တာနဲ့သိတာတခြားဦးဇင်းတို့ကမြင်သိဆိုပြီးတော့ပြောတယ်ဒါတော့ဦးဇင်းတို့ရဟောဒီမျိုးလုံးမှာရှိနေတာ eye sensitivity မျက်စိပတာရ ဒီ eye sensitivity မျက်လုံးလေးမှာရှိနေတဲ့အတွက်နဲ့ကမှန်လင်းတဲ့အကတ်တူတယ်ဒီပတာရာကလေးဒီမြင်ရုံပဲမြင်တယ်မသိဘူးဟုတ်တယ်မလားဒါတော့စက္ခုကနေပြီးတော့ဝိညာဉ်ကို ရောက်မှစက္ခုဝိညာဉ်ဖြစ်တာဘယ်ကြမှာသိလဲစက္ခုဝိညာဉ်ကြမှာသိတယ်ဘယ်ကြမှာသိလောက်လေပြီးတော့မှဆရာတွေကိုအာဂုပိသားဥစားအဲ့တော့အဲ့ဒီလိုနည်းနဲ့တော့သွားတဲ့ခါမှာဒရဏုဝတ္တကမနောဒရာဝတ္တိသုံးထပ်နောက်ထပ်ကြာရသေးတယ်ခိုင်ဒါတော့အဲ့ဒီခါမှာမိမိတို့ကအဲ့ဒီ ဒရဏုဝိတကမနောဒရာဝိတိတွေကြားတော့မှအချိန်ခါမျိုးမှာမှတ်ဉဏ်အားကောင်းနေလို့ရှိရင်တတိကလည်းဒီထဲမှာကြားပြဝင်ပြီးဆိုရင်မြင်လိုက်တဲ့အာယုန်ဒီအကောင်အထယ်အထီးမှအလုံးအယအကြီးအသေးမုံသူချစ်သူမကွဲသေးဘူးမကွဲသေးဘူးအာယုန်မထင်သေးဘူးလို့ဆိုလိုတယ်မထင်ရှားသေးဘူးပြောတာမတင်ရှားတဲ့အချိန်ကမှကိုယ့်ဘက်ကဒီဘက်ကဖိပြီးတော့မှမြင်တာမြင်တာမြင်တာဆိုအတက်အာရမဖိပြီးတော့မြင်တဲ့စိတ်ကိုမှတ်ခဲ့လို့ရှိရင်အခုနောက်ကချစ်စရာမုန်းစရာကွဲပါအောင်မလားအဲ့ဒီအချိန်ဒီမိမိထိန်းတဲ့အချိန်ပဲ အဲ့ဒီအချိန်ဒီဝိပဿနာနဲ့ပဲတဲ့အချိန်ပဲနော်ဒါတော့ဒေါသဖြစ်မဲ့အချိန်မှာမဖြစ်တော့ဘူးလောဘဖြစ်မဲ့အချိန်မှာမဖြစ်တော့ဘူးဆိုရင်ဝိပဿနာရှုနေတဲ့ပုရိသင်ပုဂ္ဂိုလ်တယောက်ပေါ့နော်တကယ်အာရထဥပဒကပြင်းပြင်းထန်ထန်အားထုတ်နေတဲ့ဥပဒနာအားထုတ်နေတဲ့ပုဂ္ဂိုလ်မှာဒါကငါအထိမှပဲချစ်သူမုန်းသူပဲအနီးဝေးပဲမကွဲလိုက်တော့ဘူးဆိုကြကြမှာတော့နောက်တခါပြန်ပြီးတော့စိတ်ထဲမှာမနှောတမရောအာယုနဲ့ဘဝင်တွေးထိတဲ့အချိန်ကမှာဒေါသဖြစ်เสียပေါ်အောင်မလားလောဘဖြစ်เสียမပေါ်ပြီးပြီပေါ့ဒီကောင်ပယ်လိုက်ပြီပေါ့ဟုတ်တယ်မို့လား ဒီနီးနေပဲရတာမပယ်ခဲ့ဘူးဆိုရင်ဒီထက်မှာရှိနေတဲ့ stay ဟိုဖြစ်နေတယ် fresh ဖြစ်နေတယ် save လုပ်ထားပြီး computer လို့ပြောကြစို့ကဲကိုကြိုက်ချင်းကြိုက်တဲ့အာယုံစောစောမြင့်မြင့်တဲတဲမဲမဲကြိုက်တဲ့အာယုံမုန်းတဲ့အာယုံနှစ်ခုလုံးကိုအခုစဉ်းစားကြည့်လိုက်စမ်းတိုင်းကနေမပေါ်ဘူးလားပေါ်မှာပေါ့ဒီမှာ save လုပ်ထားတာကိုကြိုက်တာနဲ့မကြိုက်တာနှစ်ခုလုံးကဒါကြောင့်အဲ့ဒီအကြိုက်မကြိုက်နှစ်ခုလုံးကိုမရောက်သေးခင်မိမိကရှုပြီးပွားလိုက်တာကိုဥပဒနာနဲ့ပယ်တယ်လို့ကိုကမှတ်ထား ငါတို့လည်းအလုံးလုံးနေတာပဲယန္တာအဲ့ဒီချိန်မှာယန္တာသည်ယန္တာတို့ရဲ့ဉာဏ်နဲ့အရတ္တမဉာဏ်နဲ့ပယ်တာဒါက permanently abandon လုပ်လိုက်ပြီဒါ permanent abandon ခေါ်တယ်ဝိဇ္ဇနော temporary abandon ဘယ်လိုလုပ်မလဲဝိပဿနာဉာဏ်နဲ့ရှုသောအားဖြင့်ပယ်တယ်နောက်အကြောင်းတိုက်ဆိုင်တော့ပေါ်တော့ပေါ်မယ်သို့တော်လည်းပဲမြင်မဲ့အာယုံကိုချစ်ချင်းမုန်းချင်းကြိုက်ချင်းမကြိုက်ချင်းမပေါ်အောင်မှတ်လိုက်နိုင်ခြင်းဒီပဲလဲနောင်ပြန်ပေါ်ဖို့အကြောင်းမရှိတော့ဘူးပြီးပြီဒီကောက်အတွက်နောက်ထပ်ပေါ်စရာအတက်မထွက်တော့ဘူး ဒါကိုအတွက်အကျိုးမရှိဘူးလားရှိတယ်ကိုအာရုံထဲမှာပြန်ပေါ်ပါမဖြစ်တော့ဒါကြောင့်အဲ့ဒါဝိပဿနာနဲ့ပဲတယ်လို့မှတ်ထားပါနော်ကောင်းပြီဒါယောဂီတွေအတွက်ပေါ့နော်နောက်အရိယာမေကိုပယ်တယ်ဆိုတာတော့သိကြတဲ့အတိုင်းဒါဥစဉ်ချဲ့စရာမလိုဘူးသောတာပတ္တိမေကိုရောက်ပြီဆိုလို့ရှိရင်ဒါလောဘနဲ့ပတ်သက်နေတဲ့အကအပေကိုကြစင်းနေတဲ့လောဘလုံးဝအပြီးပယ်တယ်နော်အဲလူပြင်းနတ်ပြင်းမှာရှိနေတဲ့ဒုက္ခဘဝတွေမှာတော့ပဲသူကခုနှစ်ဘဝတည်းအလွန်ဖြစ်မဲ့ဟာတွေကိုပယ်ပြီးပြီဒါဂရကံရောက်ပြီဆိုလို့ရှိရင်သူတိအဲ ပို့ပြီးတော့နည်းနည်းကြမ်းတဲ့ကြံတာလေးတွေကိုထပ်ပေးမယ်အနာဂံရောက်ရင်ကာမဂုဏ်မှာဖြစ်မဲ့တစ်ဆက်တစ်ပုံမှာဖြစ်မဲ့ကာမဂုဏ်အကုန်ပဲဆိုတော့နော်နတ်ပြည်6ထပ်ရဲ့လူပြည်ရဲ့ငရဲရဲ့ဆက်တဲ့ပုံမှာရှိမဲ့တွေ့တာရတဲ့အောက်တန်တရားလောဘတဏပျောက်ရောရဟန္တာဖြစ်ပြီဆိုတဲ့အခါကျတော့ရူပအရူပပုံမှာကတ်တဲ့နောက်ဆုံးမောမွားကလေးကြံတဲ့ရူပအရူပတဏလည်းပြီးပြီဆိုမှတော့ဘယ်ပုံတွေ့တာစီကြံသေးလဲလောကနဲ့ဘယ်မှညှိစရာမရှိတော့ဘူးဒါကိုပြောတာ ဒါတော့ကောင်းပြီဒါအဲ့ဒီလိုပဲကုသိုလ်ကအဲမက်တင်နေပယ်တဲ့ခါကျတော့သောတာပတ္တိမေဖြင့်အရတမေအပယ်လေးပါးနဲ့ဖြစ်စေတတ်တဲ့အကုသိုလ်ကံများအလုံးငြိမ်းသွားသည်ဆိုလိုတာကသောတာပန်မဖြစ်သေးခင်မှာတော့အခုနပြောသလိုဒါမှန်ရမှန်ကောင်းတန်ရဲ့မှန်ကြီးမှန်နိုင်ကြီးရှိတဲ့မှန်တယ်လို့ထင်မြင်ယူဆခြင်းနဲ့ကုသိုလ်လည်းလုပ်တယ်အကုသိုလ်လည်းလုပ်မှာပဲသိမှမသိတော့ကိုယ့်အတွက်ကကောင်းတယ်လို့ထင်တယ်ဒါတော့အဲ့ဒီလိုမျိုး လုပ်တဲ့ဟာတွေကကုသလည်းဖြစ်ခြင်းဖြစ်မယ်အကုသလည်းဖြစ်ခြင်းဖြစ်မယ်ဘဝအကျိုးပေးနိုင်တဲ့ကံသင်္ခါရနော်အာဥပါဒနာပစ္စယဘောဘောကာမဘဝပဲဆိုတော့ကာမဘဝမိမိကအစွဲရှိလို့ဖြစ်ရကောင်းရဲ့ဆိုတော့အစွဲနဲ့ရအောင်စွဲလန်းတဲ့ဥပါဒံတဏှာနဲ့လောက်တာကာမဘဝအဲ့ဒီကာမဘဝဒီသင်္ခါရကုသိုလ်အကုသိုလ်ကနှမျိုးပဲဒီကုသိုလ်အကုသိုလ်ကနှမျိုးကိုအရတ္တမေသောတာပန်ကိုရောက်ပြီဆိုရင်တဲ့အပေကိုပေးတော့မဲ့တဏှာ နော်အပေကို ရောက်စေမဲ့ဒီအာဟုတုကံကိုသောတာပန်အစစ်မှာပဲဒါကိုဆိုလိုတယ်ဒါအပေပုံမရောက်တော့ဘူးသောတာပန်ဖြစ်ပြီးအပေတကားပိတ်တယ်ဆိုအဲ့ဒါပြောတာပြီးတော့မှတခါအဲ့ဒီကနေပြီးတော့မှကာမတုကတိခုနှစ်ဘုံအဲလူအဲဒီမှာလည်းပဲ तू ကခုနှစ်ဘဝအများဆုံးပဲဖြစ်တော်မယ်ဆိုတော့အဲ့ဒါဘဝကိုအဲ့ဒါပယ်တတ်လာခဲ့တာနောက်ထပ်အဲ့ဒီမှာဖြစ်မဲ့ကံနေငြိမ့်ပြီနောက်တဂရာဂံမိမြကြတော့တဂရာဂံဆိုတာကြတော့နှစ်ဘဝတည်းအလွန်ဖြစ်တရားပေါ့နော်ကံနေငြိမ့်ပြီ အနာဂါမိအနာဂါမိမဲ့ကိုရောက်တဲ့အချိန်ခါမှာအနာဂံဖြစ်တဲ့အချိန်ခါမှာကာမတစ်ဆက်တစ်ပုံမှာဖြစ်စင်နေတဲ့ကံမြငြိမ့်ပြီနော်ကံသင်္ခါရတွေပယ်နေတာနော်တစ်ဆက်ချင်းတလွာချင်းပယ်နေပြီအရတမေကိုရောက်ပြီဆိုတဲ့အခါကျတော့နောက်ဆုံးရူပအရူပမှာဖြစ်စေတတ်တဲ့ကံသင်္ခါရငြိမ့်ပြီတဲ့အဲ့ဒါကံတွေကိုပယ်ပုံပဲနော်ဒီကံတွေမလုတော့ဘူးလို့ဆိုလို့လေဘာဖြစ်လို့လဲဒုလို့ဒုလို့တွေးတော့တဲ့ဟာတွေမရှိတော့ဘူးလေတိတိချာချာသိပြီကိုဒါကြောင့် ဒုလို့ဒုလို့တွေ့တော့ဖြစ်တွေ့တော့တဲ့ဟာတွေမရှိတော့တဲ့အတွက်ကြောင့်မလို့ဒါတွေဟာအမ်မကောင်းတဲ့အကုသိုလ်တွေမှန်သိတဲ့အတွက်ကြောင့်သူတို့ဘာတွေကိုတတ်တာဖြတ်တာနှောင်ပွဲတာချီတာတုတ်တာတူတူပြောကြသူသူတို့ဘာနစ်နာမယ်အရေးဆိုရင်ကိုယ့်အသက်တာအသေးသာခံမယ်သူတို့ဘာကိုမလုပ်တော့ဘူးတဲ့အဲ့ဒါကြောင့်မလို့အဲ့ဒါကိုဆိုလိုပါတယ်နော်ဂိုင်းကောင်းပြီနောက်တကာထာဆက်ပြီးသွားမယ်ဦးဇင်းတို့နော်အားလုံးနှစ်ခေါက်လောက်ပူဇော်ကြသေးတာပေါ့နံပါတ်ကာထာနံပါတ်30ကိုဖတ်မယ် ဒါရုပံအတ္တနောဝိဒိတဝါနောစဘေခုဟိန္ဒေယဂိဉ္စီလောကေယထာတတိယံဝိဒိတဝါဓမ္မံသမ္မာသောလောကေပရိပစေယသာရုပံအတ္တနောဝိဒိတဝါနောစဘေကုဟိန္ဒေယဂိဉ္စီလောကေယထာတတိယံဝိဒိတဝါဓမ္မံ သမ္မာသောလောကေပရိပ္ပဇေယမြန်မာလို့ ရုပ္ပံအတ္တနောဝိတိတ်တဝါကိုနဲ့တင့်တော်တာကိုသိပါလို့ဆိုလိုတယ်ဗမာလူတူတူလေးอ่ะเนาะကိုနဲ့တင့်လျော်တာကိုသိပါ လောစာဖိကုဟိန္တေယကိစီလောကေလောကကြီးမှာတစုံတယောက်ကိုမြမငင်းဆက်ပါနဲ့လို့ဆိုလိုတယ်ယထာတတိယံဝိတိတဝဓမ္မတရားကိုအမှန်တိုင်းရှိသမျှတရားတွေကိုအမှန်တိုင်းသိပါအဲ့ဒီလို့ဆိုရင်တော့လောကကြီးနဲ့ညှိတွေ့တွေ့တာမှုကင်းပြီဒါအချုပ်ပဲနော်ကောင်းပြီဒါတော့ဒီမှာ လူပေါင်းရှောင်ခွာရန်ဘွားကိုရောက်လာတဲ့ရန်တပတ်သည်မိမိအားလျောက်ပတ်သောအကျင့်ကိုကောင်းစွာကျင့်သည့်ကျင့်သည့်အစွမ်းအားဖြင့်တည်၍နော်မဖောက်မပြန်ဟုတ်မှန်သည့်အတိုင်းခန္ဓာအာယတနာအစရှိသောသင်္ခါရတရားတို့ကိုဝိပဿနာဉာဏ်ဖြင့်သိမြင်ပြီး၍ဒီနေရာမှာကဥစဉ်ကတဏီလို့ထည့်ပေးတာကဥစဉ်ပြောနေကြတဲ့အတိုင်းမဇီစရောကြီးကတော့ line by line သူကမြန်မာလိုပြန်ပေးသွားတယ်ဘခုကူနော်ဒီမာဝိတုဒ္ဒရာမအလက်တိုက် တဲ့ဦးဆရာတော်ဘုရားကြီးကတော့ဆရာတော်ဦးနန္ဒီရကတော့သူကဒုတိယဘက်ကနေစပြီးတော့ဒုတိယအကြောင်းကနေစပြီးမြန်မာပြန်ပါတယ်ဒါတော့တခါတလေမှာရှေ့အကြောင်းနောက်အကြောင်းလေးအစမတူရင်လည်းပဲအဓိပ္ပာယ်လေးတစ်မျိုးပြောင်းသွားနိုင်တာရှိသလိုမပြောင်းပဲရှိတာလည်းရှိပါတယ်ဒါတော့ဒီနေရာမှာတော့အဓိပ္ပာယ်မပြောင်းပါဘူးဒီနေရာမှာသူကပြောချင်တာကပထမပါလဲဆိုရင်ကိုနှစ်တင့်တော်တာကိုသိလို့ဆိုလိုတယ်အဲ့ဒါကအကုန်လုံးနဲ့ဆိုင်တယ်ခြုံပြီးတော့ပြောတာနော် ဒါ common to all ပဲဦးဇင်းတို့စာပေမှာခေါ်တာတစ်ခုရှိတယ်တာမဉ္ဇဉ်တပ်ပပြပကံဆိုတာတရားမှာဦးဇင်းတို့တရားသင်တဲ့အခါမှာဒီ principle တစ်ခုကိုချတဲ့အခါမှာတစ်ခုခုကိုတေချာပေါက်မပြောဘဲနဲ့တစ်ခုချလိုက်တယ်ဆိုရင်သူနဲ့လဲဆိုင်တယ်ကိုနဲ့လဲဆိုင်တယ်ဟိုလူတွေနဲ့လဲဆိုင်တယ်လို့ပြောတာအစအဆုံးဒီလောကကြီးတစ်ခုလုံးနဲ့ဆိုင်တယ်လို့ပြောတာဒါကိုဥစ္စနာတာမင်ညာတာမင်ညာဆိုတဲ့စကားလုံးတစ်လုံးဒီတပ်ပပြပကအလုံးစုံနဲ့ဆိုင်တယ်အလုံးပြန့်နှံ့သွားတယ်လို့ဆိုလိုတယ် ဒါတော့ဒီနေရာမှာလူတိုင်းကလူတိုင်းလူတိုင်းကကိုနဲ့တင့်တော်တာကိုသိဆိုတော့ဘုန်းကြီးရဲ့လူရဲ့လို့မပါဘူးအကုန်လုံးပဲယောဂီရဲ့တာမညလူရဲ့လို့ပါလားမပါဘူးအရိယာရဲ့ပုထုဇဉ်ရဲ့လို့လည်းမပါဘူးကန့်တတ်ခြင်းမရှိဘူးဒါတော့အကုန်လုံးနဲ့ဆိုင်တယ်လို့ဆိုလိုတယ်ဒါကြောင့်ကောင်းပြီရန်တပအနေနဲ့ပြောမယ်ဆိုရင်တော့တဲ့ဒီနေရာမှာစာအစာအယကတော့ဝိတိတဝါဆိုတာလေးကတိလို့ဆိုလိုတယ်ဒါတော့ကိုကြည့်ရမှာကိုကိုတိဆိုတာက နှစ်မျိုးရှိပါတယ်နော် ။ဟောဘုန်းကြီးဆိုလို့ရှိရင်ဝိနည်းသိက္ခာပုဒ်တွေကျင့်ရမယ်။အေတိသားပဲ။ဟုတ်တော့မဟုတ်လား။ရုံးဝန်ထမ်းနေဆိုလို့ရှိရင်လည်းရုံးစည်းကားလိုက်နာမယ်။အေတိသားပဲ။ဟုတ်တော့မဟုတ်လား။ကားမောင်းတယ်ကားမောင်းတယ်လူတွေစည်းကားလည်းမတိသားပဲ။အေတိတာတိတာတတ်တယ်ပဲလိုက်နာတာကလိုက်နာတတ်တယ်ပဲ။ဒါနဲ့တိတာနဲ့လိုက်နာတာနဲ့တူရမလား။မတူစည်းကမ်းအရာကိုဘုတ် knowledge အရာပေါ့ဗျာ principle တွေဖတ်ဘူးတယ်ပေါ့ဗျာ rule တွေဖတ်ဘူးတယ်သိတယ်မှန်တယ်မင်းလိုက်နာသလားဆိုတာကြတော့တခြားစီဖြစ်သွားတယ်တခြားစီဖြစ်သွားတယ်ဒါကြောင့်မလို့ ဒီစတော်ကြီးတွေကထိရုံနဲ့တော့မလုံလောက်ဘူးထင်တယ်တဲ့ဒါတော့စီစီပေါ့ပေါ့ပြောတယ်လေငါသိပြီးပြီလေဘာလို့ဆရာလို့လို့လဲလို့လာဆရာရှိတဲ့အတွက်စာပြန်တဲ့အခါမှာတလုံးလင်းတော့တိတ်အရေးကြီးတယ်ဒီမှာ ကောင်းစွာကျင့်သည် အစွမ်းအားဖြင့်တည်၍တဲ့ကဲလူရင်းကပါတယ်လေအေး practice လုပ်ပါလို့ပြောတာ follow လုပ်ပါလို့ပြောတာကျင့်စရာကိုကျင့်ပါလိုက်နာစရာကိုလိုက်နာပါလို့ပြောတာအဲ့လိုက်နာပြီးမှ ဒီစည်းကမ်းကိုသိတဲ့အတိမျိုးကိုပြောတာဒီကျင့်စဉ်တစ်ခုကိုသိတာကိုပြောတာစာလေးဖတ်ပြီးငါသိပါတယ်လို့ပြောတာမဟုတ်နော်ဒါတော့ဦးဇင်းတို့ဝိနည်းဘုန်းကြီးတွေရပြောမယ်ဆိုရင်ဝိနည်းသိက္ခာပုပါဠိမောကသံဝရတိလဝိနည်းသိက္ခာပုတွေကိုငါတက်ထားတယ်ငါကြက်ထားတယ်ငါသိပြီပြီလေပြီးတော့လူကလှုပ်ချင်တာလှုပ်နေတယ်ဆိုရင်ကြိုက်ပါမလားမကြိုက်ဘူးအေးဝိနည်းသိက္ခာပုရနေလိုက်နာမယ်သိက္ခာပုကိုလည်းသိရမယ်ပြီးတော့လိုက်နာရမယ်ဒါကိုဆိုလိုတာဒါကြောင့်ကောင်းပြီ ဒါကဦးဇင်းတို့ဝင်းကြီးလူတွေဘုန်းကြီးတွေအတွက်ပေါ့လူလက်ဒီတိုင်းမဲ့လေကိုဒီမနေမဲ့ဒီအရာဒီဒေတာဒီနိုင်ငံနေဒီနိုင်ငံစည်းကမ်းကိုလိုက်နာမှာဟာကြုံမသိလို့ပါဗျာဆိုလို့ရဲကခွန်းလွတ်ပါမလားဘယ်ရမလဲဗျာဒါစီတီဇန်တိုင်းအားလုံးလိုက်နာမဲ့ရူအားလုံးနဲ့ဆိုင်တာကြီးပဲဟုတ်တယ်မလားဒီတိုင်းပဲဒါဥစဉ်ဒါလူတွေနဲ့အခုဆိုင်မိကန်ကြီးငါဒီရက်ဒီဒေတာဒီမှာလုပ်မယ်ဒီကုမ္ပဏီဒီမှာလုပ်မယ်ဒီလမ်းလျှောက်မယ်ဆိုဒီလမ်းကြောင်းကောင်းအောင်သိအောင်လုပ်ဒီကုမ္ပဏီအကြောင်းသိအောင်လုပ်ဒီနိုင်ငံအကြောင်းသိအောင်လုပ်စီတီဇန်ဘာတွေလိုက်နာမှာလဲနော် ဒါတွေသိအောင်လုပ်ရမှာပဲဒါကြောင့်မလို့ဝိဇ္ဇနုလည်းလက်ရတာပဲဝိဇ္ဇနုလည်းလေ့လာရတာပဲဝိဇ္ဇနုကိုယ်နဲ့လေ့လာမယ်ဝိနည်းသက်ခါပုဂ္ဂိုလ်သိအောင်လုပ်ရတယ်လို့ဝိဇ္ဇနုကနှစ်ခုလေ့လာရတယ် double rule ဝိဇ္ဇနုကခင်ဗျားတို့က single rule တိုင်းပြည်ရချတဲ့ဥပဒေပြီးရင်ပြီးရောဟုတ်တယ်မဟုတ်လားကျုပ်တို့ကဝိနည်းသက်ခါပုဂ္ဂိုလ်လည်းရှောင်ရသေးတယ်တိုင်းပြည်ရချတဲ့ဥပဒေလည်းလိုက်နာရသေးတယ်။ကဲခင်ဗျားတို့ကျုပ်တို့ကနှစ်ခုအဲ့ဒီလိုမျိုးကိုလိုက်နာမယ်ဥပဒေတွေကိုသိအောင်လေ့လာတာဒီမိမိနဲ့တင့်တော်တာကိုသိအောင်လေ့လာခြင်းပဲ ဒါလောကမှာနေတဲ့အတွက်လောကသားလူသားကမ္မထံအထုတဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲတချို့မှာကမ္မထံပေးတယ်ဆိုတဲ့အခါမှာတခါတလေကြာလို့ရှိရင်ဦးဇင်းတို့ကျောင်းတွေမှာပေးတယ်ဝမ်းပဲဖောင်းတာပိန်တာပေးပြီးအာနာပါနာပေးပြီးငရိတ်တွေပူတာအေးတာထူတာကျင်းတာပေးပြီးဘာပေးပြီးအမှန်ကတော့ဟိုတက်ရိုက်လူတွေရဲ့တယောက်ချင်းအကြိုက်တွေတော့မတူဘူးသို့တော်လည်းပဲမြတ်စွာဘုရားကဒါ general အနေနဲ့ဒီလိုစတယ်ဆိုပြီးတော့ပေးရတာမကြိုက်ဘူးဒါတော့မကြိုက်တဲ့အခါမှာဒါကြောင့်မလို့ဦးဇင်းတို့ interview တွေလုပ်တဲ့အခါတွေမှာတယောက်နဲ့တယောက်မကြိုက်တော့ပြောင်းပြောင်းမှတ်ခိုင်းရတာလေ ဒါတော့တရားမှာလည်းပဲတယောက်နဲ့တယောက်အကြိုက်ဇရိုက်မတူတဲ့အတွက်ကြောင့်ငါဒီအာနာပါနနဲ့ကြိုက်သလားငါဒီအတုပကမ္မထာနဲ့ကြိုက်သလားငါဒီဘယ်ကတိုင်းနဲ့ကြိုက်သလဲစသည်ဖြင့်အပြောင်းလဲဆိုတာရှိပါတယ် choice ရှိပါတယ်ဒါကြောင့်ကိုနဲ့တင့်တော်တဲ့အဆင်ပြေတယ်ဆိုရင်အဲ့ဒီကမ္မထာဒီ this is your meditation your object ဒါကိုပြောတာနော်ကိုနဲ့တင့်တော်မဲ့ကိုစရိုက်အခန်းနဲ့ကိုပြီးခဲ့တဲ့ဘဝလောက်ခဲ့တာနဲ့တခါတလေကြလို့ရှိရင်ဒီ ဟောမကိုက်ရင် reject ဖြစ်တယ်မှတ်လို့မရဘူးတခုမှတခုပြဿနာဖြစ်တယ်မစွဲဘူးမှတ်လို့မရဘူးယုံတာလည်းမကွဲဘူးဖြစ်ပြက်ကတော့ဝေးရောအနေစာဒုက္ခဘယ်မှမသိဘူးတခုခုမှားနေတယ်နော်ဒါကြောင့်အဲ့ဒီလိုမျိုးဒါတော့မိမိအကိုက်မိမိစရိုက်နဲ့လိုက်မဲ့ကမ္မထာမျိုးမှန်ရမှာကိုလည်းပဲမိမိနေတွတ်တော်တာကိုသိချင်းလို့ဆိုလိုပါတယ်ထိုလေးလေးကောင်းတူစွာထိုင်းတဲ့နေရာမှာလည်းအခုမျိုးမျိုးထိုင်းတယ်လေဟုတ်တော့မလားတချို့နားလို့ဟိုဘက်မှာထိုင်းတယ်တချို့ကဒီလိုထိုင်းတယ်ကျမင်းလိုကဲအဲ့ဒါကိုဣရိယာပုနဲ့ကိုတက်တော်တာထိုင်တာကြီးပဲဟုတ်တော့မလား ဒါတော့အခုထိုင်တဲ့လူတွေမေးကြည့်လဲငါဒီလိုထိုင်မှရမယ်ဆိုရင်ကိုယ့်ဘာသာကိုခန္ဓာကိုယ်နဲ့ဒါ consult consultant လောက်ဆက်မလို့ဘူးငါဒီလိုထိုင်မှကိုယ်အဆင်ပြေမှာဒါကိုပြောတာဒါကိုယ်နဲ့တင်တော်တဲ့ဣရိယာပုတ်ခေါ်တယ်ဒါကြောင့်မလို့တချို့ကြတော့မတ်တက်ရပြီးတော့မှတ်တယ်တချို့ထိုင်မှတ်တယ်ကျုပ်လှဲမှတ်ရတယ်နော်ရှိပါတယ်ဒါကြောင့်မိမိနဲ့တင်တော်တဲ့ဣရိယာပုတ်ကိုလည်းသိရမယ်တဲ့အစားတော့ပြောစရာမလိုဘူးနော်ဆက်ဆံရေးအလုံးသိပြီးသားရာသီဥတုထုံးနည်း၎င်းပဲဒါတွေကဥစဉ်တို့နေ့စဉ်ဘဝမှာ ပြီးတော့နေရာစသည် ဟောနေရာလည်းလိုတယ်နော်ဒါတော့တရားထိုင်တဲ့ခါမှာနော်ဦးဇင်းတို့ဒီနေရာနေရာဆိုတာဟာဦးဇင်းတို့ကစောစောသိဒါတော့အရေးပါတယ်လို့မထင်ဘူးဒါတော့အလွယ်ဆုံးအထင်ရှားဆုံးလူတိုင်းသိတဲ့မေတ္တာတုတ်ကိုကြည့်ယန်းနေကဟိုမှာအနေဒီတရားသစ္စာတွေ6လို့ဆိုတာကျင့်လို့မဖြစ်ဘူးအနတ်နေဆိုးတယ်ဆိုပြီးတော့ပြန်လာတယ်ဘုရားမေတ္တာတုတ်ကိုသင်ပေးပြီးတော့ပြန်လွတ်တယ်အကြောင်းကအဲ့ဒီမှာမှကြွတ်မှာအဲ့ဒီနေရာဒီသူတို့တို့မှန်သောနေရာဖြစ်တယ် ဒါကြောင့်မလို့တခါတလေမှလည်းပဲနေရတဲ့ပฏิရူပဒေသဝါဒတရားအထုဖို့တင့်တော်မတင့်တော်ကလည်းရှိသေးတယ်ဒါကတချို့နေရာမှာမြတ်စွာဘုရားသူကိုယ်နဲ့ကကိုဒီပြင်သွားရင်တို့တရားမရနဲ့မေတ္တာတုတ်ကိုနာတဲ့တရားထုတ်လို့ရန်တာဖြစ်တဲ့ပုံကိုယ်တွေကြည်ဒါ very good example ပဲဒါကြောင့်နေရာမှာလည်းတခါတလေစကားပြောတယ်ဒါကြောင့်မိမိတို့အထုတ်တဲ့နေရာသည်မိမိအတွက်တင့်တော်မတင့်တော်ဒါလည်းသိပါလို့ဆိုလိုတယ်ဒါကြောင့်နေရာတိတ်ဒီစကလုံးကတိတ်အတိတ်ပဲကျယ်တဲ့အတွက်ဥစဉ်ဒီလောက်ပဲချုပ်မရစေအောက်ကတစ်ခုသွားကြစို့ သစ္စာလေးပါးကိုအမှန်တိုင်းသိဒါကတော့တိတ်ချက်စရာမရှိပါဘူးခဏခဏလဲရှေ့ကလည်းပါခဲ့ပြီးပြီဥပါဒာနဲ့ခန္ဓာယုတ်နံတရားများကိုယုတ်သဘောနံသဘောအဖြစ်ပိုင်းခြားသိခြင်းအနိစ္စဒုက္ခအနတ္တအဖြစ်ပိုင်းခြားသိခြင်းပရိညာပฏิဝေဒသမုဒယသစ္စာကိုပယ်သောအဖြစ်သိခြင်းဘာဟာနာပฏิသမုဒယသစ္စာကိုသိခြင်းသမုဒယသစ္စာကိုပယ်သောအဖြစ်သိခြင်းဘာဟာနာပฏิဝေဒနော်အပိုင်းလေးတွေတည်း နိရောဓသစ္စာကိုမျက်မှောက်ပြုခြင်းနိဗ္ဗာန်ကိုတိုက်ရိုက်အာယုံပြုသောအဖြစ်သိခြင်းအာရမဏပฏิဝေဒမေဃသစ္စာကိုပွားများခြင်းဘာဝနာပฏิဝေဒဤသို့သိခြင်းကိုအမှန်တိုင်းသိသည်ဟုဆိုလိုသည်ဆိုလိုတာကတော့အ ਨੇ ဆုံးသောတာပန်လောက်ရောက်မှဒါလျင်ဤပฏิဝေဒလေးပါးကိုသိပါလိမ့်မယ်။နောက်တို့မို့ဆိုလို့ရှိရင်ဦးဇင်းတို့အနုမာနမှန်းဆသောအဖြစ်ဒါလျင်သိနိုင်ပါလိမ့်မယ်တဲ့။ဒါတော့ဒီနေရာမှာ ဦးဇင်းတို့ပြောနေကြတဲ့အတိုင်းပဲတိပေစိုက်ပွားသစ္စာလေးပါးအကြောင်းလေးကိုနည်းနည်းလေးပြောလိုက်ပါမယ်ဒါကိုပါဠိလိုပြောတာပါဒါတော့ဝိပဿနာတရားအထုတ်တဲ့အခါမှာယုံ nant ကိုစကွဲအောင်အထုတ်ရပါတယ်နောက်မိမိပြတဲ့ meditation object ပေါ်မှာစိတ်ကို focus လုပ်ပြီးတော့မှအဲ့ဒီပုံမှာစိတ်ကိုတင်ထားတယ်တင်ထားပြီးတော့ရှုရများလာတဲ့အခါမှာစိတ်ကလေးနဲ့ object နဲ့ယင်ပါလာပြီဆိုပါတော့အဲ့ဒီခါမှာတဖြည်းဖြည်းနဲ့ကတ်လာတယ်ကတ်လာတဲ့အခါမှာကြည်ရင်ကြည်ရင်ကနေတဖြည်းဖြည်းနဲ့နော်အရှုခံအာယုံနဲ့ရှုတတ်တဲ့မှတ်တတ်တဲ့နာဒီနှစ်ခု꿰ပြီးတော့တဖြည်းဖြည်းနဲ့ရုပ်ရဲ့နာရဲ့သဘော꿰လာတယ် အဲ့ဒီကမှတစ်ဆင့်အဲ့ဒီကတွေကိုကြီးရင်ကြီးရင်ကနေပြီးတော့တဖြည်းဖြည်းနဲ့ဘာတွေတွေ့လဲမမြဲတဲ့သဘောတွေဆင်းရဲတဲ့သဘောတွေစသည်တွေ့လာလိမ့်မယ်ကိုညံနဲ့မှတွေ့တာအဲ့ဒီတော့တွေ့လာတဲ့ခါကြလေခါကြတော့ဒီအော်စောစောလေးတုန်းကငါတို့ကတကြက်နဲ့တပရိတ်တဲ့ပေါင်းနေတယ်ဆက်သွားတယ်ဒီနန်တရားဒီတိုင်းမသိနေတယ်လို့ထင်တာတွေကတခါတည်းဦးဇင်းတို့ဒီတွားနေတဲ့နေရာမှာအစိတ်အစိတ်အစိတ်စိတ်ကလေးတွေကိုသိလာတာတပြက်တပြက်တပြက်ကလေးတွေကိုသိလာတာဒါအပြက်တွေပါလားဟာအပြက်တွေဆက်ထားတာပဲအပြက်ကြီးကိုဆက်တဲ့အစိတ်ကြီးအဲ့ဒီအစိတ်တွေကိုသိ တည်ပြီးတဲ့အခါမှာတခုပြီးတခုပေါ်တခုပြီးတခုပေါ်ပေါ်လိုက်ပြောက်လိုက်ဖြစ်ချင်းဖြစ်ချင်းပြီးတော့မှဒီသဘောတရားတွေနဲ့ဖွဲ့စည်းတဲ့ဘဝခန္ဓာနောင်ဘယ်ခန္ဓာဘယ်ဘဝရရဒါပဲ formula the same နတ်ပြည်ရောက်တော့က formula ပြောင်းရင်လားဖြောင်းမှုဦးဇင်းတို့ formula တိုးတိုးလေးပဲလက်တစ်စက်တောင်မယူဖြစ်ပြီးရင်ပြည့် Einstein formula တစ်တောင်တိုးသေးတယ်ဟုတ်တယ်မလားဦးဇင်းတို့ formula သိပ်တိုးတယ်နော်ရှင်းရှင်းလေးဖြစ်ပြီးရင်ပြည့် that's it ကြိုက်ဘူးလား ဘာမှမပြောခမရတို့ကတရားထုတ်တာခက်တယ်ခက်တယ်နဲ့ဥဝဒရရှင်လာကြည့်ပါလားလို့နော်ညောင်းနေလဲထုတ်နှီးပေးလိုက်ပြီးမရရင်ပြောမီးဖုတ်ပေးမယ်လို့ပြောတာလွယ်လွယ်ပါဒါတော့အခြေခံဒီယုံနံကွယ်ကိုအဲ့တော့ယုံနံကိုကွယ်ပြီဆိုလို့ရှိရင်ယုံနံကွယ်ပြီဆိုတဲ့ခါကျဖြစ်ဖြစ်ကအလိုလိုထင်ပြီပေါ့ဗျာရှေ့ကိုဆက်တော့ခါကျအဲ့ဒီမှာကိုထင်ထားတာနဲ့ကိုယ့်ရဲ့ဘဝကိုဖွဲ့စည်းထားတဲ့ဒီဟာကြီးဟာထင်တာနဲ့တကယ်အမြင်မှာတူသေးရလားထင်တာကဟိုဘက်က မြင်တာကဒီဘက်ကနှစ်ချမ်းရှိတယ်ထင်တာဟာအမြင်ဟုတ်ရဲ့လားမဟုတ်သေးဘူးဒါကြောင့်မလို့မင်းထင်တာပါကွာအဲ့လိုအပြောခံရတဲ့သူဟာတကယ်အဖြစ်မှန်ဟုတ်ရဲ့လားမဟုတ်ဘူးဒါတော့ဦးဇင်းတို့ပုထုဇဉ်တွေမှန်သမျှဒီဒီဘက်လောကကြီးမှာရှိနေတယ်ဦးဇင်းတို့က good to be ရဲ့ဒီဘက်နယ်ပယ်ထဲမှာရှိနေတာဖြစ်တဲ့အတွက် boundary line မှာဒီဘက်နယ်ပယ်ကြီးမှာရှိနေတဲ့ပုထုဇဉ်နယ်ပယ်သားတွေဖြစ်တဲ့အတွက်ဦးဇင်းတို့ဒီအမြင်မရှိဘူးပြောသမျှဒီ အထင်နဲ့ပြောတာတကက်ညာမြင်ကဂုတ္တပုကျော်မဲ့ညာကိုသောတာပတိမဲ့ညာမှာမဆိုင်ဘူးဆိုရင်အမြင်မရှိဘူးဒါဦးဇင်းတို့ပုရုဇဉ်အရာသိတဲ့ဝိပဿနာဉာဏ်ကလောက်အားမကောင်းဘူးဒါတော့အထင်ပဲပြန်ပြောင်းနိုင်တယ် you can make your knowledge you turn နောက်ပြန်မလဲဘူးမထင်နဲ့ခင်ဗျားတို့ကျုပ်တို့မြဲပြီလားอืม you turn လောက်နိုင်တယ်နော်သတိထား ခင်ဗျားတို့ကျုပ်တို့ကမဲ့ညာမှမရောက်သေးပဲနဲ့ဟုတ်တယ်မလားအေးပုရိသေ anytime ဆိုတော့ဘာဖြစ်လို့လဲတရားဆိုတဲ့အငွေကလေးပေးနေရင်တဏှာဆိုတဲ့အစည်းကဝေးနေတော့ဩကိုကိုကိုတော့အရိယာလောက်ထင်တာတရားလဲဝေးတဏှာအစည်းလဲပြန်ထတာပဲအဲ့ဒါကြောင့်မလို့ဒီဘာဝနာမှာအဲ့ဒီလိုဖြစ်ဖြစ်ကိုတည်တည်ချာချာမြင်မြင်ဟဲ့ဆိုလို့ရှိရင်တော့တဲ့ကဲခင်ဗျာကျုပ်တို့တူတူသွားကြစို့ယုံနာဖြစ်ဖြစ်ကိုတကယ်မြင်ပြီဆိုရင်ထင်တာနဲ့မြင်တာတကယ်မြင်လာတော့ တခြားစီဖြစ်တဲ့အခါကျတော့အဲ့ဒီမှာတင်မှအခုနသမှုအဲဒုက္ခသစ္စာကိုယုံနဲ့နံသေးသေးချာချာပိုင်းခြားသည့်ပိုင်းခြားပြီးသိတာကိုပါဠိလိုကပရိညာပฏิဝေဒလို့ခေါ်တယ်ဘာလဲလဲပฏิဝေဒဆိုတာထိုးထွင်းတာပရိညာကသိတာပိုင်းပိုင်းခြားခြားသိတာနှလုံးပေါင်းတော့ပရိညာပฏิဝေဒဒုက္ခသစ္စာကိုပြောတယ်သမုဒယသစ္စာဟာဒီလိုကြီးဖြစ်နေတာလားဟာဒီလိုကြီးလားဆိုတဲ့အခါကျတော့စောစောကဒီလိုဖြစ်မှမသိတော့မသိတော့လိုချင်ပါသည် လိုချင်တော့ရအောင် လုပ်သည်ရအောင်လုပ်တော့ရလာသည်ရတာတွေကဒုက္ခဖြစ်သည်ဒုက္ခကိုဒုက္ခမှမသိသည်မသိတော့လိုချင်သည်ဆိုတဲ့တန်တရားကဒီမှာပြတ်တာလေသိပြီအခုမသိတော့လိုချင်တာမဟုတ်တော့သိပြီသိတော့လိုချင်သေးရဲ့လားမလိုချင်ဘု து ပဲအပယ်လိုက်တော့လေတဏသမှုရိယဘု து ပဲသမှုရိယသစ္စာပယ်တာသိပြီမြင်ပြီလေဒါတော့သမှုရိယသစ္စာကိုပယ်တာကိုပဟာနာပฏิဝေဒဘာနာဆိုတာပယ်တာစွန့်ပလိုက်ပြီပယ်ပလိုက်ပြီကောင်းပြီ အဲ့ဒီကမှတခါမိမိတို့နိရောဓသစ္စာကိုမျက်မှောက်ပြုတယ်နိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဆိုအဲ့ဒီကြတော့ကောင်းပြီသစ္စာသောတာပတ္တိမေကိုရောက်ကြပါစို့ဗျာလောလောပြောကြစို့သောတာပတ္တိမေကိုဂုတ္တရူကနေမေညာကိုကူးလိုက်ပြီဆိုတာနဲ့တပြိုင်အဲ့ဒီမှာနိဗ္ဗာန်ကိုသိတဲ့ဒီကမေညာအကျိုးနိဗ္ဗာန်အကြောင်းနော်အာရမဏပြည့်စုံတာပြည့်စုံမှာနိဗ္ဗာန်ဒီအကြောင်းနော်နိဗ္ဗာန်အဲနိဗ္ဗာန်ကိုအာယုံပြုပြီးမှမေညာပေါ်တာဆိုတော့မေညာဒီအကျိုး အာရမဏိကံတရားနိဗ္ဗာန်ဒီအကြောင်းအာယုံတရားဒါတော့နိဗ္ဗာန်ကိုအာယုံပြုမှဟုတ်တယ်မဟုတ်လားနိဗ္ဗာန်ကိုလှမ်းကြည့်မှအကြည့်ခံရမယ်အာယုံပြုမယ်ပြုပြီးမှဘယ်သူကပြုမှလဲဦးဇင်းတို့ရဲ့မဲ့ညာမဲ့ညာကအကျိုးတရားနိဗ္ဗာန်ဒီအကြောင်းတရားသူ့ကြောင့်မဲ့ညာဖြစ်တယ်သူမရှိရင်ဒီစိတ်ပေါ်ပါမလားမပေါ်ဘူးဒါဆိုတော့နိဗ္ဗာန်ကအကြောင်းစိတ်ကအာရမဏပစ္စည်းနာပစ္စည်းနဲ့တတ္တိပြုတယ်ကျေစုပြုတယ်နော်ဒါကြောင့်အာယုံပြုတယ်ဆိုအဲ့ဒါပြောတာ ပဋ္ဌာန်းသင်ပြီးသားကျွမ်းနေတာအခုမှမသိကြံဆောင်နေတာကိုစင်အထင်ကြီးပြီးသားနည်းနည်းလေးမေ့နေတာနေမှာနော်ကောင်းပြီအဲ့ဒီတော့အဲ့ဒီလိုမဉ္ဇဉ်ကိုအဲ့ဒီချိန်မှာတိုက်ရိုက်ဓာတ်ရိုက် knowledge နဲ့တိပြီး contact ဖြစ်သွားတဲ့အချိန်လေးကိုအာရမဏပြည့်စင်တာပြည့်စရောပဋ္ဌာန်းပြည့်စင်တဲ့ဂျေစုပြုအဲ့ဒီခါမှာအာရမဏဆက်လိုက်တော့လေကြာနာပဋိဝေဒအဲ့ဒါပြောတာတော့ပေါ့ပြီနော် ပေါက်တော့ချိန်ကစီနေပြီ ုပ်ဆက်ဖို့အချိန်မရှိဘူးအာရမဏပိဋိဝေအဲ့ဒီချိန်ပြောတာနောက်ဆုံးကြတော့ကင်ပွားများတဲ့ကိစ္စလည်းပဲကင်စခန်းရအောင်ပေါက်တယ်ဆိုပါတော့ဗျာဒီပွားနေတဲ့ကိစ္စဒီအထွတ်ထိပ်ရအောင်ဝိဇ္ဇနပုထုဇဉ်ဘဝအနေနဲ့ပြောမယ်ဆိုရင်မက်မက်ကင်၈ပါးရှိတဲ့ထက်မှာ၅ပါးပဲအလုပ်လုပ်တယ်နော် ingredient active ingredient က၅ပါးပဲရှိတယ်ဘယ်နှပါလဲအေးကျုပ်တို့ဆေးတောက်လို့ရှိရင် active ingredient တွေမဖတ်ဘူးလားဖတ်တယ်လေ active ingredient ဘယ်နှခုရှိလဲခမများတို့ ပါနေတဲ့လုံနေတဲ့ဝိပဿနာအားထုတ်တဲ့အချိန်မှာ ingredient ၅မျိုးပဲ active ဖြစ်တယ်အဲ့ဒါဘာတူတွေလဲဟုတ်တယ်အဲ့ဒီ၅ခုအဲ့ဒါ active ingredient ပဲဆိုတော့၅ခုပဲလုပ်လို့ရတယ်ဒါတော့အဲ့ဒီ၅ခုသာလေးအလုပ်လုပ်ပြီးတော့ဟိုဘက်ကရှေ့ကသီလမေကန်၃ပါးဒီတမဝဇ္ဇတမကမ္မရတမဇ္ဇ၃ပါးကတကယ်ပဲနေတဲ့အဆင်မဟုတ်ဘူးပြ तू က तू နဲ့ကြုံမှ तू နဲ့ဆိုင်မှ तू ကလာအလုပ်လုပ်တာ तू က on call မညံမှာအုံခေါ်ရှိတယ်ခင်ဗျားတို့ကမသိဘူးမညံလည်းအုံခေါ်ရှိတယ်အဲ့ဒီအုံခေါ်နဲ့အလုံးလုံးနေတဲ့သီလမဲ့ခင်သုံးပါးဒီမက်ကိုရောက်တဲ့ချိန်ကမှအကုန်လုံးကို operate လုပ်ပြီးတော့မှအကုန်တိဒီကိစ္စကိုပယ်ဖို့ပွားဖို့ကိစ္စအကုန်တိကနေပြတ်ထွက်သွားတာဖြစ်တဲ့အတွက်ဘာဝနာပฏิဝေဒဘာတယ်လဲအေးအဲ့ကြမှာဘာဝနာပฏิဝေဒဆိုတာခင်ဗျာရောက်သွားတာเนาะအဲ့ဒါတော့အဲ့ဒီလိုပฏิဝေဒ၄မျိုးနဲ့ တိသွားပြီဆိုတဲ့ခါကြလို့ရှိရင်တော့တဲ့မိမိတို့သိရမယ့်လုပ်ငန်းစဉ်ပြီးပြီပြီးပြီဆိုတဲ့ခါကျတော့သူတို့မှာတဏှာကိုလည်းအပြည့်ပတ်ပယ်နိုင်ပြီဖြစ်တဲ့အတွက်ကြောင့်မလို့ထိုယဟန်သည်ထိုပုဂ္ဂိုလ်သည်လောကကြီးနဲ့ဘယ်ဘဝဘယ်ဘုံဘယ်ဌာနမှာမှညှိစရာ တွဲစရာတာစရာမရှိတော့တဲ့အတွက်ဘယ်တွေ့တာမှုကင်းပြီတဲ့ဒါကြောင့်အောက်ကဆောင်းမှုကလေးစူကြည့်ကြပါစို့ကိုနှစ်လျောတာအဲ တရားမှန်ရေကံတိပြီးဖြစ်ရမည်ဤသို့တိလျင်လောကတွင် ကြည်လင်ကောင်းစွာနေရသည်နောက်တစ်ခေါက်ကိုနှင့်လျော်ရာတိပြီးကသူမှညှင်းဆဲကင်ရမည်သစ္စာလေးတံတရားမှန်ဧကံတိပိဖြစ်ရမည်ဤသို့သိလျင်လောကတွင်ကြည်လင်ကောင်းစွာနေရမည်ဤကဲ့သို့သစ္စာလေးပါးတရားကိုယ်တိုင်ကိုကြ ဤနေ့ပြုလုပ်အပ်တဲ့ကုသိုလ်တရားကြောင့်မဉ္ဇဉ်ဖူဉ္ဇဉ်ကိုနိဗ္ဗာန်ထိုးထွင်းသိနေကြပြီးတော့ဒုက္ခခတ်သိချုပ်ငြိမ့်တဲ့နိဗ္ဗာန်ကိုကိုယ်စီကိုယ်စီမျက်မှောက်ပြုနိုင်ကြပါစေကုန်သတည်းဦးဇင်းတို့3မိနစ်တော့တရားထိုင်မယ်3မိနစ်ကလစ်နော်ဘုရားတရားတန်က10မိနစ်စီတော့ပူဇော်ကြတော့အောင်မယ် အမြဝေကြဆိုနော်ဤသို့ပြုရာမြတ်ဘုံညကြောင့်ချမ်းမြအေးကြည်ဗိမဲ့မြည်သည် ရွှေပြည်ထုံချလမ်းမကောက်ပဲရောက်ရပါလိုထိုးထိုးဘဝရှင်လဲရလဲဒုက္ခဗေဒံယမအဘော မကောင်းဟုသည်မြမတွေ့ရပဲတဗ္ဗဣစ္ဆာမင်္ဂလာကိုရွယ်ကဒါတိုင်းရစီသောယနေ့ယခုပြုပြုသည်မြမြတ်ဘာကကိုမိဘဆရာမျိုးသက်ဟာနဲ့ကိုမဆောင်ချက်ကိုဆောင်နကအရင်စ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတို့ ရကြပါစေပင်ကဝေသည်မြာထွေသာဓုခေါ်စီတော်အမြအမြအမြဟူကြပါကုန်လောသာဓုသာဓု